ဒီနေ့မြန်မာတက်ကြတဲ့1384ခုနှစ်ကဆုံလာဇန်2ရက်နေ့ခရစ်တက်ကြတဲ့2012ခုနှစ်ဧပြီလဒီနေ့22ရက်နော်တနင်္ဂနွေနေ့အဲ့တော့ဦးဇင်းတို့ဒီနေ့1384ခုနှစ်ရဲ့ အစဆုံးတနင်္ဂနွေဘက်မှာမာသမယတုတ်တန်နေတဲ့ကအခု၄ခုမြောက်ရောက်လာပြီနော်ဆိုတော့မာသမယတုတ်တန်နေတဲ့ကမဟာဗျူဟတုတ်ကိုဦးဇင်းတို့လေ့လာကြမှာဖြစ်ပါတယ်ဆိုတော့မဟာဗျူဟဆိုတာတော့သုလဗျူဟနဲ့ရှစ်နောက်ပါပဲเนาะအကြီးအသေးกว่าလို့မဟာဗျူဟတုတ်လို့ခေါ်တယ်ပြီးခဲ့တဲ့တုတ်တန်ကသုလဗျူဟ ဒီတစ်ခါဦးဇင်းတို့လေ့လာကြမယ်တုတ်တံကမဟာဗျူဟတုတ်ဒါတော့ဒီမဟာဗျူဟတုတ်ကလည်းပဲရှင်းနှစ်နောက်နေကဘာတူနေတယ်လဲဆိုတော့ဒိဋ္ဌိတွေပါပဲเนาะဒိဋ္ဌိယူတွေကိုတွေးကြခေါ်ကြရင်စဉ်းစားကြရင်အဲ့ဒီကနေပြီးတော့ပေါ်လာတဲ့ဒီဒိဋ္ဌိအယူတွေကသူတို့မှာပြဿနာတခုဖြစ်နေတာပေါ့ပြောရမယ်ဆိုရင်เนาะဒါတော့ तू ကအဲ့ဒီမှာဘာတွေအခြေခံတယ်လဲဆိုရင်ပြီးခဲ့တဲ့ဟာတော့ကတော့ တွေးခေါ်မှုဝိတ္တဆိုတဲ့ဇယိုက်ကိုဒီတစ်ခါကျတော့သူကမောဟဇယိုက်များတဲ့နတ်ပြမာတွေအတွက်ရည်စူးပြီးတော့ဒီမဟာဗျူဟာတုတ်ကိုဟောတာပါပဲဒါတော့ဒီမှာဒီတုတ်တန်တော်ခုဟာခြေခံကတော့အတူတူပဲသူကဘာလဲဆိုရင်မိစ္ဆာဝါဒနော်မိစ္ဆာဒိဋ္ဌိနဲ့ပတ်သက်ပြီးတွေးခေါ်ကြတယ်စဉ်းစားကြတယ်အဲ့ဒါတွေကိုဖြစ်ပေါ်နေတာတွေကိုအတွေးခေါ်ပေါင်းစုံကြောင့်ပေါ်လာတဲ့ဝါဒတွေပဲနော်ဒါတော့အဲ့ဒီဟာတွေကိုကင်းပြောက်စေအောင်ရှင်းလင်းစေအောင်ဆိုပြီးတော့မှ နေမိတာဖန်ဆင်းထားတဲ့ဘုရားရှင်ကိုရောမြတ်ကမေးမြန်းတယ်ပြီးတော့ပဂတိဘုရားရှင်ကိုရောမြတ်ကနေဖြေဆိုတော်မူပါတယ်ဒါကြောင့်သုလပြဝတုတ်တံကိုဟောတော်မူတဲ့မြတ်စွာဘုရားဟာမဟာပြဝတုတ်တံမောဟစိတ်များတဲ့နတ်ပြမားတွေအတွက်ယူဆပြီးတော့ဟောတော်မူတဲ့မဟာပြဝတုတ်တံကိုဦးဇင်းတို့တဏ္ဍသူတဏ္ဍသားများအားလုံးကဘုရားရှင်ကိုရောမြတ်ကြီးရဲ့ဂုဏ်တော်များရှိတော်မှထိုင်နေတဲ့ရန်တာ900နှစ်တကွစကြဝဠာနန္တကကြွားရောက်လာကြတဲ့နတ်ပြမားများကို မျက်စိထဲမှာအာယုံယူပြီးတော့မှမြတ်စွာဘုရားရှင်ကိုရောမြတ်ဟောတော်မူတဲ့မဟာပြဝတုတ်တန်ကြီးကိုပူဇော်ရွတ်ဖတ်ကြရအောင်မေကုန်းကစပြီးတော့နေမိတာယုတ်ဘုရားဘုရားရှင်မေးတဲ့အမေကုန်းကစလိုက်ကြစို့မာသောမင်းစာအ ညာရှိတို့ဤချီးမွမ်းခြင်းကိုခံကြရပါ၏သို့တော်လည်းအနှဲငယ်မြသာဖြစ်ပါသည်ထိုချီးမွမ်းခြင်းခံရသောအချစ်တို့သည်ပင်ယာကစားသော မကောင်းမှုတို့ကို ချုပ်ပြောက်ငြိမ်းအေးစေရန်မစွမ်းနိုင်ကြပါမိမိတို့ဤအယူဝါဒကို တယူတန်ဆွဲလန်းပြလျင်ငြင်းခုံကြခြင်းဤအကျိုးသည် အနိုင်အရှုံးစသော ကောင်းမကောင်းလောကရန်အကျိုးနှစ်ပါး အမျိုးသာဖြစ်နိုင်သည်ငင်ခုံခြင်းဤအပြစ်ကိုသိမြင်ပြီးဖြစ်သော သူတော်ကောင်းတို့သည်ငင်ခုံခြင်းမှရှောင်ရှားပြီးလျင်ချမ်းသာရာစင်စစ်ဖြစ်သောနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်အောင်ကျင့်ကြံကြသည်အယူဝါဒကိုဆွဲမိ၍ငင်ခုံမှုမရှိသောဘာဖျားဤတပည့်များသည်62ပါးသော မိစ္ဆာဒိဋ္ဌိအယူမှားဝါဒတို့ကိုမသုံးတတ်တော့ကြည်ထို့ပြင် မင်္ဂလာဟုသမုတ်အပ်သောအစဉ်ယူပါယုံစသည် အာယုံ၅ပါးကိုခံစားရယုံညဖြင့်ကိလေသာစင်ကြယ်သည်ဟုသောအယူဝါဒအမှားတို့ကိုလည်းမနှစ်သက်တော့ကြည်အာယုံ၅ပါးခန္ဓာ၅ပါးတို့ကိုဆွဲလန်းကန့်ညီခြင်း မရှိတော့ပေအချို့သောဒယုဇံဝါဒသမားတို့သည်ယန်းထရ၍မိမိတို့စေကူးဖြင့် ထင်ရမြင်ရအလေးများကိုဆောင်ထိန်မှုသီလဟု သမုတ်ထားကြသည်ထိုတယူသံဝါရသမားတို့ကအဝတ်မဝတ်ချင်းရေအေးမတော့ချင်းစသည်တို့ကိုသီလဟုခေါ်ဆိုကြသည်ထို့ပြင်နွားခွေးစသည်တို့အကျင့်မျိုးတို့ကိုလည်းဝတ္တဟုခေါ်ဆိုကြပြန်သည် ထိုအလေးအကျင့်တို့ကိုကျင့်လျင်ကိလေသာတို့မှစင်ကြယ်သည်ဟု ယူဆကြသည် ထိုအလေးကျင့်မျိုးကိုမြတ်စွာဘုရားဤတပည့်သာဝကတို့သည်ပယ်စွန့်ပြီးဖြစ်သည် အဝတ်မဝတ်ပဲကျင့်မှကိလေသာစင်ကြယ်၍တန်တရားဝဆင်းရဲမှလွတ်မြောက်နိုင်သည်ဟုအယူရှိသူဒိဋ္ဌိများနှင့်ကောင်းမြတ်သော အစဉ်အတန်းစသည့်အာယုန်တို့ကိုမိဝဲကြရမှသာနိဗ္ဗာန်ရနိုင်သည်ဟုအယူရှိသူများကိုယ်တိုင်ပင်တဏှာဒိဋ္ဌိမကင်ပဲနှင့် နိဗ္ဗာန်စကားပြောနေကြသည်စင်စစ်မှာမိမိတို့ကိုယ်ကိုစင်ကြယ်နေပြီဟုထင်မှတ်နေသူဒိဋ္ဌိများကတဏမကင်းသေးသည့်အတွေ့တွေးသည်မြသောအာယုန်တို့၌တုံလှုပ်ကြသည်သာဖြစ်၏သုတိပရိသန္တေကင်းမိသောယန္တာများမမူကားကာမရာဂစသည်တို့ဖြင့်တုံလှုပ်မှုလုံးဝမရှိတော့ကြ။ Now အယူဝါဒတစ်ခုကို အချို့ကမှားဤရုပ်ဤဟုပြောဆိုကြသည်ထိုယူကိုပင်အချို့ကမှန်ဤညံ့ဤဟု ပြောဆိုကြပါသည်ဤကဲ့သို့ညင်ခုံပြောဆိုကြရာ၌အဘယ်ပုဂ္ဂိုလ်ဤစကားသည်မှန်သောစကားဖြစ်ပါသနည်း၎င်းတို့အားလုံးကပင်မိမိတို့သည်ပညာရှိသူများဖြစ်သည်ဟုလည်းဝန်ခံပြောဆိုနေကြပါသည် မိမိ၏အယူဝါဒသာလျင်မှန်ကန်ပြည့်စုံသည်ဟု ယူဆ၍သူတစ်ပါးတို့၏အယူဝါဒကယုံညံ့သောအယူဝါဒဖြစ်သည်ဟု ပြောဆိုသူတို့သည်တယူသံအားဖြင့်သူများသာဖြစ်ကြသည်မိမိအယူဝါဒမှတပါအခြားသူတို့၏အယူဝါဒအလုံးတို့အသည်မှားယွင်းယုံညံ့၏ဟုတစ်ဖက်သက်ငြင်းခုံသူများသည် မကောင်းမှုအာဟုသောတရားကိုပွားများယူလွန်ကြခြင်းသာဖြစ်သည်ယူဝါဒတစ်ခုသည် သူတို့ဘာတို့ကရှုံချကဲရဲ့ကမျှဖြင့်ယုံညံ့သောအယူဝါဒဖြစ်ရမည်ဆိုလျင်လောက၌မြည်သည့်အယူဝါဒမြတ်သောအယူဝါဒဖြစ်နိုင်တော့မည်မဟုတ်ချေအဘဲကြောင့်ဆိုသောတစ်ဖက်သက်ဒယူတံဝါဒသမားတို့သည် သူတစ်ပါးတို့ဤအယူဝါဒကိုကဲ့ရဲ့၍မိမိတို့ဤအယူဝါဒကိုသာချီးမွမ်းမြဲဖြစ်သောကြောင့်ဒီမိမိအယူကိုမိမိတို့ချီးမွမ်းတိုင်းသာမှန်ကန်မြင့်မြတ်သည့်မြည်ဟုဆိုလျင်လဲလောက၌အယူဝါဒအလုံးပင်မှန်ကန်မြင့်မြတ်သောအယူဝါဒကြီးသာဖြစ်ရသည်ထိုသူတို့၏အယူဝါဒအသီးသီးတို့၌ဆင်းရဲဒုက္ခမှအခိုက်အတန့်လွတ်မြောက်ဖွယ်ရာ အကျင့်များနှင့်အသင်အတင်းများချီးမွမ်းပွေရာအကျင့်များအနှဲငယ်စီရှိကြသည်တို့ရာတွင်ထိုအကျင့်တို့မှာဝိစင်းရဲမှလွတ်မြောက်ကြောင်းများမဟုတ်ကြခြင်းယန္တာပုဂ္ဂိုလ်၌62ပါးသော မိစ္ဆာအယူဝါဒဆွဲယူမှုမရှိတော့ကြထိုကြောင့်အယူဝါဒကိုမိ၍ညင်ခုံခြင်းခရယံဖြစ်ပွားခြင်းတို့ကိုကြော်နှင်းလွန်မြောက်ပြီးဖြစ်သည် ယန္တာပုဂ္ဂိုလ်သည်မြတ်စွာဘုရားဟောကြားအပ်သောတတိပဋ္ဌာန်အစရှိသည့်ဝတ်မှလွတ်မြောက်ကြောင်းကောင်းမြတ်သောအကျင့်တရားတို့ကို မြင့်မြင်ကိုတွေ့ဖြစ်ပြီးပြီထို့ကြောင့်တတိပဋ္ဌာန်စသည်မှတပါ အခြားသော မိစ္ဆာဝါဒတရားတို့ကို အမြတ်ထား၍မရှိတော့ပြီလောကီအဘိညာဉ်ရသောယတိပရပိုက်တို့သည်ပရစိတ်တဝိဇာနနဘိညာဉ်ဖြင့် သူတစ်ပါးတို့ဤစိတ်ကိုလည်းသိကြသည်ပုပ္ပေနိဝါဒအဘိညာဉ်ဖြင့်ကဘာ40တန်အောင်ရှေးရှေးဘဝဖြစ်စဉ်ကိုလက်သိနိုင်ကြသည်ဒိဗ္ဗစိတ်ခုဘိညာဉ်ဖြင့်လူဘုံနတ်ဘုံငရဲဘုံတို့ကိုလည်းမြင်နိုင်ကြသည်ထိုသိမြင်မှုလောကီအဘိညာဉ်တို့ကိုဆွဲလန်း၍ထိုအမြင်တို့ဖြင့်ဘဝတန်တရားမှလွတ်မြောက်စင်ကြယ်နိုင်ပြီဟု မာမာယွန်းယွန်းပြောဆိုကြသည် ထို့ပြင်လောကီဘိညင်ရသည့်ပုဂ္ဂိုလ်တို့သည်တတတစာသည့်မိစ္ဆာယူဝါဒတို့၌လည်းတဲ့ဝင်ယုံကြည်ကြသည်သည်အဘိညာဉ်ရှင်ဖြစ်ကြပါလျက်အဘဲကြောင့်မာမာယွင်ယွင်ဆုံးဖြတ်ပြီးလျင်လွယ်မာစွာဘဝလွတ်မြောက်စင်ကြယ်ရေးကိုယုံကြည်ကြပါသည်နိဆိုသောလောကီဘိညာဉ်ဖြင့်တစ္ဆာလေးပါးကိုလည်းပိုင်းခြား၍မသိနိုင် နာယုတ်တို့ဤမမြဲသောသဘောတို့ကိုလည်းမသိနိုင်သောကြောင့်မေတီလောကီဇံပင်ရှင်ရရှိနေစဉ်အခိုက်အတန့်အခါကာလအတွင်းကာမတဏဒေါသစသည်နိဝရဏတရားတို့မှလွန်မြောက် စင်ကြဲ၍မြင့်မောက်ချမ်းသာကို ရနိုင်ပေသည် သို့သောညာလဲဇာပင်ရှင်တို့သည်ကိလေသာတို့ကိုအကျွမ်းမဲ့ဘဲတတ်၍တန်တရားဘဝမှအပြီးတိုင် လွတ်မြောက်စင်ကြယ်စေနိုင် တရားများမဟုတ်ချေလောကီဘိညာဉ်ရသောယတိပရပိုက်တို့သည်မိမိတို့ဘိညာဉ်ဖြင့်သိမြင်မှုဒီဟုသောဝိသေသဂုံတုကိုဆွဲ၍ထောင်လွှားပြီလျင်မိမိတို့ကြံဆအပ်သောအယူဝါဒကိုသာတကွန်ဆိုင်လျက်ပြိုင်းမမြင်အောင်ထင်မှတ်မှတ်ထင်တတ်ကြသည်ယန္တာပုဂ္ဂိုလ်တို့သည်သင်္ခါရတရားတို့မမြဲသောသဘော အစရှိသည်တို့ကိုမျက်မှောက်ထင်ထင်သိမြင်ပြီးဖြစ်သည်ထို့ကြောင့်ယုံနာခန္ဓာတို့ကိုတဏှာဖြင့်တမ်းမစ်နှစ်သက်ခြင်းလည်းမရှိတော့ပြီငါသူတစ်ပါးယောက်ျားမိန်းမစသည်အဖြစ်လည်းမှားသောကြံစည်စိတ်ကူးမှု မရှိပြီဒိဋ္ဌိတို့၏အယူဝါ62ပါးတို့ကိုလည်းအရေးမယူလက်လျူရှုတော့သည်ငါဖျားဤတပိသာဝကဖြစ်သောယဟန်သည် ငါယူတာမှန်ဤသူတစ်ပါးယူတို့ကအာလုံးမှဤစသောတပိဿယူဝါဒအဖွဲအထုံးမှထွန်းထွန်းမြတ်စင်ကြယ်ပြီးဖြစ်သည်ထိုကြောင့်ညင်ခုံနေသူခိုက်ရန်ပြုနေသူမဟုတ်တော့ပြီထိုမှတပါမိမိကိုယ်တိုင်ကလည်းကိလေသာအပူဘေးမှငြိမ်းအေးပြီးဖြစ်၍အပူဘေးမှမအေးသေးသောသူတို့ကိုကဲ့ရဲ့တမှု ကဲ့ရဲ့သမှုယံဘက်မပြုတ်ပဲလက်လျူရှုနိုင်ကြပေသည်အရိယာဖြစ်သောယဟန်သည်ယုံနာခန္ဓာတို့ကိုဆွဲ၍တမ်းမင်းမှုဆွဲလန်းမှုတွယ်ဝဲမှုများမရှိတော့ပြီလောကုတ္တရာမင်းပညာဖြင့်ပြည့်စုံပြီးဖြစ်၍62ပါးသောအယူမှအမြင်မှတို့မှအလုံးစုံလွတ်မြောက်ပြီးဖြစ်သည်နောင်တတဖန်ပူပန်မှုတို့မှလည်းလွတ်မြောက်စင်ကြယ်ပြီးဖြစ်ပေသည်အလုံးသားတို့ စောစောလေးကနော်ပြီးကနေ့ဟိုအထက်ကပိတ်အောက်ဆုံးကြောင်းလင်မှာကဲ့ရဲ့တမရွေ့ဖြစ်နေတယ်အမှန်ဦးဇင်းလက်သေးချပြန်ဘုရုမဖတ်နိုင်ဘူးအဲ့ဒါကဲ့ရဲ့တမှုဖြစ်ရမယ်နော်လက်ဟိုရင်ကစာရိုက်တာမှသွားတယ်အဲ့တော့ဒါကမဟာဗျူဟာသုတ်တန်ရဲ့မြန်မာပြန်ပေါ့နော်အမတန်ကောင်းတဲ့မြန်မာပြန်ပါဖတ်လိုက်တာနဲ့သဘောပေါက်သွားတယ်ဘာလို့ဆိုလိုတာလဲဆိုတာဒါတော့ဦးဇင်းတော့ကောင်းပြီ ဒီမာပြတ်တုတ်တန်ကိုအခုနကမြန်မာပြန်အချင်းချုပ်အနှစ်ချုပ်ပြန်ထားတာကို သူမူရင်းရှိတဲ့အတိုင်းပေါ့နော်ပါဠိဂါထာကိုလည်းရွတ်ဖတ်ပူဇော်မယ်ပြီးတော့မြန်မာပြန်ကိုလည်းပူဇော်မယ်ပြီးတော့မှဦးဇင်းတို့အတိတ်ပဲရှင်းတာပေါ့ဒါကြောင့်ပထမဆုံးသူရဲ့မဟာပြဝတ်တုတ်ရဲ့ဂါထာနံပါတ်1သည်အမေဂါထာဖြစ်ပါတယ်ဆိုတော့ဦးဇင်းတို့ဒီမဟာပြဝတ်တုတ်မှာအဲမေခွန်းနှစ်ခုပဲပါတယ်နော် မေခွန်းနှစ်ခုပဲရှိတယ်ဆိုတော့အဲ့ဒီမေခွန်းနှစ်ခုနဲ့ဒီတုတ်တန်တစ်ခုကိုတန်စာဆင်ပြီးတော့ဟောထားခြင်းဖြစ်ပါတယ်။ဒါကြောင့်နံပါတ်1ဂါထာသည်ပထမမေခွန်းဖြစ်တဲ့အတွက်ပထမမေခွန်းတစ်ပုဒ်ဖတ်ပြီးရင်နံပါတ်2ဂါထာကိုဆက်ပြီးတော့ဖတ်ပါမယ်။ဒါကြောင့်နံပါတ်1နဲ့နံပါတ်2ကိုစက်တက်ရွတ်ဖတ်ပြီးတော့ပူဇော်ကြရအောင်။ပါဠိရောမြန်မာပြန်ရောယေကေစီမေဒိဋ္ဌိပရိပဒါနာဣဒမေဝသစ္ဆန္တိဝိဝါဒယံတိ တပိဝတေနိန္ဒမနဝနာယန္တိအထောပတံတံပိလဗန္တိတထာဂေါတမနွယ်ပွားမြတ်စွာဘုရားအလုံးစုံသောဒိဋ္ဌိအယူရှိသူတို့သည်ငါတို့အယူသာမှန်ဤဟုပြောဆိုညင်ခုံနေကြပါကုန်၏ညင်ခုံနေကြသည့်အာလုံးသောတို့ဒိဋ္ဌိတို့သည်ပညာရှိတို့ကဲ့ရဲ့ခြင်းကိုသာ ရရှိကြပါသလော သို့မဟုတ်ထိုညင်းခုံခြင်းကြောင့်ချီးမွမ်းခြင်းကိုလည်းရကြပါသည်တလောနံပါတ်1အပန်ဟိဧတံနအလံသမာယဒုဝေဝိဝါဒတဖလာနိပြုမိဧတံဘိဒိဋ္ဌဝါနဝိဝါဒယေထခေမာဘိပတံအဝိဝါဒဘူမေနေမိတယုတ်ဘွားမြတ်စွာဘုရားထိုဒိဋ္ဌိတို့သည် တခါတယံပညာရှိတို့ဤချီးမွမ်းခြင်းကိုလည်းခံရကြပါသည်ဤအချီးမွမ်းခံရမှုအ ਨੇ ငယ်မြသာသည်ယာကစာသောကိလေသာငြိမ်းရမစွမ်းနိုင်သည်သာသည်ငါဖရာသည်ယင်းခုံပြောဆိုရသည်ဖြင့်ကဲ့ရဲ့ခြင်းချီးမွမ်းခြင်းနိုင်ခြင်းရှုံးခြင်းစာသောနှစ်ပါးသော အကျိုးတို့ကိုဟောတော်မူ၏ ဒေါ်ညင်းခုံခြင်းကြောင့်ဖြစ်သောအပြစ်တို့ကိုလည်းသိမြင်ပြီး၍ညင်းခုံမှုကင်းရာနိဗ္ဗာန်ကိုဘေးငြိမ်းရာဟုရှေးရှုထင်ထင်မြင်အောင်ရှုလျက်ငါယူသားမှန်ဤဟုတယူသားမညင်းခုံလျာကောင်းပြီဒါပထမဆုံးမေကွန်းရဲ့ပထမကနံပါတ်1ကဒါဒီမေကွန်းနံပါတ်2ကတော့အဲ့ဒီပထမကထာကိုစစ်တိုက်ဖြေဆိုသွားမယ် ပထမဆုံးစအဖြေဆိုပါတော့ဒါကြောင့်ဒီမြင်ထားရမှာကတော့ဦးဇင်းတို့ဒီဒိဋ္ဌိဆိုတာနဲ့ပတ်သက်ပြီးတော့စောစောလေးကဖတ်တော့ကလည်းတော်တော်လေးပူဇော်တဲ့ထက်မှာပါသွားပါတယ်ရွတ်ဖတ်ပူဇော်တဲ့ထက်မှာ ဘုဇုံတို့ကမရရှိသေးတော့မတိသေးတဲ့အခါမှာဇန်နေအဘိညာဉ်နေရပြီတကိုးတွေရပြီဆိုရင်ဒါတွေလွတ်သွားပြီလို့ထင်ကြတာဆိုတော့သူတို့ကလည်းများများရလေပိုးပြီးတော့စွဲလေဖြစ်နေတာနော်ဒါတော့ဇန်ဘိညာဉ်တကိုးရတဲ့အဘိညာဉ်ရတဲ့နတ်ပြမာတွေရောလူတွေရောရှင်းတော့ကတော့တမနာပြမနာလို့ခေါ်တယ်ဆိုတော့သူတို့ကမရသေးခင်ရတယ်ရပြန်တော့ဒါဝိပဿနာနဲ့ရတာမဟုတ်တဲ့အတွက်ကိုရတဲ့ဒေဝစေကုဘိညာဉ်ဒေဝသောတာဘိညာဉ်စသည်ပေါ့နော် ဒါအဲ့ဒါတွေကိုကြည်ပြီးတော့မှသူတို့ကတခါမာနပြန်ဖြစ်သွားပြန်ရောနော်ပုပ္ပေနိဝါဒဘိညာဉ်ဆိုတာရှေးဘဝတွေကိုတခါပြန်ပြီးတော့အောက်မေ့တဲ့တမနာဗျမနာနတ်တွေဗျမာတွေကြတော့လည်းသူတို့ကဘာဖြစ်လဲစက်တက်စက်တက်အကောင်လေးကဒီလိုရွေ့နေတယ်ပေါ့နော်ခန္ဓာကိုယ်တွေပြည့်ကျွေပြီးတော့အတ္တလေးကရှိနေတယ်ဆိုတတ္တရာဒိဋ္ဌိဖြစ်သွားပြန်ရောဒါကြောင့်မလို့ဒီဒိဋ္ဌိဆိုတဲ့သဘောတရားသည်လူတွေနတ်တွေပြမာတွေအကုန်လုံးမှာရှိတယ်လို့အဲ့ဒါမှတ်တာအကုန်လုံးမှာရှိတယ်တကယ်လို့မရှိတော့ဘူးဆိုရင်စဉ်းစားကြည့် တက်ခါတိတိပြုတ်တယ်ဆိုတာနဲ့သောတာပန်ဖြစ်ရောဒါတော့ဒီလူတွေကနတ်ပြမတတ္တဝါရေလို့ဖြစ်နေသေးတယ်ဆိုလို့ရှိရင်တို့ကဒိဋ္ဌိရှိကိုရှိတယ်နော်ရှိကိုရှိတယ်ဒါတော့ဦးဇင်းတို့အခုကံကောင်းတာကနော်ကံကောင်းမှလည်းသိအောင်ပါကိုကိုကိုတော့နတ်ပြမဖြစ်ရင်ကံကောင်းတယ်ထင်ပေမဲ့ဒီဒိဋ္ဌိပြုတ်ကြောင်းဝိပဿနာကိုမှမနာရဘူးမိမိတို့ဇန်နေတာဆက်သွားနေမယ်ဆိုလို့ရှိရင်ဒီဒိဋ္ဌိပြုတ်ဖို့အကြောင်းမရှိဘူး ဒါမိမိတို့အဲ့ဝိပဿနာနာခွင့်ရတာကိုမှဒါဟာလူသည်နတ်ထင်မြတ်တယ်လို့ပြောလို့ရတယ်ကိုစင်ကတော့အများနဲ့ထက်တယ်ပြောတယ်မျိုးသားတွေပေါ့နော်မျိုးသမီးတွေတော့တိတ်သိရမှာမဟုတ်ဟောမာလဲဆိုလို့ရှိရင်ယဟန်ပြုခွင့်ရတာကလူပဲပြုခွင့်ရတာမဟုတ်လားလူပဲပြုခွင့်ရတဲ့ခါကျတော့ဒီယဟန်ပြုခွင့်ဆိုတဲ့ဘလို့ခေါ်မလဲဒီ standard နဲ့ကြည့်မယ်ဆိုလို့ရှိရင် နတ်တွေပြမာတွေယဟန်ပြုလို့မရဘူးနော် သူတို့ဘလောက်ကြီးတကူပြန်တရားမင်းကြီးလာတောင်းပန်လဲဘုရားတောင်ရန်ခံပြီးလို့မရဆိုတော့ရန်ခံခွင့်ရတယ်ဘုန်းကြီးဝတ်ခွင့်ရတယ်ဆိုတော့အဆင့်တန်းကိုကြည့်ပြီးတော့မှဒီပေတန်းနဲ့တိုင်းမယ်ဆိုရင်ဝိဇ္ဇုလူသားတွေနတ်တိပြမာတွေမြတ်သေးတယ်နော်ဒါတော့ဘုရားရဲ့အဆင့်တန်းခွဲတဲ့ခါမှာအဲ့ဒါကိုကြည့်ရမှာစီးစိမ်နေတာသွားခွဲရင်ဘလို့လို့ဝိဇ္ဇုလူမှီမလဲခိုင်ဘလို့မှမမှီနိုင်နော်ဝိဇ္ဇုလူပါဒါတော့ဘာဘာခွင့်ရေးလဲလို့ကြည့် ဒီအခုနတရားအားထုတ်ခွင့်အထူးသဖြင့်ဝိပဿနာအားထုတ်ခွင့်လို့မှတ်တာရိုးရိုးဇန်ဆင်းဆိုလန်အခုကြည့်လေသာသနာ့ဘက်မှာဇန်တွေရှိတယ်တကိုးလည်းရှိတာပဲကဲသာသနာ့ဘက်မှာတကိုးတွေရှိတယ်ဇန်တွေရှိတယ်ဒါကြောင့်မလို့ပြမာတွေဖြစ်တာပေါ့နှက်တွေလည်းဖြစ်တာပဲလေဆိုတော့သာသနာတွင်းနဲ့တွေ့တဲ့အခါကလေးမှာဒီဝိပဿနာအလုပ်ဒီအခုနကပြောတဲ့ဦးဇင်းတို့ဒီတန်တဲ့တတ္တဝါတွေဖြစ်နေတဲ့တန်တရားလဲနေတဲ့လဲအောင်လုပ်နေတဲ့ဒီဒိဋ္ဌိအမြင်မှအောင်လုပ်ထားတာဒီဒိဋ္ဌိကိုဦးဇင်းတို့က ဩဒါဒိဋ္ဌိဆိုတဲ့ဟာကိုသိခွင့်ရတယ်အ ਨੇ ဆုံးအဆင့်ပေါ့နော်ပယ်ခွင့်ဆိုတာထားပါဟာဒါမှားတယ်ငါတို့ထင်ရိုးထင်စဉ်မှားနေတယ်ဆိုတာလေးကိုမှားတာကိုမှန်မှန်သိတယ်ဆိုရင်ဒါဒီလူကကောင်းဖို့လမ်းစာရှိလာပြီမှားတာကိုမှမှန်မှန်မသိဘူးဆိုဘယ်လိုလုပ်ပြင်မလဲကဲကိုလောက်တာအမှန်ကြီးပဲထင်နေမယ်လေဒါတော့အမှန်ထင်တဲ့နေရာမှာအခုကြီးဇန်တကုအဘိညာဉ်ရတဲ့နတ်ပြမာတွေနော်လူပြမာဆိုလို့ရှိရင်လည်းဇန်တကုအဘိညာဉ်ရတဲ့ဒီတမနာပြမနာအမြဲတဲ့ဆရာကြီးတွေခိုင်းဆရာကြီးတွေဖြစ်နေတဲ့ကိစ္စက တာမင်ညလူမဟုတ်ဘူးခုကတာမင်ညလူမဟုတ်ဘူးဒါကြောင့်ဒီဟာတွေကမြတ်စွာဘုရားကဒီနတ်ပြမာတွေမှာလည်းဒီပြဿနာတွေကအတူတူဖြစ်နေတဲ့အတွက်ဒီဒိဋ္ဌိတွေကိုပယ်ချောင်းပေါ့နော်ဆူလာဘီယောကပြီးတဲ့အခါမှာမဟာဘီယောတုတ်တံကိုဆက်လက်ပြီးတော့ဟောပါတယ်ဒါတော့နတ်ပြည်မှာလည်းပဲနတ်တွေကညင်းတာရှိတယ်နတ်တွေညင်းတာရှိမရှိစဉ်းစားကြည့်ပါလားလို့မင်္ဂလာတုတ်တံညင်းတာဘယ်သူတွေညင်းလဲဆိုတော့နတ်တွေညင်းနေတာ ဟုတ်တော့မလားလူပြေလည်းညင်တာပဲနတ်တွေလည်းညင်တာပဲဒါကြောင့်မလို့နတ်သားတယောက်ကလာပြီးတော့ရှောက်ထားလို့ဒါတော့ဒီအငင်းခုံနေဒါတော့ကောင်းပြီအခုလက်ရှိကဘာလဲဆိုရင်ပြောမယ်ဆိုရင်ဘာသာဝါဒအကြောင်းဘာသာယူဝါဒအကြောင်းပြောပြီဆိုရင်ဘယ်သူမှလက်မလျှော့ဘူးเนาะဘာသာအတူချင်းလည်းပဲဆရာကွဲရင်ဟာသူ့ဆရာနီးကောင်းတယ်ကိုယ်ဆရာနီးကောင်းတယ်နဲ့ညင်းသေးတာကိုကြည့်အရှုံးကိုမပေးတာเนาะအဲ့ဒီတော့ ဘာသာကွဲပြီဆိုတော့ပြောမနေနဲ့တော့ဘယ်လောက်ညင်းကြမလဲဆိုတာအဲ့ဒီလိုညင်းကြတဲ့ဒီဘာတွေအကျိုးရှိမလဲပေါ့အဲ့ဒီလိုညင်းကြခုန်ကြတာဘလို့အကျိုးရှိမလဲဆိုတဲ့အကိုသိအောင်လို့နိမိတ်တချုပ်ပေါ်ဖရာမေးတယ်မြတ်စွာဘုရားတဲ့အလုံးစုံသောဒိဋ္ဌိအယူရှိသူတို့ဒီကင်ပြောရမယ်ဆိုလို့ရှင်တော့ဒိဋ္ဌိကတော့မှားတဲ့အယူကိုရှင်းမှာမကြောင့်ဒိဋ္ဌိဆိုပေမဲ့ကိုယ်လည်းပါတယ်မှတ်ထားနော်ကိုယ်ဒီပင်လည်းကိုယ်အနေနဲ့ကိုယ်ယူထားတဲ့ဘာသာဒီမှန်တယ်လို့ယူထားတယ်ဒါပေမဲ့ကိုယ်လည်းညင်းနေတာပဲ ဟုတ်တယ်မို့လားတချို့ကသိလို့ညင်းတယ်တချို့လည်းအနိုင်ကျင်လို့ကိုညင်းတာသူ့ဆရာတွေငါငါနိုင်ရမယ်သူ့ဝါဒတွေငါနိုင်ရမယ်ဆိုတာနဲ့ညင်းနေတာဆိုတော့အဲ့ညင်းတဲ့ထက်မှာကိုလည်းပါတယ်တာမှတ်ထားလိုက်အလုံးစုံသောဒိဋ္ဌိယူရှိသူတို့သည်ငါတို့အယူသာမှန်ဤဟု ပြောဆိုညင်းကုန်နေကြပါကုန်၏နော်ကိုအယူပဲမှန်တယ်တဲ့ဒါတော့ညင်းကုန်နေကြသည့်အာလုံးသော ထိုဒိဋ္ဌိတို့သည်ပညာရှိတို့ကဲ့ရဲ့ခြင်းကိုသာပညာရှိတို့ကဲ့ရဲ့ပညာရှိတို့ကဲ့ရဲ့ခြင်းကိုသာရရှိကြပါသလော သို့မဟုတ်ထိုညင်းခုန်ခြင်းကြောင့်ချီးမွမ်းခြင်းကိုလည်းရရှိကြပါသေးတယ်လို့နော်အဲ့ဒီမှာသူတို့ညင်းခုန်တဲ့တွေ့တဲ့ပညာရှိတွေအကဲ့ရဲ့ကိုပဲခံကြရသလားသို့မဟုတ်ညင်းခုန်ခြင်းကြောင့်ချီးမွမ်းခြင်းလည်းခံရသေးတယ်လားလို့အဲ့ဒါလို့မေးတာနော်မေကုန်းကပြောမယ်ဆိုလို့ရှင်တော့သူတို့ဒိဋ္ဌိတွေအနေနဲ့ကတို့ဘာသာပဲမြတ်တယ်မြင့်တယ်မှန်တယ်ဆိုပြီးတော့တို့ဘာသာပဲ ဒါကိလေသာအပူငြင်းကြောင်းဒုဘာသာတိပလင်တန်တရားထွတ်မြောက်ကြောင်းလို့ငြင်းကြတယ်အဲ့တော့ငြင်းတဲ့အခါမှာပညာရှိတွေအနေနဲ့ကဲ့ရဲ့ခြင်းကိုပညာရှိတွေရဲ့အကဲ့ရဲ့ကိုပဲခံကြရသလားသို့မဟုတ်အချီးမွမ်းလဲခံရသေးသလားလို့ဒါမေးကုန်မယ်ဒါတော့မြတ်စွာဘုရားရှင်ကနေပြီးတော့မှပြန်ပြီးတော့ဖြေတာနေမိတဥပ္ပောမြတ်စွာဘုရားတဲ့ထိုဒိဋ္ဌိတို့သည်တခါတည်းရန်ပညာရှိတို့ချီးမွမ်းခြင်းကိုလည်းရကြပါသေးတယ်နော်မြတ်စွာဘုရားအကုန်လုံးမပယ်ဘူး ဘာဖြစ်လဲလဲဆိုရင်လောကမှာနော်ဒီလောကအရာမှန်နေတဲ့ဟာတွေကြတော့မြတ်စွာဘုရားဒါလက်ခံပါတယ်ဒါတော့ဤအချင်းမွန်းခံရမှုဒီအနေငယ်မြတာဒီဒါလည်းပဲသူပြောတယ်နော်အပ္ပံဝါဆိုအပ္ပံဟိအေတံဆိုတာဒီစကားလုံးလေးပြောအပ္ပံဆိုတာနည်းနည်းလေးပါတဲ့မပြောတော့ပါဘူးလို့ဆိုလို့တယ်နော်ချင်းမွန်းခံရတာရှိတယ်ကလေးမှန်ပါတယ်တဲ့ရှိတယ်နည်းနည်းပါးပါးပါပဲတဲ့ဒါပေမဲ့လည်းဒါလေးကနည်းနည်းလောက်လေးပဲရှိတယ် ဒါတော့ဒီချီးမွမ်းခံရတာကလေးကိုလည်းတခါဘလို့အဆင့်တန်းရှိတယ်လဲဆိုတော့ယာကဆရကိလေသာငြိမ်းရန်မစွမ်းနိုင်သည်သာဒီဒါလေးကချီးမွမ်းခံရတာလေးတော့ရှိပါတယ်တဲ့ပညာရှိဩဒါလေးတွေကောင်းတယ်ဟုတ်တယ်လို့ချီးမွမ်းနေခံရပါတယ်သို့တော့ဒီအချီးမွမ်းခံရတဲ့ချီးမွမ်းခံရတဲ့သူတို့ချီးမွမ်းအကွက်ကလေးပေါ့ဒီအဟာလေးဟာသူတို့ပြောဆိုနေတာလေးကတခါပြန်ပြီးတော့ကိုဘာသာရေးရှုတော့ငါကြည့်မယ်ဆိုရင်ဘာသာရေးအရာဘာသာကိုယူရတဲ့ဒီကိလေသာငြိမ်းဖို့ဟုတ်တယ်မဟုတ်လား ရာဂညှို့မှုဒေါသညှို့မှုဒါရည်ရွယ်ချက်ပဲဆိုတော့ဒီနေ့ပြောရမယ်ဆိုလို့ရှိရင်ဒါလွတ်မြောက်ရာနယ်မြေကိုသွားကြဖို့သူ့ဘာသာကိုယ့်ဘာသာဘာသာရေးရဲ့ပန်းတိုင်ဒီလွတ်မြောက်ရေးကိုသွားဖို့ကိလေသာအပူငြိမ်းဖို့ဆိုတော့မိမိတို့ရဲ့ရည်ရွယ်ချက်ပန်းတိုင်ဖြစ်တဲ့ကိလေသာအပူငြိမ်းဖို့အတွက်ကိုကြတော့သူတို့ဟာယာကစတဲ့ကိလေသာငြိမ်းရမစွမ်းနိုင်သည်သာဒီဆိုတာကမိမိပန်းတိုင်ကအဲ့ဒါဖြစ်နေလို့ပြောတာနော်အေးချီးမွမ်းခံရတာလေးတော့ရှိတယ်တဲ့ ဒါပေမဲ့မင်းတို့ငါတို့လိုချင်တဲ့ဒီကိလေသာငြိမ်းဖို့တော့မစွန့်နိုင်ဘူးဒါကိုပြောတာဒီချင်းမွတ်နဲ့ကိုကိလေသာမှန်တယ်လောကထဲမှာလက်ခံစရာဖြစ်လို့မှန်တယ်ဒါပေမဲ့တို့ကဒါလေးကိုလိုချင်လို့ဒီဘာသာကိုကိုးရတာမဟုတ်ဘူးငါတို့ဘာသာတစ်ခုကိုကိုးရတယ်ဆိုတာကကိလေသာအပူငြိမ်းဖို့တန်တရားကြီးကနေထွတ်မြောက်သွားနိုင်ဖို့ဒါကအဓိကလွတ်မြောက်ရေးလမ်းစဉ်ကအဓိကအဲ့ဒီလွတ်မြောက်ရေးလမ်းစဉ်အတွက်ကိလေသာငြိမ်းဖို့အတွက်ကြတော့မစွန့်နိုင်ဘူးတဲ့အဲ့ဒါကိုဖြေတာငါဖျားဒီငြင်းကုန်ပြောဆို ရသဖြင့်ကဲရဲခြင်းချီးမွမ်းခြင်းနိုင်ခြင်းရှုံးခြင်းစတဲ့နှစ်ပါးသော အကျိုးတို့ကိုသာဟောတော်မူတယ်ဆိုလိုတာကငင်းကြခုံကြမယ်ဆိုလို့ရှိရင်တော့တစ်ဖက်ကနိုင်မယ်တစ်ဖက်ကရှုံးမယ်တချို့ကအကဲရခံမယ်တချို့ကချီးမွမ်းခံရမယ်ဒါပဲတဲ့ဒီနှစ်ခုပဲဒါပဲရမှာပဲအကျိုးရလတ်ကတော့ထိုငင်းခုံခြင်းကြောင့်ဖြစ်သောအပြစ်တို့ကိုလည်းသိမြင်ပြီးဖြစ်၍နော်ငင်းခုံမှုကင်းရာနိဗ္ဗာန်ကိုဘေးငင်းရာဟု ရှေးရှုထင်းထင်းမြင်အောင်ရှုလျက်ငါယူတာမှန်ဤဟုတူယူတာမငင့်ခုံလျက်ဒါကတော့တိုက်တွန်းချက်ပါပဲเนาะဒါတော့ကောင်းပြီဟိုကျွန်တော်ကိုင်ဒီဂါထာရဲ့အကျယ်ရှင်းလင်းချက်ကိုသွားကြစို့ငင့်ခုံတဲ့အခါမှာเนาะညဉ့်ညခုံညပြီဒါညင့်ခုံပွဲကြီးရှိမယ်ဒီနေ့ခေတ် debate တွေပေါ့ဗျာရှေးခေတ်ကဒါကဒါတော်တော်ခက်စားတယ်ဒီနေ့ခေတ်လို့ဆိုရင်ဒါနိုင်ငံရေးဥစဉ်လို့ပြောမယ်ဆိုရင်အခုဒီဒီ president ရဲလောက်ဖို့တော့ candidate တွေ ဒီဒါဒီဘက်လောက်တလို့ပဲဘာဖြစ်လဲလဲဆိုတော့သူကမြို့တွေရွာတွေမှာစင်ကြီးတွေထိုးပြီးတော့ညင်းတာဝိဇ္ဇနာဗမာပြည်မှာလည်းဖြစ်ဘူးတယ်လေဒကာကြီးတွေရှိမှာဟုတ်လားရှေးဝဋ္ထအဲ့ဒါပဲအဲ့ဒါရှေးတုန်းကစတိုင်းရွာအပြင်ဘက်မှာမန်းနဲ့ထိုးပြီးတော့ကိုညင်းတာဒါဝိဇ္ဇနာဗမာပြည်မှာဒါရှေးကနောက်ဆုံးမှီသွားတယ်ဗောနောက်ပိုင်းတော့တိတ်မကြဘူးတော့နော်ဒါတော့အဲ့ဒီရှင်ဥက္ကဋ္ဌနဲ့ဒီခရိယန်ဓမ္မဆရာတို့ညင်းတဲ့ပွဲကြီးကအဲ့ဒါရှေးတုန်းကစတိုင်တိုင်းပဲနော်မန္တကြီးတွေထိုးပြီးတော့ကိုညင်းတာ အဲ့တော့ဒီနေ့ခေတ်ဆိုတော့တရားပွဲကြီးတွေလို့ပေါ့လေဒါတော့အဲ့ဒီလိုညင်းညတဲ့အခါမှာနောက်ဆုံးအဆုံးသက်ကဘာအကျိုးရှိမလဲဒါကိုပြောချင်တာကောင်းပြီဒါတော့ဒီညဉ့်ညခုံညတဲ့အခါမှာတချို့ဟာလေးတွေကလောကအရာလက်ခံစရာလေးတွေရှိတဲ့အတွက်ဟောပညာရှိတွေကမှန်တယ်လို့လက်ခံတယ်ချီးမွမ်းခံရတာလေးတွေတော့ရှိပါတယ်ဒါပေမဲ့နည်းနည်းပါးပါးလေးပဲရှိတာပါတဲ့နော်နည်းနည်းပါးပါးပဲရှိတယ် တခါရှိတဲ့ဒီကောင်းတယ်ဆိုတဲ့ကောင်းကွက်ကလေးကလည်းချီးမွမ်းခံရတဲ့အကွက်ကလေးကလည်းပဲကိုယ့်ရဲ့ဘာသာရေးအရာကြည့်မယ်ဆိုရင်ဒီຢာကဒေါသမောဟကောရဆိုတဲ့ဒီကိလေသာတွေငြိမ်းချောင်းတွေဘာမှအထောက်အကူမဖြစ်ဘူးဘာမှတော့အထောက်အကူမဖြစ်ဘူးဆိုလိုတာကကိုလိုချင်တဲ့အကျိုးမပြီးဘူးလို့ဆိုလိုတယ်နော်ပညာရှိကချီးမွမ်းတယ်ဆိုတော့ပညာရှိတို့မြည်တယ်မှာဘယ်မလိုက်ဘူးသူက bias မရှိဘူးမရှိတော့ကောင်းတာတော့ကောင်းတဲ့အတိုင်းပဲပြောလိုက်မှာပဲ သို့တော်တခါသူ့ကိုပြန်ပြီးတော့ဦးဇင်းတို့နောက်တစ် criteria တစ်ခုကဘာလွတ်မြောက်ရေးကိုရောက်မလားကိလေသာငြိမ့်မလားဒါဦးဇင်းတို့ထပ်ကန်ရတယ်ပထမတစ်ချက်မှန်းနဲ့ပညာရှိတွေတော့ချီးမွမ်းတယ်လက်ခံတယ်ဒါပထမဆက်နော်ဒီ level အထိမှန်းတယ်သို့သောနောက်ထပ်တစ်ဆက်တက်ပြီးတော့တခါနောက်ထပ်တစ်ခါပြန်ပြီးတော့မှတ်ကြောက်တင်ကြည့်ရမယ်ဘာလဲတို့ဘာသာကိုးကွယ်တာကကိလေသာလွတ်ဖို့ကိလေသာငြိမ်းဖို့ဆိုတော့အဲ့ဒီနေရာလဲရောက်ရောဒီပေတာလဲရောက်ရောသူ့ဟာမကိုက်တော့ဒါကိုဆိုလိုတာ ဒါကြောင့်ကိလေသာငြိမ်းဖို့ကြတော့ဒီခုနကပညာရှိချီးမွမ်းခံရတယ်ဆိုတော့အကွက်တည်ပဲလေမရှိတော့ဒါတော့နေ့စဉ်ဘဝပညာရှိတဲ့အနေနဲ့ဦးဇင်းတို့လောကီဘဝအနေနဲ့မှန်တာလေးတော့ရှိမယ်လောကုတ္တရာလမ်းစဉ်ကိုသွားတော့မယ်ဆိုတော့ကိလေသာငြိမ်းဖို့ဘာမှမစွန့်နိုင်ဘူးလို့ဆိုလို့တယ်ဒါတော့အနိုင်ဒီကိလေငြင်းညာခုံညာတဲ့အခါမှာဒီငြင်းခုံဘဝကြီးကဘာမဆိုးတနေ့တော့ပြီးသွားမှာပဲဟုတ်တယ်မဟုတ်လားပြီးရမယ်ကြာချင်းကြာမယ်ဆွဲချင်းဆွဲနေမယ်နောက်ဆုံးတနေ့ပြီးကိုပြီးရမယ်ရရမယ်ဒါတော့ရတဲ့အခါမှာ နော်တစ်ဖက်ကနိုင်မယ်တစ်ဖက်ကရှုံးမယ်ဟောဒါအဖြေပဲတစ်ဖက်ကနိုင်မယ်တစ်ဖက်ကရှုံးမယ်နောက်တစ်ခုကြတော့အေးနိုင်တဲ့ဘက်ကြိုက်တဲ့ဘက်နော်ဘုရားတို့ဘုန်းကြီးလိုပြောကြပါစို့ပြဘာသာရေးကောင်းဆောင်နေညင်ရတယ်ဆိုရင်ဟာတို့ဘုန်းကြီးကတော့တိတ်တော်တာပဲဟာတို့ဆရာကြီးကတိတ်တော်တာပဲဆိုရင်တကယ်လို့အဲ့ဒီလိုမျိုးဆိုရင်ဒါချီးမွမ်းခံရမယ်မနိုင်တော့တို့ဆရာလည်းညံ့လိုက်တာတခါတည်းဒါဘုကနိုင်အောင်မညင်နိုင်ဘူးလားဆိုရင်ကိုယ့်တကာတွေကဆရာကိုပြန်ပြီးတော့မလုပ်ဘူးလေ ကဲရဲ့ပြီတို့ဆရာညံ့ရကောင်းလားဆရာမနိုင်တပည့်လည်းမျက်နှာမလှတော့ဘူးလေဟုတ်တယ်မို့လားလို့ဒါကြောင့်မလို့တချို့ရှေးတုန်းကဆိုလို့ရှိရင်မင်းတို့ဘောလုံးကန်လို့ရှိရင်မနိုင်ရွာကိုပြမလားနဲ့ဆိုပြီးတော့ရှေးကတော့လူတွေပြောတာမရှိဘူးလားလို့အဲနိုင်ရင်တော့လည်းပဲអော်လိုက်ကြမယ်လေမနိုင်တော့လည်းရွာကိုပြမလားနဲ့တဲ့ခိုင်ဒါကိုပြောတာဆိုတော့အချီးမွမ်းနိုင်တဲ့ဘက်ကအချီးမွမ်းခံရမယ်ရှုံးတဲ့ဘက်ကအကဲရခံရမယ်နော်နိုင်တဲ့ဘက်က ဟာစုတွေဘာတွေချီးမွမ်းကြတယ်သူဟာပုံဘောဘုံဘောလောဘယ်အဖွဲ့ကဘလောက်ဘယ်ကုမ္ပဏီကဘလောက်ဒီနေ့ခဲ့ဆိုဟုတ်တော့မလားလို့ဘယ်ကုမ္ပဏီကစပွန်ဆာလုပ်ပြီးဘလောက်လှူလိုက်ဥမာတဲ့စုတွေမရဘူးလားဟောဘက်ကတော့မျက်နှာငယ်လေးနဲ့ဘာမှမရဘူးလာဘောအလာဘောနော်ဒါတော့နိုင်တဲ့ဘက်ကကြတော့လဲဟာသူတို့ကိုအထင်ကြီးပြီးတော့လူတွေကဝမ်းဝမ်းအုံသဲသဲလို့နောက်ကလိုက်လာကြပြီးပြိသက်တွေလိုက်ပြီမဟုတ်လားရတော့အာရတော့ရှုံးတဲ့လူကတော့ခေါင်းလင်းငုံပြီးတော့ပုံနေရတော့တာပဲဒါပဲ နော်အေးအဲ့ဒါရှုံးတဲ့လူကအကဲခါတဲ့နေတာပတန်တာနော်နေရှုံးတဲ့လူကအကဲခါတော့ဟိုနေတာပေါ့နော်ချင်းနိုင်တဲ့သူကချင်းမွန်းခါတော့ပတန်တာပေါ့ဒါတော့နိုင်တဲ့ပုံကိုယ်တွေကလူတကာတွေကဝိုင်းစုတွေချပေးကြတဲ့တွေ့လက်တရမယ်ဒါလက်ရခြင်းအဲ့ဒီတော့အဲ့ဒီတွေ့ကြောင့်မလို့လည်းပဲသူတို့ချမ်းချမ်းသာသာရှိမယ်ဒုက္ခဒုက္ခမရတဲ့လူကြတော့စိတ်တွေလည်းဆင်းရဲကိုယ်လည်းဆင်းရဲပဲဒါနောက်ဆုံး အကျိုးရလပဲတဲ့ဒါငင်းချင်းငင်းချင်းခုန်ချင်းအကျိုးရလဒီလောကဓာတ်၈ပါးပဲလို့ပြောတာဆိုတော့မင်းတို့ဒီထန်၈ပါးကလို့ဘာရှိမှလဲတဲ့လောကဓာတ်၈ပါးလို့လာဘောအာလာဘောရသောအာရသောနေန္ဒပတ္တနာဒုက္ခဒုက္ခမင်းတို့နောက်ဆုံးဒါပဲရလိမ့်မယ်တဲ့ဒါဒီဒီအကျိုးနှစ်ပါးပဲနောက်ဆုံးဒါနဲ့ညီကုန်းချော့ရမယ်လို့ဆိုလိုတယ်ဒါတော့မြတ်စွာဘုရားကဒီသူ့ရဲ့တပည့်သားမိတွေကြတော့နောက်ဆုံးအပိုက်ကလေးကအေတံပိဒိဋ္ဌဝနာ ဝိဝါဒရေထဒီအကျိုးအပြစ်တွေကိုမြင်ပြီးတော့မငင်းကြမခုံကြပါနဲ့တဲ့ငင်းခုံခြင်းအကျိုးဘာမှမရှိဘူးမင်းတို့လိုချင်တာကကိလေသာငြိမ်းဖို့တန်တရားကလွတ်မြောက်ဖို့ဒါတွေလုံနေတာဟာမင်းတို့တန်တရားလွတ်မြောက်ဖို့အလုတ်ကျင့်မဲ့ကြံမဲ့အားထုတ်မဲ့ဟာတွေမင်းတို့အချိန်တွေပုတ်တာပဲလို့ပြောတာတကယ်တန်ဖိုးရှိတဲ့အချိန်တွေမင်းတို့ဖြုံးပလိုက်တာပဲ waste of your time waste of your energy နော် you waste everything you have မင်းတို့မှာရှိနေတဲ့ energy တွေ physically mentally ရှိသမျှ energy အကုန်ကုန်သွားတာစဉ်းစားကြည့်လူတွေမှာဒါတွေအတွက်ဦးဇင်းတို့တစ်ခုနဲ့တစ်ခုဆိုရင် gain ဒီနေ့ပြောမယ်ဆိုရင်ဟာငွေတွေထုတ်ကြအောင်ပေါ့ဒီခါတည်းသူနိုင်ရေကိုနိုင်ရေဟုတ်တယ်မလားသူအသားရေကိုသားရေပြင်အောင်ဆင်အောင်ဟာကြော်ညာအောင်ကန်းအောင်ဟာမီဒီယာတွေသုံးအောင်ဆိုတော့ဒီနေ့က president လောက်တာကြည့်လေဘယ် president ကဘယ်လောက်သုံးတဲ့ဟာဘယ်မီဒီယာဘယ် channel ကနေမိနစ်ပေါင်းဘယ်လောက်ကြီးညာလိုက်တဲ့မရှိဘူးလားအနိုင်အရှုံးမတိကြပါပဲပတ်စံကုန်တာကတော့ သေကြတယ်ကဲဟီလာရီကလင်တန်သမရတာမဖြစ်တာအကျွေးကိုဘယ်လောက်လဲ14သန်းတင်သွားတာဟုတ်တယ်မဟုတ်လားအဲ့ချီနောက်ဆုံးနောက်ဆုံးရလက်နောက်ဆုံးရလက်အဲ့ဒါကိုပြောတာနော်ဒါကလောကအရာထားပါဒါကြိုးစားစွန့်စားမှုဒါတော့သို့တော့ဘာသာရေးအရာကြီးဘာမှမျက်မရှိလို့ပြောတာလောကအရာတော့ထားပါဒါစွန့်စားရမှာပေါ့နော် sacrifice လုပ်ရတာပေါ့အဲ့တော့နောက်ဆုံးဘာသာရေးမှာအဲ့ဒါတွေပြောမယ်ဆိုရင်ဒါတွေက အဲ့လိုတွေပဲတဲ့မိမိတို့တန်ဖိုးရှိတဲ့အချိန်တွေပြည့်စုံစားအကုန်ကုန်သွားတာဒါတော့သူတော်ကောင်းတွေမျက်စိကနေကြည့်လိုက်မယ်ဆိုလို့ရှိရင်မှန်ကန်တဲ့မျက်လုံးကနေကြည့်လိုက်မယ်ဆိုရင်အားတွေခွန်တွေအသိဉာဏ်တွေပစ္စည်းတွေဥစ္စာတွေအချိန်တွေအကုန်လုံးဖုတ်တန်တာတွေပါသွားတာပဲပြီးတော့နောက်ဆုံးလူတွေလည်းဖတ်ဖတ်မောပြီးကြံနေကြတာဒါပဲအကျိုးရှိမှာပဲတဲ့ဒါကြောင့်ဒီလိုအပြစ်တွေကိုမြင်ပြီးတော့ခြေသားတို့ဘာမှအကျိုးမရှိတဲ့ငင်းခုန်တော့မလောက်ကြနဲ့အငင်းခုန်ဒီငင်းခုန်ကြီးဆိုတာလည်းပြန်ပြောမယ်ဆိုရင်ရန်တာဖြစ်မှာပဲအမြင်အကုန်စုံမယ် ဒီနေ့ရန်တာဖြစ်မှရှိသမျှအမှောင်ကုန်မယ်ဆိုတော့ရှိသမျှအမှောင်ကလဲမှာဒါတော့ရန်တာဖြစ်မှကုန်မယ်ဆိုရင်ပြောချင်တာကနိဗ္ဗာန်ရောက်မှာပဲငြိမ့်တယ်ဒါတော့နိဗ္ဗာန်ဒီငြင်းခုန်ခြင်းရဲ့ငြိမ့်တဲ့နေရာတခုတည်းသောနေရာပဲတင်စားပြောတာနော်ဘယ်မှာလဲလို့တော့လက်ညှိုးရှာမထိုးနဲ့နော်မရှိဘူးနေရာဒါတော့နိဗ္ဗာန်ဆိုတဲ့နေရာရောက်ခါမှပဲအငြင်းတက်ဆိုအငြင်းတဲ့အငြင်းတယ်ဆိုတဲ့ဟာကြီးကပြဿနာကြီးဆုံးသွားတာ အဲ့ဒါရောက်ဖို့ပဲအားထုတ်ကြသမှာလို့မြတ်စွာဘုရားဟောနော်တိုက်တွန်းချက်ညွှန်ကြားချက်ပါပဲဒါကနံပါတ်1ပေါ့နော်နောက်နံပါတ်2ဂါထာကိုဦးဇင်းတို့ကန်ပူဇော်ကြပါစို့နံပါတ်2ဂါထာအဖြစ်ယာကာစီမာတမ္မုတိယောပုထုဇာတဘာဝဧတံနဥပေတိဝိဒွာအနုပယောသော ဥပယံကိမေယဒိဋ္ဌေသူတေခန္တိ မကုပ္ပမာနောအလုံးစုံသော သမုဋ္ဌာအတိမိစ္ဆာဒိဋ္ဌိ62ပါးတို့သည် များစွာသော ဘာသာရေးဆရာတို့ကြောင့်ဖြစ်ကုန်၏ငါဖရာဤတပိသပညာရှိတို့သည်ဖြစ်သည့်ထိုအလုံးစုံသောအယူဝါဒတို့သို့တဏှာဒိဋ္ဌိတို့ဖြင့်မကံရောက်တော့ပေတဏှာဒိဋ္ဌိတို့ဖြင့်ကံရောက်ခြင်းမရှိသော ထိုယန္တာပညာရှိသည် ကံကြီးတွေ့တာအသောဘေရာကိုမြမကံကြီးတော့ပြီဒိဋ္ဌမင်္ဂလာ၌၎င်းဒုဒ္ဒမင်္ဂလာ၌၎င်းမုဒ္ဒမင်္ဂလာ၌၎င်းကြိုက်နှစ်သက်ခြင်းကို မပြုတော့ပြီကောင်းပြီဒါဒုတိယပထမဂါထာတုန်းကတော့ငင်းချင်းခုန်ချင်းရဲ့အကျိုးကိုပြောပြီးဘုရားရှင်ကတိုက်တွန်းမှုလေးနဲ့အငင်းငင်းခုန်တာတွေရက်စဲသွားတဲ့နိဗ္ဗာန်ကိုရောက်ဖို့ပဲကြိုးစားအထောက်ကြပါဆိုပြီးတော့မှမြတ်စွာဘုရားအဲ့ဒါလေးနဲ့ ပထမဂါထာအဖြစ်ပေးပြီးတော့ဒုတိယဂါထာကိုထပ်ပြီးတော့မြတ်စွာဘုရားကဖြည့်ရှင်းပါတယ်အလုံးစုံသမုဋ္ဌာအတိမိစ္ဆာတိတိ62ပါးတို့သည်များစွာသောဘာသာရေးဆရာတို့ကြောင့်ဖြစ်ကုန်၏ခိုင်ဒါရှင်းရှင်းလေးပဲနော်ဝါဘာသာဝါဒတွေတိုးတိုးတိုးတိုးတိုးတိုးပြီးတော့သွားတာဘာသူကြောင့်လဲဆိုဘာသာရေးဆရာတွေကြောင့်ပဲပြောရမှာအဲ့ဒီဘာသာရေးဆရာတွေကဘာကြောင့်လဲဆိုရင်နော်ဘာသာတစ်ခုကိုထောင်လိုက်တယ်ဆိုတော့ခရိယန်ဖြစ်ဖြစ်ဗုဒ္ဓဘာသာဖြစ်ဖြစ်မကွဲတဲ့ခိုင်ဘယ်မှမရှိဘူး ဂိုင်းမကွဲတာမရှိဘူးဒါမှတ်တာဦးဇင်းတို့ဗုဒ္ဓဘာသာတိပိလဲနှစ်တရာကြိုပြီးတော့ကွဲသွားတာနှစ်တရာပဲခံတယ်ကံကောင်းလို့နော်ဘုရားပြိဋိဘံစံပြီးတာနဲ့သူဘာတာဆိုတော့ private ကြီးကဘာပြောရမှတ်တယ်လဲနော်ဟာမြတ်စွာဘုရားပြိဋိဘံစံပြီးဆိုတော့တင်းကြတော့တခါတည်းရှင်မကတ္တမကိုရောကြီးမလာသေးတဲ့အတွက်တင်းကြိုလို့မရဘူးနော်ဒီဇောတာလောင်ကျွမ်းလို့မရတဲ့အတွက်ကြောင့်ရှင်မကတ္တမကိုရောကြီးလာမှဒီကိစ္စတွေပြီးမှဆိုတော့အဲ့ဒါကို နော်စောင့်ရတယ်ဒါရှင်မကသဗ္ဗကိုရကျသူ့ရဲ့တပည့်တွေနဲ့ဒီမြတ်စွာဘုရားပြိဋိနိဗ္ဗာန်ဇာန်နဲ့ကုသေနာကိုကြွရတာကြွတော့ဒီအကြောင်းကိုလည်းကြားရောမြတ်စွာဘုရားပြိဋိနိဗ္ဗာန်ဇာမိဆိုတော့ရိုးရိုးပုရိသေယန်နေနော်ငယ်သေးတဲ့ယန်တွေကတော့နော်ရိုးရိုးပုရိသေသောတာပန်တဂရငံနဲ့ငိုတာပေါ့ဗျာငိုတော့အဲ့ဒီမှာဘာပြောသလဲသူဘဒ္ဒဆိုတဲ့ယန်ကြီးကထပြောတာသူရဲ့ခံစားချက်ကလည်းရှိတယ်မြတ်သူကကြီးကမှဝတ်တော့ဝိနည်းကမသိဟိုကလုံးမှားပြန်ပြီဘုရားပညာလည်းပြန်ပြီဒါလုံးမှားပြန်ပြီဘုရားပညာလည်းပြန်ပြီဒါတော့ သူကတစ်ချိန်လုံးကဘာလဲဆိုမြတ်စွာဘုရားကြွလာမယ်ဆိုတော့သူကလူဘွားတော့ကသူကဇပညက်เสียဇပညက်ဆိုတော့ဆိုတော့သူ့သားလေးတွေလည်းကိုရင်ဝတ်ထားတာရှိတဲ့ခါကျတော့ဘုရားကြွလာမယ်ဆိုတော့မြို့ထဲကိုဆွန့်ဟိုရင်ပေါ့ဗျာဆွန့်ဆန်တဲ့လူခံတယ်ပေါ့ပြောရမယ်ဆိုလို့ရှိရင်ဦးဇင်းတို့မနေ့ပြင်ဆွန့်လောင်းမယ်ဆိုဆွန့်ဆန်တဲ့လက်လူခံတာခမောင်တက်တော့လောက်လာနိဗ္ဗာန်ဆိုဖွဲ့တယ်လားလားဆိုတော့ဆွန့်ဆန်တဲ့လူခံတယ်ဆွန့်ဆန်တဲ့လူခံတော့ဒါကိုယဟန်ဘုရားအနေနဲ့ဒါတွေကိုသူတို့ကိုယ်တိုင်လူခံကိုကိုယ်တိုင်ချက်သူကတော့ကိုယ်တိုင်လှုပ်ချင်တာဒါအဓိကဒါပေမဲ့ပြဿနာဝီနည်းနဲ့မမအပ်ဘူး မအပ်တော့အဲ့ဒါကိုမြတ်စွာဘုရားကနောက်တနေ့ကျတော့မြတ်စွာဘုရားကိုပင်ပြီးတော့မှဆွန်းလောင်းမယ်ဆိုတော့လောက်တော့မြတ်စွာဘုရားဟဲ့ရဟန်းတွေကိုယ်တိုင်အဲ့ဒါလိုမလုပ်ရဘူးဆိုပြီးမှမှအဲ့ဒါလိုတွေပိတ်ပင်တော့သူကအကြီးအကျယ်လုပ်ပြီးကမှမြတ်စွာဘုရားလူမကောင်းတယ်အဲ့ဒီမှာလည်းစိတ်ကတော်တော်ကွက်သွားတာဆိုတော့ခံရတာတွေကဘုရားရှိတော့ဟာဟိုဟာချုပ်ကျက်တရားချုပ်ကျက်ဟိုဟာပြစ်ပဲတရားပြစ်ပဲဆိုတော့သူ့စိတ်ထဲမှာခံစားချက်ကရှိတော့ဘုရားလည်းပြိဋိဘံနဲ့ကြားရသူများတွေကငိုတဲ့ချိန်မှာသူကပြောနေတာမငိုကြပါနဲ့ရှင်ဘုရားတို့ရဟန်းကြီးကိုရမကသိတ်ချုပ်ချယ်တာပဲဟိုဟာမလုပ်ရဒီဟာမလုပ်ရနဲ့ နော်ဒါတော့တပည့်တော်တို့အခုဆိုလွတ်ပြီတဲ့ဝိမုတ်တော်ဝိမုတ်တော်ဆိုတာလွတ်ပြီလို့ပြောတာအခုချုပ်ချယ်တတ်တဲ့ဘုရားကြီးရဟန်းကြီးလည်းမရှိတော့ဘူးရှင်ဘုရားတို့အေးအေးဆေးဆေးလာနေကြတပည့်တော်တို့လွတ်လပ်လပ်လပ်နေတို့ရတော့မှာဆိုတော့ဒါကို ရှင်မကတ္တပကိုရိုကြီးကြားတော့อืมဘုရားပြိဋိဘံဆန္ဒခုနှစ်တောင်မကုန်သေးဘူးသာသနာဖြစ်မဲ့ပုံကိုယ်တွေကအတွင်းထဲပေါ်နေပြီဟုတ်တယ်မို့လားပေါ်ပြီဆိုတော့ပေါ်နေပြီဆိုတဲ့အခါကျတော့ဒါကိုရှင်မကတ္တပကိုရိုကြီးကလည်းသိတယ်မပြောဒါလေးငြိမ်နေတယ်နော် ဘာဖြစ်လို့မပြောတယ်လဲဆိုရင်ဦးဇင်းတို့နိဂန္ဓနာတာဗုဒ္ဓဆိုတော့မဟာဝီရာကြီးကမြတ်စွာဘုရားပြိဋိနိဗ္ဗာန်မဆံငယ်သူကအရင်သေးသွားတာနိဂန္ဓနာတာဗုဒ္ဓဆိုအိန္ဒိယမှာအမတန်နာမည်ကြီးတာ philosopher ကြီးနော်ဒီနေ့ခေတ်ဆို philosopher ကြီးသူ့နာမည်မဟာဝီရာလို့လည်းခေါ်တယ်ဒါတော့သူ့ရဲ့အကျင့်တွေကလည်းသူ့ရဲ့စစ်ကြတစိတ်ဒီမှာဦးဇင်းတို့စစ်ကြတစိတ်ကြီးတွေလည်းရှိတယ်ဖယားပုံနဲ့ပြောရရင်တော့ကိုတုံးလုံးတော့ကိုတုံးလုံးဒါပေမဲ့အဝေးကကြည့်ရင်လေအတူတူလောက်ထားတာအဲ့ဒါသူတို့ခိုင်းော်ဘုရားနေနည်းနည်းလေးပဲမတိမသားလေးပဲသူကလိုက်လိုက်ပြီးတော့မှကောစကိုဗရန်နေနဲ့လိုက်လိုက်ပြီးတော့တူထားသလိုပဲ နော်သူများဒါလို့သူလည်းကိုစုကိုဗရန်နဲ့လိုက်တူသူအကုန်လိုက်ဗရန်နဲ့လိုက်တူပလိုက်တာဂေါတမဗရန်ကိုလိုက်တူတာပဲသူကမဟာမဟာဝိရဗရန်သူကစစ်ကြာကြီးဂျာမန်တစိကြီးလို့နော်ဦးဇုံတို့အဲ့ဒါမျိုးနဲ့လိုက်တူတာဆိုတော့ तू ကအရင်ကွယ် तू လည်းအမတန်ဘုံကြီးတဲ့ဘာသာရေးတည်ထောင်သူတယောက်က तू လည်းသေရောအကုန်ကွဲထွက်ကုန်တာနော်နာမည်ကြီးတဲ့ခင်အကြီးကြီးပဲဒါတော့ကောင်းပြီဂေါရမတော့အရက်တဲ့ပြောရင်တော့ဒိဋ္ဌိတွေကကြည့်ရင်တော့သေပြီဂေါရမတော့သေပြီသူ့တပည့်တွေတော့ဘလို့လဲ ဘလို့နေမလဲဒါကိုပြောကုန်ဝိပမိတာစောင့်ကြည့်နေပြီဆိုတော့ဂေါရမရဲ့နောက်မှာကျန်ခဲ့တဲ့တပည့်တွေကဘလို့လောက်ကြမှာလဲဘုရားဘာသာလဲဒုဘာသာတော့ဘလို့လောက်မှာလဲဘသူကကောင်းဆောင်မှာလဲဘသူကဥဆောင်မှုယူမှာလဲဒီလိုဖြစ်နေတဲ့အချိန်ရင်တမမမှာတကယ်လို့ဒီအချိန်မှာလူတွေရင်တမမဖြစ်တဲ့အချိန်ခါမှာရှင်မကသဘကိုရောကြီးသူပြိတ္တတဲ့ပါတယ်သူဘာသာကြီးကိုအော်ပြီးတော့ငေါလိုက်မယ်ဆိုလို့ချင်းကြည်တွေ့တယ်မဟုတ်လားဖြစ်ကုန်ပြီဆရာတပည့်တွေလာမယ်ဒါတော့အချိန်မတန်သေးဘူးငါပြောလို့မဖြစ်ဘူးဒါကတန်ကမီတင်ကြီးကြမှာတို့က ဒီဟာကြီးကိုတန်ခါအစည်းအဝေးကြီးကနေဆုံးဖြတ်ချက်ချပြီးတော့တို့တန်ခါအစည်းအဝေးလုပ်ပြီးမှအဲ့ဒီကနေပြီးတော့ဒီတန်ခါကောင်ဆယ်ကနေဒီတန်ခါရင်တင်မှဖြစ်တော့မယ်ဆိုပြီးတော့ဒါကိုလောက်ရမှာအဲ့ဒါကြီးဒါတော့ဦးဇင်းတို့ဗုဒ္ဓဘာသာတည်ပြီးဘုရားပြိဋိဘံစံပြီးတဲ့သုဘတာပေါ်ပြီးနောက်နှစ်တရာမှာတောင်မြောက်ကွဲသွားပြီအဲ့ဒါဒီပြင်မာယနာအထေရဝါဒအကွဲရဲ့အစဒါကြောင့်ပြောချင်တာဘယ်ကိုင်းဘယ်ဝါဒမှမမကွဲတာမရှိဘူးဘာဖြစ်လို့လဲဆိုရင်လူဆိုတဲ့အမျိုးကဆရာဖြစ်ရမှကျင့်တတ်တယ် နေရာတကာအထက်ကနေရာမှာကျင့်တတ်တယ်ဒါတော့သူများအောက်ကကြီးပဲနေတော့ငါတို့လည်းလှုပ်ရည်ဆောင်းရည်ရှိတယ်ဆိုတော့ဖက်ထွက်သွားရောဖက်ထွက်သွားရောမဖက်ဘူးလားခွက်ခွက်ထွက်သွားတာဒါထုံးစံပဲကုမ္ပဏီကြီးကြီးတဲ့နောက်ထွက်သွားပြီဟောထွက်သွားပြီထွက်သွားတော့ तू ကဘာဖြစ်လဲဒီအောက်မှာနေ तू တပည့်ဖြစ်ပဲနေလို့ရမယ်ဆိုတော့ तू ဆရာဖြစ်ချင်ရင်မလုပ်ရမလဲခွဲထွက်အဲ့ဒါတော့ခွဲထွက်ချင်တာဟာလောဘတဏ္ဍာရဲ့မာနတို့ကနေဥဆောင်ပြီးတော့ခေါ်သွားတာဒါကြောင့် ဘာသာတခုထောင်တဲ့ခါမှာ तू နဲ့မတူတာလေးတွေပါမှ तू ထောင်လို့ဆရာဖြစ်မယ်ဆိုရင်စဉ်းစားပြီမစဉ်းစားဘူးလားအတူကြီးပဲဆိုမင်းပါထူးလို့လဲဟိုဘက်ကနေအတူတူမင်းတို့ကပေါင်းလိုက်ပါတော့လားပြောမှာပေါ့မထူးပါဘူးကွာမင်းကလည်းမင်းကခွဲတာထွက်လာတယ်တော့ပြောမယ်ဒါတော့ခွဲထွက်ရင်မတူမှကောင်းမယ်ဒါတော့မတူတော့ဒီနေ့ခေတ်ပေါ်လူတွေဘာကြိုက်တယ်လဲအဲ့လူတွေကြိုက်မဲ့ဟာနဲ့လိုက်အောင်ထွင်းပြီအဲ့ဒီတော့ဘာသာရေးဘာကြောင့်ပေါ်ဘာသာရေးဆရာတွေကြောင့်ပေါ် ဒီဘာသာရေးဆရာတွေဘာကြောင့်မှားအကျင့်မပြည့်စုံလို့မှားဒါရှင်းရှင်းလေးပဲဒါကြောင့်ဒိဋ္ဌိ62ပါးဆိုတာတော့တူရာတွေပေါင်းလို့နော်ဒီနေ့ခက်တာရှိသမျှတွေပေါင်းရင်မနေဘူးတော့ဦးမယ်ဟုတ်တယ်မဟုတ်လားဒါကြောင့်62ပါးသောဒိဋ္ဌိအယူတို့မှန်သမျှသည်တဲ့ဒီဘာသာရေးဆရာတို့ကြောင့်ဖြစ်ကုန်ဤဆိုတာအဲ့ဒါကိုယူပြောတာအဲ့ဒါကိုပြောတာဒါတော့ဒီပြဘာသာဆိုတာထားလိုက်ပါကိုယ့်အရာမဟုတ်ပါဘူးကိုယ့်ဘာသာနဲ့ဆံရပဲကြည့်နော်ဦးဇင်းတော့တော်တော်ကိုယဉ်လေးတယ် ဒီနေ့ခေတ်ဟောတာပြောတာဓမ္မဂရိကတွေလည်းမင်းသားတွေလိုဖြစ်နေသူသားရစ်ကိုကနေဗိနိုင်ကြီးတွေနဲ့ဥစ္စာတော့မကြောက်ပါဘူးရှင်းရှင်းပြောတာဒါကတော့မကြောက်ဘူးဗိနိုင်ကြီးတွေထောင်ဟောတာကြောက်ကုန်မကြောက်တာဒါတော့ကြီးတဲ့ပုံကိုယ်တွေလည်းထောင်ဟောနေတော့သူတို့ကလည်းသူ့ဆရာလည်းသူလားမကုဆရာလည်းကိုလားမသာဗိနိုင်ကြီးတွေနဲ့ထောင်ဟောတာဒီလိုကြီးကြီးတွေနေတာမဟုတ်ရုပ်ရှင်မင်းသားကြီးတွေကြာနေတာပဲဆိုတော့ဥစဉ်ဆန္ဒတယောက်တည်းဆန္ဒရဗိနိုင်ကြီးတွေထောင်တော့မကြိုက်ဘူးနာမည်ဆိုင်ဖို့လို့ဆိုတော်ပြီပေါ့ဘယ်ဆရာတော်ဖရာဘာတုတ်တာဟုတ်ပြီဆိုလုံလောက်ပါပြီဟောတော့ကလည်းဒီလိုဟောလာတာပါဆိုတော့ဘာဆန်းတယ်လဲဒါ ဦးဇင်းမြင်တာတော့ပြိုင်ပြီပဲပြောရမယ်ဆိုရင်ပြိုင်ပြီဘွဲတွေကိုရေးထားတာမစွာနဲတာမဟုတ်ဘူးတခါတည်းနဲတာမဟုတ်ဘူးဘွဲတွေကိုရေးထားတာဘယ်နှဘွဲရဆရာတော်ဘယ်နှဘွဲရဆရာတော် ਨੇ အဲ့တော့ဦးဇင်းမာစီမာနေတော့ကဆရာတော်ဦးဇင်းတော်တော့အော်တန်ခေါ်တာပေါ့လေဆရာတော်ဟောရတာစီရဥဒ္ဒဝရမနစ်ထသတင်းစာရောက်လို့ရှင် तू ကသတင်းစာအများအားဖတ်တယ် ဘယ်နဲ့ဘွဲ့ရဆရာတော်ဘသူကဘယ်မှာဟောမည်ဘယ်နဲ့ဘွဲ့ရဆရာတော်ဘသူကဟောမည်ဆိုတော့ तू ကအဲ့ဒါလေးကိုဖတ်ပြီးလို့ရှင်ကြွာလွန်တကွဲကြွာလွန်တကွဲနော်ဘယ်နဲ့ဘွဲ့ရဆရာတော်ကြွာလွန်တကွဲတို့တိပိဋကဆရာတော်ကြီးဘွဲ့ပေါင်းအများကြီးရတာတခါမှထဲတာမတွေ့ပါဘူးကွယ်ဒီနေ့ခေတ်ကိုတော်တဲ့တော့ကြွာလွန်တကွဲကဲမှန်တယ်စောစောရဆရာတော်ကြီးရည်စရာပြောတယ်မှာနောက်စဉ်းစားဟုတ်တယ် ဆိုတော့ဦးဇင်းတော်ဒါကြွားဖို့မှမဟုတ်ပဲဦးဇင်းတော်ဘာသာရွေးတယ်ဒီတက္ကရာကမတွေကိုငါတို့ဘာအသိပေးရမှာတော့ဘာ message ပေးရမှာတော့ပြောရရင်ဒီနေ့ခေတ်စကားခက်မိပြီပြောရရင်သူတို့တွေဒါသိတဲ့နဲ့ဒါတွေရှောင်သိအောင်ဒါတွေကိုလိုက်နာသိအောင်တို့ဘလို့ပြောမလဲဒါကသာအဓိကပါဟုတ်တယ်မဟုတ်လားဒါမှပါတဲ့တရားပွဲဟာဗီနိုင်းကြီးတွေနဲ့ထောင်ဟောပဲမှာဘာမှအနှစ်သာရမရှိဘူး နော်တရားနာတဲ့ပုဂ္ဂိုလ်တွေစိတ်ထဲမှာတန်ဝေကဖြစ်เสียအနိစ္စဒုက္ခအနတ္တသဘောတဘာဝတွေတန်တရားကလွတ်မြောက်ဖို့ကြင်ညာကြံ့ကြမယ်လျှော့ကြပေါ့ကြမယ်ဒီဖြစ်နေတဲ့ကိလေသာမာမာနတွေကိုလျှော့ဖို့တန်တရားတန်ဝေကဖြစ်ဖို့ဒီအတိတရားမပါဘူးဆိုလို့ချင်းဒီဓမ္မသည်တန်ဝေကမဖြစ်စေတဲ့အတွက်ဓမ္မမမြည်ဘူးလူတွေရဲ့စိတ်ကိုသွားပြီးတော့နှိုးဆွတတ်တဲ့ဟာသွားဖြစ်တယ်အဲ့ဒါအပြစ်တောင်ဖြစ်သေးတယ်လူတွေစိတ်ကိုသွားပြီးတော့နှိုးဆွအောင်မလုပ်ရဘူးနော်ဒါကြောင့်တချို့တချို့တရားပွဲတွေမှာဒါကုဘာသာထဲမှာ ပြောင်းလဲလာတာပျက်စီးလာတဲ့အပိုင်းကိုပြောတာနောင်ထားတစ်ပြက်အောင်မယ်ဒါတော့မှဒါတရားကိုအမှန်ဟောတာပဲဒီပဲထားနောက်ထပ်အေးခုနပြီးခဲ့ပြီလေစောစောလေးတုန်းကဟေးပါဏာတိပါဒလူသားမှပါဏာတိပါဒထိုက်တာတိလိစ္ဆန်တသဘာဖြစ်ဘူးနော်အာရိဏဒါနာပြည်သူပဲပြည်စီကိုဘာဖြစ်ပုဂ္ဂလကပြည်စီကိုမှဖြစ်တာကာမေတုမိစ္ဆာစာရအမဲလေးသူကောင်းကိုကောင်းကုသိုလ်တောင်းရသေးတဲ့ခါကြီးတဲ့တော့ချာ သူတို့ဖော်တာကဲမကြိုက်ဖက်နေမလားဒီလူတွေနော်မကြိုက်ဖက်နေမလားမုဒဝါဒနော်မုဒဝါဒဆိုလို့ရှိရင်ဘာခေါ်မလဲอืมဟောရင်ဖြစ်မှာဘာဘာခေါ်မလဲအဲသူတို့ပြောတာလေးတော့ရှိပါတယ်အဲ့ဒါဥစဉ်မေတ္တတွေပဲအဲ့ရဲ့ဆေးဖြစ်တော့ဘာမှဖြစ်ဘူးတဲ့ဟိုတောက်ပြီးရင်အိတ်နေဘာမှဖြစ်ဘူးတဲ့သူများကိုတော့သွားရမရှာနဲ့နော်သူတော်ကိုသွားမနှောက်ရှင်နဲ့ဒါတော့သူများကိုမဆဲသွေးမအော်သွေးမဲအရက်တောက်တာဒီအဆုတ်ခေး မကြိုက်ဘူးလားဟောအရက်တော့ပြီးအိတ်နေရင်အာဘမသိမှုပေါ့ဘုန်းကြီးပြောပြောရရင်တော့ဆိုတော့ကြိုက်တာပေါ့ဒီ၅ပါးတိလာမျိုးလူတိုင်းယူတာပေါ့နော်ယူမှာပဲဆိုတော့၅ပါးတိလာကိုသူတို့ဈေးတွေလျှော့ရောက်တော့တာကူပါအဲ့ဒါကိုပါသားတွေကနော်ထွင်ပြီကဲအဲ့ဒါလိုလေးထွင်လာတော့ဒီနေ့ခေတ်လူတွေကြိုက်ပြီကြိုက်ပြီဆိုတော့ကိုရီးယားတက်က နော်ကိုရီးယားမှာဦးဇင်းတို့အခုကိုရီးယားကဦးဇင်းတို့ဗုဒ္ဓဘာသာတွေပမာပြူတော်တော်ကြီးသွားလေ့လာကြပါတယ်နော်ဦးဇင်းတို့ရိတ်သားတွေမှာလည်းကိုရီးယားတွေအများကြီးပဲထေရဝါဒတေကုသူတွေမှာလည်းကိုရီးယားအများကြီးပဲဆိုတော့တို့ကိုရီးယားမှာလည်းပဲတို့ဗုဒ္ဓဘာသာတွေက survive ဖြစ်ဖို့မနဲ့သူက struggle လုပ်နေကြရတယ်နော်နည်းနည်းလေးပဲရှိတော့တယ်ရှိသမျှဆိုးမျိုးမှာအကုန်လုံးထောင်နေတာကြီးပဲဆိုတော့တို့ကအဲ့ဒါတော့တောထဲမှာကြီးပဲဘုန်းကြီးတွေကတို့ရဲ့ဆိုးကိုရီးယားဗုဒ္ဓဘာသာကတောထွက်မှဘုန်းကြီးဆိုတော့ဘုန်းကြီးတွေရှိသမျှတောထွက်ရှိသမျှမျိုးရတယ်အကုန်လုံးဒီပင်ဘာသာပါသွားရောတော့အဲ့ကျမှအခုကမြို့နေ အဖြစ်နဲ့ပြန်ပြီးတော့မြို့ချောင်းနဲ့နေနေကြတယ်နေကြတဲ့အခါကျတော့သူတို့ဘာသာတွေအိမ်မှာဟောကြပြောကြဖြစ်တော့ဟဲနင်တို့ဗုဒ္ဓဘာသာကအသက်မတတ်ရင်စီးပွားရေးဘယ်လိုလုပ်မလဲဘယ်လိုလုပ်ချမ်းသာမလဲမချမ်းသာတဲ့ဘာသာငါတို့မလိုချင်ဘူးပြောတယ်အဲ့ဒါတော့ဒီပြိတို့ဘာသာဘယ်လိုပြင်မလဲဟဲပါဏာတိပါဒကံကိုလုပ်လို့ဒီအကုသိုလ်ဖြစ်တယ်ဆိုတာကြီးကငါတို့ကပြင်လို့ပြောင်းသွားတာမျိုးမဟုတ်ဘူးနော်ထားပါတော့စက်တက်တဲ့ငရုတ်တိကိုမဆက်ပါနဲ့ကွာလို့ပြောလို့ဒီငရုတ်တိကခြုံသွားမလားအမေရိကန်ငရုတ်တိမပါဘူးနော်တဘာဝအရာပြောပါတယ် ပူရတဲ့မိနော်အေးမင်းကင်တော့မပူစင်းနဲ့ကွာလို့ပြောလို့ဒီမိကပူအေးပေးပါမလားအဲ့ဒါစဉ်းစားကြည့်လေအဲ့ဒါကိုစဉ်းစားကြည့်ဒါတော့ဘာသာရေးဆရာတယောက်ကအေးပါစေအေးတယ်ကွာလို့ပြောလို့သွားကြင်ရင်ပြောသူမထီဘူးကြင်သူထီမှာဒါကိုစဉ်းစားကိုကကြင်မှာကိုကကြင်ကိုထီမှာပဲဒါရှင်းရှင်းလေးနော်ဒါတော့ဥစဉ်တော့ပြင်လို့မရဘူးတဘာဝနေရာမှာစီကံကြီးတဘာဝဖြစ်စဉ်ကြီး ဆိုတော့ခါကြတော့အေးကြိုက်တာမကြိုက်တာလူဆိုတာယော့တာကြိုက်တယ်ပေါ့တာကြိုက်တယ်ဒါတော့စီကံဆိုတာကသူရှိတဲ့တိုင်ချမှတ်ထားတာဘုရားကလည်းပဲဒါသူကချမှတ်တဲ့ဒါ5 commitment မဟုတ်ဘူးသူများတွေမှာ10 commitment ရှိသလို5 commitment မဟုတ်ဘူး naturally ဖြစ်နေတဲ့ law natural law man made law မဟုတ်ဘူးဗုဒ္ဓ made law လည်းမဟုတ်ဘူးနော်ဒီပြဟာတွေကဘာသာရေးဆရာတွေချမှတ်တယ်လို့မဟုတ်ဘုရားကတဘာဝရဒါအပြစ်ရှိတယ်ဆိုလို့ဘုရားကပြန်ပြီးတော့ reapprove လုပ်ပေးထားတာ မှန်တယ်စစ်ကျသုံးဆိုပြီးတော့ဘုရားမပွင့်လည်းစစ်ကြမင်းကြီးတွေရှင်စစ်ကြဝရမင်းကြီးတွေကတို့ဒါပြဋ္ဌာန်းထားတာပဲเนาะကျင့်သုံးဖို့ဆိုတော့တဘာလောကအရာဒါကျင့်သုံးလာတဲ့ဓမ္မလမ်းစဉ်ကြီးเนาะဒါတော့ဒါတွေတိမ့်ချော်သွားခြင်းဒီလောကပစ္စည်းဖို့စပြီဒါတော့ငါတို့ကသွားလျှော့လို့ဖြစ်မလားသူတို့မလိုက်တာတော့ပဲတတ်နိုင်မလဲเนาะလူတွေဆိုတာသူများတတ်မှကြိုက်တယ်ဆိုလို့ရှိရင်တိရစ္ဆာန်လေးကိုတတ်တာအစနောက်လူလည်းအပြစ်မရှိဘူးဖြစ်လာလိမ့်မယ်ဟုတ်တယ်မဟုတ်လားအေး ပြည်သူပိုင်ပစ္စည်းကိုခိုးလို့အပြစ်မရှိတိုင်းနောက်တော့ပုဂ္ဂလိကပစ္စည်းလည်းခိုးမှာပဲဟုတ်တော့မလားစေကဝတိတော့မှဒါတွေပါလာတာပဲရှိတာပဲနားထောင်ကြည့်ကြပေါ့အမျိုးမျိုးပဲဒါတော့ခုနပြောပြီးဆေးပြေဝါပြစ်ကနေပြီးတော့မှမဆဲမဆိုရင်အပြစ်မရှိဘူးလို့ဆင့်တက်လာပြီလေစောစောဆေးပြေဝါပြစ်ဟုတ်တော့မလားအဲဆေးပြေဝါပြစ်ကနေပြီးတော့မှအဲသူများဆွာမဆဲသူများမထိခိုက်ပြီးတာပါပဲဆိုတော့ဒါကထင်တာပဲနော်ထင်တာပဲကဲဥစဉ်ပြောပြမယ်နော်တကားတယောက်ကအရက်တောက်တယ်အဲ့ဒီ policy နဲ့တောက်တယ် ဒါတတိယမိမောက်လေသူစိတ်မဆင်းရမလို့ပါဘူးတဲ့ဒီလိုဆဲလည်းမဆဲဆူလည်းမဆူသူပေးတာနဲ့စားတယ်ဘာမှကိုယ်ကလည်းကိုလကလည်းမှမအပ်ပါတယ်တဲ့ဒါတော့ကိုယ့်ဘာသာကိုအေးကလေးတောင်းနေတယ်ဒီလိုသားသမီးလည်းဒီလိုဘာမှအော်တယ်မဖြစ်ပါဘူးတဲ့မရမ်းပါဘူးဒီလိုတော့လည်းပဲတတိမလွတ်အောင်တောက်ပါတယ်ဒါမှမတတိမလွတ်အောင်တောက်ပြီးမလဲပဲနည်းနည်းနည်းနည်းများလာပြီလေများတဲ့အခါကျတော့ဘာဖြစ်လဲပါဇက်ကတောက်လို့အရက်ကိုကြိုက်လို့ပါဇက်ကိုပါဇက်ကလေးကပြုံးပြီးတော့အရေကိုလောင်းချတဲ့ချိန်ကမှအသက်ကပြုံးပါမလား အသက်ကပြုံးပါမလားစဉ်းစားကြည့်အရစ်တေထဲမှာရှိနေတဲ့အယ်ကိုဟောဓာတ်တွေကိုအသက်ကနေဘာခေါ်လဲပြောင်းနေရတာဟုတ်တယ်မဟုတ်လားဒီအစိတ်တွေကိုပြောင်းပေးနေရတာဆိုတော့နောက်ဆုံးအသက်ကျွတ်ပြီပြောကြပါစို့အသက်ကျွတ်တော့မိမဘာဖြစ်လာပြီလဲအလုံးရှုပ်ပြီသားသမီးတွေအလုံးရှုပ်ပြီသူအလုံးမလုံးနိုင်ဘူးကျန်တဲ့လူအလုံးလို့ဟောဒီတော့မိမလည်းမနောက်ဖြစ်ပါဘူးဆိုတော့ဘာဖြစ်လာပြီလဲသူ့ကြောင့်တမိသားစုလုံးဒုက္ခရောက်ပြီခုသူအလုံးမလုံးနိုင်တော့ ဒါကဲကိုဘာသာကိုအရင်တော့ပြီးအိတ်နေတဲ့ပုံကိုဒီသူများကိုမနှောက်ရှစ်ပါဘူးဆိုတာစဉ်းစားကြည့်ပါနော်ဘလို့နည်းနည်းမှမလို့ဘူးပြောပြရစီတော့လက်မရနဲ့အိတ်တဲ့အခါမှာအရက်တောက်ထားတဲ့ဗဇက်ကအနံ့ကိုဦးစင်းတော့မသိဘူးတပြင်းလို့တော့မသိဘူးဦးစင်းကတော့ကားပေါ်မှာအရက်တောက်တဲ့လူမှချစ်ချစ်အိတ်ကဆင်းသွားတာဟိုတုန်းကဘာမှပြေတော့ကမခံနိုင်လို့တကယ်ပြောတာဒါသူများကိုအနောက်ရှစ်ပေးတာမဟုတ်ဘူးလားကဲသားသမီးကိုမငေါ့ဘူးထားနော် ကို့အဖေအရက်တောက်တယ်ဆိုရင်ရက်ွက်ထဲမှာကိုလိုဒန်းတူရတဲ့နေပြသူများတွေ့လို့ဆိုဘယ်လိုပြောမလဲဒီအရက်သမားသားသမီးကဲမထိဘူးလားကဲကိုမွေးထားတဲ့သားသမီးကိုအရက်သမားသားသမီးဖြစ်ခံရပြီမိန်းမကြတော့အရက်သမားကဲမထိဘူးတဲ့ကဲထိပြီပဲဒါကြောင့်မလို့လူတွေဟာနော်အဲ့ဒါလိုပဲဆေးပြေဝါပြေကနေဟာမဖြစ်ပါဘူးဆိုတော့ तू ဖြစ်တာကိုသူတို့ကမသိဘူးလေဘေးပါဝဉ္ဇဉ်မှာထိနေတာ ဒါတော့အဲ့ဒါကြောင့်မလို့ဒီဟာတွေကအဲ့လိုနည်းနဲ့လောကကြီးကိုပစ္စည်းစေတတ်လို့ဒါတွေဟာလောကလိုက်နာမယ်တရားကျင့်ဝတ်တွေဒီပြားတွေပြစ်ပြီဆိုရင်လောကကြီးတိမ့်ချော်လာပြီတိမ့်ချော်လာပြီဒါတော့အဲ့လိုနည်းတွေနဲ့အခုဦးဇင်းတို့ပြောချင်တာကိုဘာသာတိုင်းမှာလည်းအဲ့လိုရှော့ရှော့ပေါ်ပေါ်လူကြိုက်မဲ့ဟာမျိုးနော်ကိုဒဇင်ထောင်လို့ရမဲ့ဟာမျိုးတွေနဲ့လုပ်နေကြပါပြီနော်တရားဟောပါတယ်ဆိုတော့ဘုန်းကြီးတွေလည်းပဲသူတဲ့ငါသားအောင်နော်ဆမ်းမုတ်ထောင်ဟောပြီးဆိုကမှတော့နောင်ကိုတော့ဓာတ်ရတာဘူးပဲရှိတော့တာလား ဒါတဲ့တာဖို့ပဲရှိတော့တယ်ဒါတော့ကောင်းပြီဒါတော့ဦးဇင်းတို့ကဒီနေရာမှာဒီဒိဋ္ဌိအယူဝါဒတွေဆိုတာဘာသာအယူဝါဒကွဲပြားမှုတွေဆိုတာဒီဘာသာရေးဆရာတွေရဲ့ပြောရမယ်ဆိုရင်တွေးခေါ်ကြံစည်ချက်တွေနဲ့ထွန်လုံးကြံလုံးတွေသာဖြစ်တယ်ဒီတွင်လုံးထွန်လုံးကြံလုံးတွေနောက်မှာလူတွေကကြိုက်လို့လိုက်စားရင်းကနေဝါဒအဖြစ်ကြံပြီးဒိဋ္ဌိဝါဒတွေထည့်လိုက်ရတာဒါကိုပြောချင်တာနောက်ငါဖျားဤဒီပိသပညာရှိတို့ဒီအလုံးစုံသောအယူဝါဒတို့တို့တဏှာတိတို့ဖြင့်မကရောက်တော့ပြီ တဏှာဒိဋ္ဌိဆိုတာကတဏှာကလိုချင်တာပဲဒိဋ္ဌိကမှားတာပဲဒါတော့လိုချင်တယ်ဆိုတာကမိမိတို့ဒီယူဝါဒလေးကိုအကြိုက်ကလေးပေါ်ရင်ဒါတဏှာနဲ့ကြိုက်တာနော်တဏှာနဲ့ကြိုက်တာဒါလေးဒီဝါဒလေးကိုမှန်တယ်လို့လက်ခံလိုက်တာကဒိဋ္ဌိဖြစ်သွားပြီဆိုတော့တဏှာနဲ့ဒိဋ္ဌိအခံရှိမှဒါလျင်ဒီဝါဒတွေကိုလက်ခံတာဆိုတော့တဏှာဒိဋ္ဌိနဲ့မကရောက်တော့ဘူးလို့ဆိုရင်တဏှာဒိဋ္ဌိပြုတ်တာဘယ်ကြမှာပြုတ်မလဲဆိုတော့စဉ်းစားကြည့်ရဟန္တာကြမှာပြုတ်တာဟုတ်တယ်မဟုတ်လား ဒါကြောင့်ယန္တာကြမှာပြုတ်တာဖြစ်တဲ့အတွက်ဦးဇင်းတို့စောစောတုန်းကပါဠိထဲမှာဆိုလို့ချင်းဝိဒွာဆိုတာပါဠိကပညာရှိပြောတာဒါပေမဲ့ဒီနေရာမှာပညာရှိကဘလောက်အဆင့်ရှိတဲ့ပညာရှိကိုပြောမှလဲဆိုရင်ယန္တာတဲ့အရတမေပညာကိုပြောတာအရတမေပညာကိုရောက်လို့အရတမေကိုရောက်ခါကြမှာအမှားမှန်သမျှဝါဒအကုန်လုံးတစ်ခါတည်းဖြတ်ပလိုက်တော့ကုန်းရောက်မရှိတော့ဘူးဒါကြောင့်တဏှာဒိဋ္ဌိကင်းတဲ့ယန္တာရောက်ခါကြမှာဒီဟာတွေကိုပယ်ခွာနေတာဖြစ်လို့တတ္တရဘက်ကဗာပြန်ပြောတယ်လို့တဏှာဒိဋ္ဌိတို့ပြန်ကားရောက်ခြင်းမရှိသောထို့ ယဟန္တာဒီမှာပညာရှိဆိုတဲ့စကားလုံးကိုနောက်ကလက်သေးခွန်းနဲ့မပေးရတယ်နော်မပေးတယ်ဆိုတာကဝိသေသနာပုတ်ကလေးတစ်ပုတ်ထည့်ပေးရတယ်စာမဝိဒွာဆိုတာကတာမင်းညပညာရှိပဲဆိုတော့ပုရုဇဉ်ကလျာဏပုရုဇဉ်လောက်ပညာရှိတာလားသောတာပန်ပညာလားတဂရကံပညာလားအနာကံပညာလားဆိုတော့မဟုတ်ဘူးတဲ့ဗါတယ်လေယန္တာ ရောက်မှဒါတွေကခွာလို့ရတာဘာဖြစ်လို့လဲနည်းနည်းမုံနည်းနည်းလေးအကက်ကလေးကြံနေသေးတာကိုဗျာနော်ဒါတော့ထိုယန္တာပညာရှိသည်ကန့်ညိတွေ့တတ်သောအရာ ဘယ်အရာကိုမှမကန့်ကြီးတော့ဘေးဆိုလိုတာကကန့်ကြီးတတ်တဲ့တဏှာဒိဋ္ဌိမရှိတော့ကန့်ကြီးစရာအာယုံတွေကိုလည်းမကတ်တော့ဘူးပြောတာနော်ကန့်ကြီးစရာအပြင်ဘက်မှာအာယုံတွေကတော့ရှိနေမှာပဲပြင်ဘက်မှာအာယုံတွေဆိုတာမရှိဘူးလားရှိတယ်ဒါပေမဲ့ကိုယ်စီမှာကတ်တတ်တဲ့တဏှာဒိဋ္ဌိမပိုင်သွားမကတ်တော့ဘူးလို့ဆိုလိုတယ်နော်ကတ်စရာတွေကတော့ရှိနေမှာပဲအာယုန်တွေဆိုတာပတ်ဝန်းကျင်မှာ ရှိနေတယ်ဒါတော့အဲ့ဒီအာယုန်တွေကိုကတ်တတ်တဲ့တဏှာနဲ့ဒိဋ္ဌိရှိမှကတ်တာဒါကြောင့်တဏှာဒိဋ္ဌိမရှိတော့တဲ့အတွက် အာယုန်တို့သွားလည်းမကတ်တော့ဘူးလို့ဆိုလိုတယ်နောက်ပြီးတော့ဒါတွေကပြောခဲ့ပြီးသားပါဒိဋ္ဌမင်္ဂလာတုဒ္ဓမင်္ဂလာမုဒ္ဒမင်္ဂလာဆိုတာတွေကိုလည်းပဲလောကီအယူတွေပြောတာနော်မြင်ချင်းကြောင့်ဖြစ်တဲ့ဟာမြင်ဘာလေးမြင်ရင်မင်္ဂလာဖြစ်တယ်ဘာလေးကြားရင်မင်္ဂလာဖြစ်တယ်ဘာလေးနဲ့ထိရင်မင်္ဂလာဖြစ်တယ်နဲ့ဦးဇင်းစောစောပြီးခဲ့တဲ့ဟိုတုန်းကစန္ဒာဘအကြောင်းကိုရှင်းခဲ့ပြီးပြီလေဒီလိုလောကီနဲ့ပတ်သက်တဲ့ superstition ပေါ့ဗျာပြောကြပါစို့နော်ဦးဇင်းတို့အမြင်ကပြော superstition တွေအယူဆွဲတွေအဲ့ဒါတွေလည်းမရှိတော့ဘူးတဲ့ဒါတွေကိုဆွဲတဲ့ အစွဲတွေလည်းပြုတ်ပြီးလို့ဆိုလိုတယ်နော်ဒါကြောင့်ဒီနေရာမှာဒုတိယဂါထာကဘာပြောတယ်လဲဆိုလို့ရှိရင်ပြောချင်တာကဒိဋ္ဌိအယူဝါဒမှန်သမျှသည်ဘာသာရေးဆရာတို့တွေးခေါ်မှုကြောင့်ဖြစ်တယ်ဒါကပထမချက်ဒုတိယချက်ကအဲ့ဒီဒိဋ္ဌိယူဝါဒတွေမှန်သမျှမှာလောကမှာကြက်ချင်စရာပုံစံမျိုးမျိုးနဲ့တို့လည်းပဲပစ္စည်းတစ်ခုကိုမကတ်ကိုတင်ရောင်းသလိုပဲဦးဇင်းတို့လည်းပဲ내ပြဲ내ပဲဆုံးချန့်ပြီးတော့မှဒါ missionary တွေလွတ်ပြီးတော့မှဒါထောင်တာမို့လား သူတို့ဒါတွေသူတို့ကဘလောက်ကောင်းတယ်ဘလို့ဖြစ်တယ်ဆိုတာတွေဒါမကတ်ပဲဆိုမကတ်ကိုတင်မိကောက်ကတော့ဟိုးကတခါတည်းတိုက်ကြီးတွေထောင်ထောင်ရှိတဲ့မြို့လေကောင်ကစပြီးတော့ဟိုးတောခေါင်ကောင်နေရာရအောင်အရိုက်နေနေရာရအောင်သွားတာသူတို့ရဲ့မကတ်ကတော်တော်ပြန့်တယ်နော်အဲ့ဒါတင်မဲလားဆိုတော့မဟုတ်သေးဘူးနတ်ပြည်ဗြဟ္မပြည်လည်းရှိတာပဲမရှိဘူးမတင်နဲ့ရှိလို့လည်းသူတို့ဖြစ်တာဒါကြောင့်30တပုံဘယ်ပုံမှမှမလွတ်နိုင်ဘူးအကုန်ရှိမှာပဲရှိမှာပဲနော်သုဒ္ဓဝါဒမှာအနာဂံရန်တာဆိုတာအဲ့ဒီဘုံတော့လောက်ကောင်းလွတ်လိမ့်မယ် ဒါတောင်မှအနာဂံဆိုလို့ရှိရင်တော့ရဟန္တာမဖြစ်သေးရင်သူလည်းပဲဒီဝိဓဝါထဲမှာမပါနိုင်သေးဘူးနော်ပညာရှိဆိုတော့ရဟန္တာဖြစ်မှာဆိုတော့30ပုံမပြောလိုက်ကြပါစို့ဒါကဒုတိယဂါထာရဲ့လူရင်းချင်းဖြည့်ရှင်းချင်းပေါ့နော်ကံကောင်းပြီတတိယဂါထာကိုသွားကြအောင်စို့နံပါတ်၄ဂါထာပေါ့နော်တိလုဒ္ဓမာတင်ညမေနာဟုသုတ်တိဝတံသမာဓာယဥပတိတာတိဣဒေဝ သိခေမအထသသုတ်တိဘဝပနိတာကုသလဝဒါနာဖတ်လိုက်ကြ ပြောမယ်ဆိုရင်အဲ့ဒီဂါထာတော်တော်ကြီးကမှရှုပ်ထွေးပါတယ်နော်ဒါကြောင့်ဦးဇင်းအဲဒီဂါထာမှာဟိုပထမပဲအနေနဲ့ရပ်ထားတာပေါ့လေဆိုတော့ဘာဖြစ်လို့လဲဆိုရင်ဘာသာရေးနဲ့ပတ်သက်ရင်ဦးဇင်းတို့အိန္ဒိယတိုက်နယ်ကြီးကအရှုပ်ထွေးဆုံးပဲနော်ဒါကြောင့်မလို့လဲရှုပ်ထွေးလွန်းလို့ဘုရားအိမ်မှာပဲပွင့်တာကဘာမှာဘာသာဤဝရရအများဆုံးအရှုပ်ဆုံးအိန္ဒိယအဲ့တော့ ဒီမှာဒီတီလနဲ့ဝတ္တဆိုတဲ့အကျင့်တွေကဒီနှစ်ခေတ်ထိအောင်ရှိတယ်ဒါတော့ဘုရားမပွင့်ငင်ကလည်းရှိတယ်ဘုရားရှိတုန်းကလည်းရှိတာပဲအခုလည်းရှိတာပဲနော်ဒါတော့အဲ့ဒီအကျင့်အဝါဒအမျိုးမျိုးတွေကဦးဇင်းတို့ဗုဒ္ဓဘာသာထဲမှာလည်းပြန့်တယ်ဘုရားကိုယ်နဲ့ကလည်းဒုက္ခရစရိယ6နှစ်ဒါတွေပဲမှားလို့နောက်မှထွက်လိုက်တာဟုတ်တယ်မဟုတ်လားဆိုတော့အဲ့ဒီမှာသာသနာ့ဘာသာသနာ့ဘာရှိဒိဋ္ဌိတို့ဒီတီလကိုအမျက်ဆုံးယူရှိဂုံလျက် ကိုနှုတ်တို့ကိုစောင့်ထိန်ခြင်းမျှဖြင့်ကိလေသာတို့မှစင်ကြယ်လွတ်မြောက်ခြင်းကိုဟောပြောပြောဆိုကြကုန်၏ဒါသာသနာ့ဘဒိဋ္ဌိတွေအနေနဲ့ကသူတို့ဘာသာသူတို့သတ်မှတ်တဲ့သီလနော်သူတို့စတန်ဒတ်နဲ့သူတို့သတ်မှတ်ထားတဲ့သီလကိုဒါအမျက်ဆုံးဆိုပြီးတော့မှသူတို့ကဒါအမျက်ဆုံးအကျင့်အနေနဲ့ထားပြီးတော့သူတို့ကိုနဲ့နှုတ်ကိုစောင့်ထိန်တယ်သီလဆိုတာကိုနဲ့နှုတ်ကိုစောင့်ထိန်တာဒါတော့ကိုနဲ့နှုတ်ကိုစောင့်ထိန်အဲ့ဒီစောင့်ထိန်ခြင်းဖြင့် သူတို့လိုချင်တဲ့ပန်းတယ်ကိလေသာလွတ်မြောက်မှုကိုရောက်တယ်ဆိုပြီးတော့ဒါသူတို့ရဲ့ပြောဆိုကြတယ်တဲ့သူတို့ရဲ့ပြောစကားသူတို့ရဲ့အယူအဆပြီးတော့တခါငါတို့ဒီဤအယူဝါဒသာလျင်တည်ရွတ်ကျင့်ကုန်အံ့ဟုကြံစီကုန်လင့်နွားခွေးစသောတိလိษံတို့၏အကျင့်ကိုခံယူဆောက်တည် ပြီလျင်ဆွဲလန်းညှိကပ်ရက်တီကုန်ဤဒါအပြင်အကျယ်လာလိမ့်မယ်ဆိုလိုတာကသူတို့ဘာသာသူတို့ထွင်တဲ့ဟာတွေထွင်ရင်ထွင်ကနေနောက်ဆုံးကျတိလိษံတွေနဲ့သူကုန်တာ ဒါတော့အဲ့ဒီအကျင့်တွေကိုသူတို့ဘာသာသူတို့အဋိဋ္ဌံစောက်တည်ပြီးတော့မှကျင့်တယ်အဲ့ဒီအကျင့်တွေကိုသူတို့ကတီလလို့နာမည်တက်လာတာနောက်ပိုင်းမှာနော်ဒါတော့အဲ့ဒါကိုပဲသူတို့ကဆွဆွလန်းလန်းကြီးနဲ့ထွက်ရပေါက်ကြီးသဘောမျိုးပေါ့နော်ကိလေသာကထွက်ဖို့လမ်းပေါက်ကြီးသဘောမျိုးအနေနဲ့သူကဒါကိုလက်ခံကျင့်သုံးတယ်ထိုသောကံကြီးစောက်တည်လေ စောက်တည်ကျင့်သုံးသောအခါ၌ဘဝ၌ကံ့ကြီးတွေ့တာမှုရှိနေပါလေထိုနွားခွေးစားသောတိရစ္ဆာန်တို့၏ကျင့်သည်တန်တရားမှလွတ်မြောက်စင်ကြယ်ခြင်းကိုအကြိုက်နှင့်အပြော့တဲ့သဘောစီဖြစ်အောင် ပြောဆိုကြကုန်၏ပြောမယ်ဆိုလို့ရှိရင်တော့သူတို့ကဘဝကလွတ်မြောက်ရေးအတွက်ပြောပြောနေပေမဲ့လည်းပဲသူတို့ကိုယ်၌ကဘဝတွေ့တာရေးပဲလို့ပြောတာနော်ဒီမှာသူတို့ကဘဝကအဲပြောမယ်ဆိုလို့ရှိရင်တော့ဗဇက်အပြောနဲ့သူတို့လောက်တာနဲ့မညီဘူးလို့ဆိုလိုတယ်သူတို့အကြိုက်ကပြောမယ်ဆိုရင် ဘဝကိုကြိုက်တယ်နော်ဘဝကိုကြိုက်ပေမဲ့သူတို့ကတော့မဟုတ်တာဘဝလွတ်မြောက်ရင်ပြောနေတာဒါတော့သူတို့အတွင်းဓာတ်ခံစိတ်ကကြိုက်တာကတခြားဗဇက်ကပြောတာကတခြားအဲ့ဒါကိုမညီတာကိုဆိုလိုနေတာထို့သောဖြစ်ပါလေမိမိကိုယ်ကိုလိမ္မာကျွမ်းကျင်ပညာရှင်ပြောမယ်ဆိုလို့ရှိရင်တော့သူတို့ပညာရှိလို့တော့ဝန်ခံနေတယ်ဝန်ခံနေတဲ့အခါမှာပြောမယ်ဆိုရင်အပြောနဲ့အလုပ်သူတို့စိတ်ထဲကအကြိုက်နဲ့ပြောတာနဲ့တခြားစီပဲဒါကြောင့်တချို့ဘာသာရေးဆရာတွေမှာနော် ဘာပြောတယ်လဲဆိုရင်လူတွေကို brain wash လုပ်တယ်ဆိုပါတော့တခါတလေနိုင်ငံရေးနဲ့ဘာသာရေးကိုတွဲလုပ်တယ်နော်ဘလို့လုံးတယ်လဲဆိုလို့ချင်းမင်းတို့အဲ့ဒီကိုလှုပ်လိုက်ခြင်းအပြင်သူများနယ်ပယ်တွေကိုဘလို့လှုပ်လိုက်မှညာလုံးလှုပ်လိုက်မှဖြစ်စည်းလိုက်မှဆိုရင်မင်းတို့ဒီငရုဘာသာရဲ့နိုင်ငံကိုချဲ့တာဖြစ်တဲ့အတွက်ဘုရားသခင်ကြိုက်တယ်မင်းတို့ကဘုရားသခင်ရဲ့ဘုံကို နော် prophet တွေကနေ indirect မဟုတ်ဘဲနဲ့မင်းတို့က direct ရောက်မှာဟောလှုပ်ပြီလေ လှုပ်တော့ကလေးငယ်ငယ်လေးကစားပြီးတော့အဲ့ဒီလိုလှုပ်တဲ့ခါကျတော့တေမာမကြောက်တော့တေမာမကြောက်တော့ဘုံခွဲတော့တာပဲဘုံခွဲတော့တာဒါကိုလှုပ်ရင်ဘုရားရှိကိုကြံတဲ့လူကရိုးရိုးကျင့်စဉ်နဲ့သွားရင်အင်တာတိုင်းနီးနေရောက်အောင်မ तू ကတိုက်ရိုက်မြန်မြန်ခေါ်မယ်တဲ့ဒါဆိုရင်ခမားလှုပ်ပါလားဆိုတော့မလှုပ်မင်းတို့ရှိရသွားနေငါနောက်ခလိုက်ခဲ့မယ်နော်အဲ့လိုအဲ့ဒါလှုပ်တာအဲ့ဒါအပြောနဲ့လို့မညီတာကိုပြောတာ ဒါဆိုလို့ရှိရင်ဘုရားမြန်မြန်ခေါ်မှာဆိုခမရရင်သွားလို့ပြောလေဘုရားခမရရင်သွားဒါတော့အဲ့ဒါတွေဟာအပြောနဲ့လုံးမကြီးတာကိုပြောတာဒါတော့ဘာသာရေးဆရာတွေဘာသာရေးကိုဘာကြောင့်မှိုင်းတိုက်တယ်လဲဆိုရင်ဘာသာရေးမှိုင်းတည်တိုက်လို့အလွယ်ဆုံးပဲလူတွေကဘာဖြစ်လို့လဲဒီကောင်းကင်ဘုံကြီးကိုသွားကျင်နေတဲ့ပြဿနာကောင်းကင်ဆိုတာကြီးကတို့ရဲ့ paradise ပဲတို့ရဲ့လောကနိဗ္ဗာန်ဘုံကြီးပဲ ဒါတော့အဲ့ဒီကိုရောက်ပြီဆိုတဲ့အခါကျတော့လေဟာသူများတစ်ခါတည်းတာခြင်းနဲ့တာခြင်းနဲ့တဏှာလောဘရှိရနေခြင်းနဲ့လေဘလို့နည်းနည်းသူလှုပ်ရင်တာမလဲမင်းအဲ့ဒါလိုအဲ့ဒါလိုလှုပ်လိုက်ရင်တာတပြားလို့ပြောလိုက်တော့လှုပ်ပြီပေါ့ဒါကြောင့်ဘာသာရေးဆရာတွေဘလို့ပြောပြောအကုန်လိုက်လှုပ်တာဟောတော့ကဆန်ဒီယေဂိုမှာဘာဖြစ်လဲဟောစောစောရောက်တယ်လို့မသိဘူးလားဦးဇင်းတို့မရောက်ခင်ဆန်ဒီယေဂိုမှာအာအဲ့ဒါဘာသာရေးဝါရှင်တန်စတိတ်မှာအိန္ဒိယကလာတဲ့ဆရာတွေရော ဘာတွေတဲ့လဲတုံးလုံးဒီတိုင်းပဲကျွဲတွေနွားတွေလို့ကြိုက်တဲ့အထီးမှကြိုက်တယ်လို့သွားနေကြတာနောက်တစ်ခါတစ်ဖန်ပြီးတော့ပြန်ပို့လိုက်ရတယ်အဲ့ဒါဘာသာရေးပဲဆိုတော့လူတွေမှာအနိုင်ဆုံးဖြစ်ပါတယ်ဆိုတော့အရှင်းအကြောက်ဟိရိဩတ္တပတောင်မရှိတော့ဘူးကဲဒလိษံနေဘာထူးသေးလဲဆိုတော့အဲ့ဒီဒလိษံချင်းကျင့်တာကိုမိမသူမိမကိုယောက်ျားသူယောက်ျားမရှိတော့ဘုံဆိုင်ဖြစ်လာတာဆိုတော့အဲ့ဒါဟာကောင်းပါတယ်လို့ပြောတော့သူတို့အကုန်လိုက်လုပ်တယ်လေဒါတော့ဘာနဲ့တူလဲ တို့လုံတော့ကဘာသာရေးဆိုမှနောက်ဆုံးကျတော့လူကအောက်ကိုပြန်ဆင်းပြီးတိရစ္ဆာန်ပြန်ဖြစ်သွားတယ်ဟီရိုတပ်ပါမရှိဘူးဆိုလို့ရှိရင်လူကတိရစ္ဆာန်တွေဘာထူးသေးလဲဘာမှမထူးဘူးဘာမှမထူးဘူးเนาะဒါကြောင့်လူတွေကပေါ်တာရော့တာလွယ်တာကိုကြိုက်လာတာအဲ့တော့အဲ့ဒီအလွယ်ကြိုက်ကိုဘာသာရေးထောင်တဲ့သူတွေကကောင်းကောင်းသိတယ်ဗျာခင်ဗျားတို့ကိုမှဒီတွေးခေါ်တတ်တဲ့เนาะပြည်စုံလုံလောက်တဲ့เนาะတုတ္တမယညံတာမရှိဘူးဆိုရင်တော့အဲ့ဒီလိုလူတွေတိတ်လွယ်တာပဲ ပါလာခဲ့လို့ရှိရင်လည်းပဲအာမင်းတို့အကြီးကွာခက်တာကွာဒါလောက်ခက်တာကြီးဘာလို့လုံနေမှာတော့ကျင်းချင်းကြုတ်ကြုတ်ကွာဟိုကမစားဒီဟာမလို့ဟိုကရှောင်းကဒီဟာရှောင်းကဆိုတော့လူဆိုတာကမကောင်းနာမန်ရှောင်းကိုရှောင်းရတယ်ဒါမှလူကုန်လူတစ်ခါသူတို့ပြောတဲ့ civilize ဖြစ်မှာပေါ့တို့မို့ဆိုရင် barbaria နဲ့ဘာထူလဲလူရိုက်နေဖြစ်သွားမှာပေါ့ဟုတ်တော့မလားဦးဇင်းတို့ကလူရဲ့ standard ကိုတဖြည်းဖြည်းချင်းအားထားပါတော့ဒီသူပြောသလိုဒီကြောက်ခဲတော်ထဲမှာနေတဲ့ကြောက်ခဲကြွက်ကနေပြီးအစစ်စစ်လာခဲ့တာမဟုတ်လား gift ထဲမှာနေတဲ့ဘဝကနေဒီနေ့ခေတ်ရောက်လာတယ်ဒီနေ့ခေတ်ဒီဖြစ်လာတယ်ဒါတော့ လူတွေမှာ surveillance ဖြစ်လို့ဆုံးပြီအမြင့်ဆုံးအမြတ်ဆုံးဘုရားလက်ပွင့်ပြီဆိုတော့လူတွေနောက်ပြန်လှည့်တယ်ယူတန်းပြန်လှည့်သွားတာအဲယူတန်းနဲ့မှကိုမပါစေနဲ့လူတွေယူတန်းပြန်လှည့်နေပြီအခုဒါတော့ကြည့်လေကိုယ့်ပဝဉ္ဉင်ကိုကြည့်ပါလူတွေဘာလုပ်နေတာလဲယူတန်းပြန်လှည့်တာလို့ပဲဦးဇင်းတို့အောင်းမိတယ်။နောင်ကိုအဲ့ဒါလိုပြန်ဖြစ်မှာ။ဒါတော့အဝယ်စားဝတ်တဲ့ကိစ္စတွေမှာဦးဇင်းနည်းနည်းတော့ပြောချင်တယ်။အထူးသဖြင့်ဓမ္မတွေနဲ့ဆိုင်တယ်ကိုကိုဟိုတဲ့နဲ့မဟုတ်ပါဘူး။ဒါပေမဲ့ဓမ္မတွေနဲ့ဆိုင်တဲ့အပြောအောင်ပါ ဒကာတွေနေ့ကတော့နည်းနည်းတော့မထူးဘူးဆိုတော့ဦးဇင်းတို့ဘာပြောချင်တာလဲဆိုတော့သူတို့ကလွတ်လပ်မှုအခွင့်နဲ့ဒါဦးဇင်းတို့ကပြောချင်တာကနေရာနဲ့ပြောချင်ပါတယ်လွတ်လပ်မှုနဲ့မပြောချင်ဘူးနေရာနဲ့ပြောချင်တယ်သူတို့လည်းနေရာနဲ့ပြောတယ်နော်ဘုရားကြောင်းကံကိုသွားတဲ့အခါမှာဘုရားကြောင်းကံအဝတ်စားဝတ်ပါနော်အပျော်ပါတွေ့သွားရင်အပျော်ပါလို့ဝတ်ပါဒါလက်ခံတယ်ဦးဇင်းဒါတော့ဘုရားကြောင်းကံသွားတော့ကိုအပျော်ပါအဝတ်စားနဲ့ဝတ်လာတယ်ဆိုရင်ဒါမဟုတ်တော့ဘူး ဒီအနောက်နိုင်ငံမှာဒီလောက်တူတီထွားတီလေးတွေဝတ်တယ်ဆိုပေမဲ့ဦးဇင်းတို့ကြောင်းလာပြီးတရားထိုင်တဲ့ဘုမကနော်သူကဘာပြောတယ်လဲဆိုရင်ဖုန်းနဲ့စစ်တယ်ငါနင်းတို့ကြောင်းကိုလာရင်တဲ့တင်ပဲကိုလာမှဖြစ်တဲ့အတွက်ငါဘလို့အစားဝတ်ခဲ့ရမလဲတဲ့သူကတက္ကစီတိုတွေပါတယ်နဲ့ကြာကြာနဲ့ formal ဝတ်ရမှာလားအဲ့လိုတော့မလိုပါဘူးနော်ဒူးကောင်ပေါင်းဒူးဒူးတွေပေါင်းတဲ့ခါတွေနည်းနည်းလော့ဝဲကာဗာဖြစ်ဖို့တော့ဝတ်ခဲ့ပါနော်အဲအဲ့ဒီလိုတော့အိုက်တယ်ဆိုလို့ရှိရင်လည်းဘာဘာတော့ဝတ်လိုက်တယ်သို့တော့ဒူးတွေပေါင်းနေတော့မပေါ်စေနဲ့လုံးလုံးချုံချုံအရှင်ဝတ်ခဲဆိုတော့ဝတ်ပါတယ်ကဲသူဝတ်တယ်တီးတီးတယ် နော်ဒါတော့လူတွေရှိတယ်အခုကက်စီနိုတွေသွားတာတချို့ကက်စီနိုကဘာဝက်မှဝင်ရတယ်မရှိဘူးလားအဲ့ဒါကြတော့ဝင်တပြားကဲတက်ဆီရိုနဲ့ဝင်ရမယ်တဲ့ဦးဇင်းတို့ friend ပြင်သစ်ကိုရောက်တဲ့ခါကျတော့မှနာမည်ကြီးတစ်ခုရှိတယ်နော်ရောက်တဲ့ခါကျတော့အဲ့ဒါသူတို့ကရိုးရိုးလူတွေတချို့ကြတော့ခီးသွားတယ်လို့သွားတယ်သူတို့မှတက်ဆီရိုမှာဘာတော့မဝင်ခဲ့ရအောင်ဦးဇင်းတို့တော့မသွားပါဘူးတဲ့တို့ဒါမျိုးကြတော့ခန့်ခန့်ညာညာနဲ့ဝင်တယ်ဖះเจ้าကကြတော့အတိုနေလာတယ်ဦးဇင်းအဲ့ဒါကိုမကြိုက်တာဦးဇင်းအဲ့ဒါကိုမကြိုက်တာ နော်အဲ့တော့လောကီမှာတောင်းမှဒီဘာမဟုတ်တဲ့ကက်စီနိုသွားတာတောင်းမှတက်ဆီလိုဆိုတက်ဆီလိုနဲ့ဝင်ကြသေးရင်ဘုရားเจ้าကသွားဘုရားเจ้าကဝိုးပါတော့လားအပြောပါသွားရင်တော့သွားပါဦးဇင်းတို့မပြောဘူးဘာမှပြောတာသူကိစ္စဒါပေမဲ့ဘုရားเจ้าကတော့ဘုရားเจ้าကသွားကြည်သူတို့လည်းပဲသူတို့ charge တွေပါတက်တယ်သူတို့ရဲ့ဒီဗလီတွေမှာတက်တယ်သူတို့ဝယ်မဝယ်ရဘူးလားဒါလေးကိုကိုဗုဒ္ဓဘာသာတွေမှတ်ထားပါဦးဇင်းအဲ့လိုပဲပြောခြင်းတယ်နော်မှတ်ထား ကိုကကိုလွတ်လပ်မှုဆိုတာဟာဒီနေရာမှာလွတ်လပ်မှုဆိုတာနေရာနဲ့တိုင်းပြီးတော့ကြည်ပြီးတော့ပြောရတယ်နေရာတကာနဲ့တော့လွတ်လို့မရဘူးနော်နေရာတကာနဲ့လွတ်လို့မရဘူးလွတ်သွားရင်တော့အကုန်လုံးလူတွေရဲ့စီးမြင်တတ်မှတ်ချက်ကနေလွတ်ထွက်သွားပြီးတော့မှတ်တော့လွတ်ထွက်သွားပြီဆိုလို့ရှိရင်တော့စွန်လိုပဲကြိုးပြရင်တော့ကြာရင်နေနေကြပါပဲနော်အဲ့တော့ဦးဇင်းတို့ပါဠိမှာရှိတဲ့ဝိနိပါဒဓမ္မပြိုပြစ်၍ဖယုတ်ဖယဲပြိုကွဲကြသွားရာဖြစ်တော့ဆိုတာအပင်ငရဲပြောတာဝိနိပါဒဆိုတဲ့စကားလုံးရှိတယ် ဆိုလိုတာကစီးမရှိကားမရှိဘောင်မရှိကလနာမရှိအဲ့လိုနေတဲ့ခါကျတော့သူ့ရဲ့ဘဝကထောက်ရတီးရအာကိုရဘဝတတ်တတ်မှတ်မှမရှိဘဲနဲ့ဟိုဦးဇင်းတို့ဟိုဟိုဟိုဘာလဲဟိုတိမ့်ထီဖောက်တဲ့ခါကျတော့ဂိုလီလုံးလေးဟိုပေါက်ဝင်တော့မှလို့လေဒီပေါက်ကြတော့ဟောပြေးနေတာဘယ်ပေါက်ထဲဝင်မှမသိဟုတ်တယ်မဟုတ်လားဘယ်ကနာဝင်မှမသိဘူးအဲ့ဒါလို့ကိုယ့်ရဲ့ destination ဘယ်ဝင်လို့ဘယ်ကြမှာမှမသိတာဝိနိပါဒပြောအဲ့ကိုလည်းဘယ်ဘယ်ဘဝရောက်လို့ဘာဖြစ်မှမသိဘူးကြမှာတော့အဘယ်ပဲပဲသိကြတယ်ဘယ်ပုံဝင်မလဲတာမသိတာအဲ့ထက်ရောက်သွားမယ်လွတ်သွားပြီဆိုရင် ဒါတော့စီးဆိုတာအဲ့ဒီလိုမျိုးရောက်မသွားအောင်တားပေးထားတာစီးဆိုတာတားစီးထားတာဟုတ်တယ်မဟုတ်လားအဲ့ဒီလူစီလူစီဘလူးဟာဘလူးစီဆိုလို့သူစီးလက်ကိုလေးစီးလက်နေကြရတယ်ကိုပေါင်သူ့ပေါင်နေရတယ်ရောသွားပြီဆိုတော့ပျက်စီးသွားပြီပဲဒါကြောင့်နော်အမျိုးသားဖြစ်စေအမျိုးသမီးဖြစ်စေလူစည်းကမ်းလူယဉ်ကျေးမှုသည်သူ့နေရာကလေးနဲ့သူလွတ်လပ်တဲ့ပျော်ပျော်ပါပါသွားတဲ့နေရာပျော်ပျော်ပါပါပေါ့ပေါ့ပေါ့သွားပေါ့ဒါလူပဲနော်အေးဖះเจ้าကံသွားဖះเจ้าကံလို့သွားပေါ့ နော်အဲအခန်းကြီးနားကြီးသွားတဲ့အခါအဲခံပွဲမှာသူ့ပုံစံသူသွားပေါ့ဟုတ်တယ်မဟုတ်လားသူတို့တောင်မှဒီလို formal ဆိုရင် formal ဝတ်ကြရတာပဲအဲ့တော့အဲ့တော့သူတို့မှာတတ်မှတ်ချက်တွေရှိပါတယ်ဒါတော့သူတို့ရဲ့ကန့်တတ်ချက်တတ်မှတ်ချက်တွေလူပေါင်းကိုသူ့ဟာနဲ့သူ့အချိန်လေးနဲ့သူကန့်တတ်ပေးထားတာနော်ဒေနာပွဲကိုဒါဝတ်တက်ရမယ်အမနေ့ပိုင်းကျ lunch ကတော့ဒီလိုစားလို့ရတယ်ဟုတ်တယ်မဟုတ်လားသူ့ဟာနဲ့သူရှိတာပဲဆိုတော့အဲ့ဒါလေးကိုမှတ်ထားပါမိမိတို့ကြောင်းကံဘုရားသွားရင်ဩငါတို့ဒီကြောင်းကံဘုရားကိုသွားတဲ့အခါမှာနော် အဲငါတို့အကြောင်းကဘုရားနဲ့ဝတ်တူအောင်ဝတ်ရမယ်ဒါတော့ဦးဇင်းအနောက်နိုင်ငံမှာအဲဒီမှာ college တခုမှတက်တဲ့ခါ class တခုမှပြောတာသဘောကျတယ်သူတို့အလုပ်တွေကိုသွားတဲ့ခါတဲ့အလုပ် interview ဝင်တယ်တဲ့ interview ဝင်တဲ့ခါကျလို့ရှိရင် interview ဝင်တဲ့ခါမှာ तू ကစပယ်လေးတွေလည်းတက်တက်ရရဖြတ်သိရှင်နေလို့ရှိရင်လည်းဖြတ်နှာခေါင်းမွေးနေကြစပယ်ရှိတဲ့လူလည်းနောက်မှာ body လေးစီးပေါ့ဗျာတက်တက်ရကလေးကိုသွားရမယ်ပြီးတော့မှအဲကြည့်လို့ကောင်းဝင်သွားမယ်အဲ့ဒါဘာဖြစ်လို့ဝက်တာလဲတဲ့နင့်ကိုအလှဆင်ခိုင်းတာမဟုတ်ဘူးတဲ့သူတို့ဘာတွေအတွက်အဆင်ပြေဖို့အရေးကြီးတယ် နော်သူတစ်ပါးတွေတွေ့အဆင်ပြေပို့ပြီးတော့မှလည်းလှအောင်လဲနှခမ်းစုစီတောက်ရဲပြီးတော့မှရေမှုတွေလည်းတခါတည်းလှောင်းနေအောင်ချမ်းစရာမလိုဘူးတဲ့ဆိုတော့လောကမှာအများနဲ့သွားနေတဲ့အခါမှာအများနဲ့လက်ခံနိုင်ဖို့အတွက်လိုတယ်နင်ကိုနင်ကသူများဝတ်တာစားတာကိုကြည့်တယ်လို့သူများကလည်းနင်ကိုကြည့်လိမ့်မယ်ဒါတော့သူများကြည့်တဲ့အခါမှာလည်းစိတ်ချမ်းသာပဲစေနင်ကလည်းသူများကိုကြည့်စိတ်ချမ်းသာခြင်းနဲ့ဆိုတော့ဆိုလိုတာကအလုံးကအတူတူလောက်ပဲဝတ်ပါစားပါလို့ပြောတာ ဒါတော့အလုတ်သွားတဲ့ခါတွေမှာတိတ်လဲပိုဝစ်ဆရာမလို့သလိုတိတ်လဲပုံသူများနဲ့မတူအောင်ပုံပြပန်းပြကြီးလည်းမလုပ်ရဘူးဒီလိုဆိုလို့တယ်ဒါအဝတ်အစားလေးတွေအဲ့ဒါလိုကန့်တတ်တာကြိုက်တယ်ဦးစင်ကတိတ်ပိုဝတ်တော့ရှိတဲ့လူကကြွားပြီမရှိတဲ့လူကမွတ်နိုင်ဟာတိတ်ညင်းညင်းပပကြီးဝတ်ပြန်တော့လဲအလုံးမဖြစ်ဘူးလူလောကထဲမှာနော်ဒါမှန်တယ်ဦးစင်လက်ခံတယ်လူလောကစီကံထိုနည်း၎င်းတူစွာပဲနော်ဘုရားကြောင့်ကလာတဲ့ခါမှာဘုရားကြောင့်ကအဝယ်စားလေးနဲ့ဝက်ပါမှကြည်ကောင်းပါတယ် တော့မို့ဆိုရင်ကြည့်ရမှာအဆင်မပြေဘူးစကတ်တူတူလေးဝက်လာဘုန်းကြီးရှိကြမှာဟိုကွယ်ဒီကွယ်နဲ့အာတခါတည်းလှုပ်လာပြီးကဝက်ဆိုင်အိမ်နဲ့ကွယ်လို့ကွယ်ဟိုကနေဆွဲလို့ဆွဲချထိုင်ရတော့မလို့လို့ထရတော့မလို့လို့ကောရတော့မကွာတော့မလို့လို့ကလက်ထိုင်မထိုင်မဖြစ်ကြမ်းမြေထိုင်မဖြစ်နဲ့မထူပါဘူးအပြင်းအထွက်နေပါတော့လို့ပြောချင်တာဦးဇင်းအာနာလို့မပြောပါဘူးခုတည်းတည်းတော့အဲ့ဒါနောင်ကြတော့တွေ့ရင်တော့ပြောတော့မှာဒါနော်သူကလည်းသူတက်အောင်လုပ်ဒါတော့ကောင်းပြီဒီနေရာမှာ မိမိတို့အကျင့်အကြံတွေဒါတွေကိုဦးဇင်းတို့ပြောချင်တာပါတခြားကြောင့်မဟုတ်ပါဘူးเนาะဒါတော့ဒီနေ့ခက်ဝတ္တစာရတွေနဲ့ပတ်သက်ပြီးတော့မှမိမိတို့အဲသူတို့ဟိုနေ့မှာလည်းပဲအဲသူတို့ရဲ့ဘာသာရေးအရာပြောမယ်ဆိုလို့ရှိရင်တော့အကျင့်တွေပေါ့လေအဲ့ဒါတွေဒါတော့အကျင့်တွေနဲ့ပတ်သက်ပြီးတော့မှနောင်အဲသွားရင်သွားရင်နဲ့နောက်ပြန်လှည့်သွားတယ်နောက်ဆုံးကြတော့ရိုင်းတဲ့ထက်ကိုရောက်သွားတယ်နော်လူတွေကနောက်ပြန်ရောက်သွားတယ်နောက်ပြန်ရောက်တဲ့ခါကျတော့ဘာဖြစ်တယ်လဲဆိုရင် ဘာဖြစ်လို့လူတွေရောက်တယ်လဲဆိုရင်လူတွေက6နာကြိုက်လို့ရောက်တယ်တနည်းအားဖြင့်ဘာသာရေးနဲ့မှိုင်းတိုက်တာလူတွေအလွယ်ဆုံးပဲဘာသာရေးဆရာတယောက်ကတခါပြောလိုက်ပြီအကုန်လက်ခံတာပဲနော်ဒါတော့ဘာဖြစ်လို့လဲသူတို့အခန်းကလည်းပဲဒါကလေးကိုလွယ်လွယ်ကူကူနဲ့လှုပ်လိုက်ရင်သူတို့လိုချင်တဲ့ကောင်းကင်ဘုံကြီးရောက်မယ်ဒါပဲနောက်ဆုံးပြောရဲဟုတ်တယ်မို့လားလွမြောက်ခြင်းနဲ့နိဗ္ဗာန်ဘုံရောက်ခြင်းနဲ့မြန်မြန်ရောက်ခြင်းနဲ့သူများရှိရာရောက်ခြင်းနဲ့ဒါတော့သူများခိုင်းတဲ့များလှုပ်တယ်ဘာဖြစ်လို့လဲကိုယ်မှာတွေးစရာမရှိလို့အတိအခါမရှိလို့နှိုင်းရှင်စရာမရှိလို့ဖြစ်တာ ဒါကြောင့်ကောင်းပြီအဲ့ဒါတော့ဒီနေ့ဦးဇင်းတို့နည်းနည်းလေ့လာကြည့်အောင်ဦးဇင်းတို့တီလာနဲ့ဝတ္တဆိုတဲ့နှလုံးလေးရှိတယ်အဲ့ဒီစကားလုံးနှလုံးကတော်တော်လေးကျယ်ပြန့်တယ်ဒါတော့အဲ့ဒီစကားလုံးလေးမှာတီလာနဲ့ဝတ္တမြည်ဖို့ဆိုတဲ့ပထမဆုံးအကြောင်းလေးကိုဖတ်ကြည့်စမ်းပါအားလုံးစင်းမြင်း ကျွန်တော်တိလပတပရာမာသဒိဋ္ဌိကြားဘူးတယ်နော်အေးတိလပတပရာမာသဒိဋ္ဌိဆိုတာကဒီသူတို့ရဲ့အကျင့်အယူဝါဒတွေနဲ့ပတ်သက်ပြီးဖြစ်တဲ့ဒိဋ္ဌိကိုတိလပတပရာမာသဒိဋ္ဌိခေါ်တယ်အဲ့ဒီမှာတိလနဲ့ပတဆိုတာစကလုံးနှလုံးရှိတယ်ဝကဘာလက်ချိုက်ပြောင်းသွားတာပါဠိဂရမနီးရနော်သူသူ့အနေတိုင်းဆိုတော့ဝကတစ်လုံးနဲ့ရှိတယ်ဒါတော့အတန်မှာအတန်လေးအတန်ဖို့ရှိတဲ့ခါကျတိလဝတ္တလို့ဆိုရင်ဆိုလိုကောင်းရင်လားမကောင်းဘူးသူတိလ တီလကိုသူကအတန်လေးကအလေးဖြစ်ရမယ်ဆိုတော့ဝကိုနှလုံးဆင်းရတယ်ဝနှလုံးကအတန်ကထွက်လို့မကောင်းတော့ဗပြောင်းရတယ်ဒါကြောင့်တီလပတလို့ဖြစ်သွားတယ်သူ original စကားလုံးကတီလနဲ့ဝတအဲ့ဒါပြောအဲ့တီလနဲ့ဝတအကျင့်တွေကိုလိုက်ပြီးတော့ယူရင်းမှားတဲ့ဒိဋ္ဌိမျိုးကိုတီလပတပရာမာသဒိဋ္ဌိလို့ခေါ်တာဒါတော့အဲ့ဒီမှာစင်မြင့်ကတ်သက်ခြင်းနဲ့နော်မိမိရဲ့စင်မြင့်ကိုကန့်သက်ခြင်းအတိုင်းပဲမကျุလုံမဲနဲ့ရှောင်ကျင်တဲ့အလေးထားမျိုးကိုတီလခေါ်တယ် ဒီစင်းမြမျိုးကိုပဲကိုယ့်ဘာသာကိုအဋ္ဌံဆောက်တည်ငါဘာသာငါစင်းမြလို့ကိုယ့်ဘာသာကိုတောက်အဋ္ဌံဆောက်တည်ပြီးကျင့်တဲ့အကျင့်ကိုဝတ္တခေါ်တယ်နော်မတူတော့မတူတာဘူးဒါတော့သီလကပို့ပြီးတော့မှသူကဟောပြောရမယ်ဆိုဥစဉ်တစ်ဘက်ကကြည့်မယ်ဆိုရင်သီလစီဟိုစောင့်ထိန်ရမယ့်အရာမျိုးဝတ္တကတော့ကိုယ့်ဘာသာကိုကိုယ်ကြိုက်ကလေးကိုကိုယ့်ဘာသာကိုအဋ္ဌံပြီးငါဒါလေးတော့စောင့်မယ်ထိမ့်မယ်ပြီးအောင်လုပ်မယ်ဆိုတဲ့အကျင့်မျိုးကိုဝတ္တလို့ခေါ်တယ်နော်သီလနဲ့မဆိုင်ဘူးဒါသီလပတ္တအဲ့လို꿰တယ်အဲ့သီလနဲ့ဝတ္တလည်းပဲသာသနာတွင်းနဲ့သာသနာပါနှစ်မျိုးရှိတယ် သာသနာတွင်းမှာရှိတဲ့သီလနဲ့ဝတ္တရဲ့သာသနာဘမှာရှိတဲ့သီလနဲ့ဝတ္တရဲ့လို့နှစ်မျိုးရှိသေးတယ်။ဒါကြောင့်တချို့ကတော့သီလလည်းမြည်တယ်ဝတ္တလည်းမြည်တယ်တချို့ကတော့ဝတ္တပဲတက်တက်မြည်တယ်နော်ဝတ္တလို့ပဲခေါ်လို့ရတယ်ပေါ့အဲ့တော့ဦးဇင်းတို့ကျင့်သုံးနေတယ်ဒီနေ့၅ပါး၈ပါးနော်၉ပါးသီလ၁၀ပါးသီလနောက်ရန်နေဆောင်ထင်ရတဲ့ဗာတိမောက္ခတံဝရသီလအဲ့ဒီလိုသီလမျိုးတွေကြတော့မလွန်ကျူးအောင်ထိမ့်သိမ့်ပြီးတော့မှစောင့်စည်းစောင့်ရှောက်ရတဲ့ဟာမျိုးဖြစ်တယ်သူသီလလို့ဆိုတဲ့နာမည်လေးရတယ် ဝတ္တဆိုတဲ့နာမည်လေးရတယ်နော်အဲ့ဒီဦးဇင်းတို့အခုလူတွေအနေနဲ့ဆိုရင်၅ပါး၈ပါး၁၀ပါးသီလတွေပေါ့ယဟန်နေအနေနဲ့ပြောမယ်ဆိုရင်ဝိနည်းသီလတွေပြောတာအဲ့ဒါတွေကဒီစိမြင့်တွေကိုချိုးပေါက်လို့မရဘူးမိမိတို့ကနော်ဒါတွေကိုရှောင်ကျဉ်ရတယ်ဒါတွေကိုမိမိတို့ကမချိုးပေါက်ဖက်နဲ့မိမိတို့ဒီဟာတွေကိုစောင့်ထိတ်မယ်ဆိုတဲ့အဓိအဓိဋ္ဌာမျိုးနဲ့စောင့်ရတာနော်ဒီဇွဲဝိရိယမျိုးမရှိလို့ရှင်လဲဒါတွေကကျိုးပေါက်သွားတာဒါကြောင့်ဒီလိုဟာမျိုးဆိုတော့သီလဝတ္တနှစ်မျိုးလုံးအမြင်ရတယ် နောက်တစ်ခုကတော့ဝတ္တလို့ခေါ်တဲ့နာမည်ပဲရတာကတော့ဦးဇင်းတို့ဒုတင်ဦးဇင်းတို့ဒုတင်ကျင့်တယ်ဆိုတာကြားဘူးတယ်နော်အေးဒုက္ခမူဒုတင်ကျင့်တယ်တောထွေးကျင့်တယ်ဆိုတာအဲ့ဒါပြောတာနော်ဒုတင်ကျင့်73ပါးရှိတယ်အဲ့ဒါဒုတင်ကျင့်73ပါးလို့အကျင့်ဒီဝတ္တလို့ခေါ်တယ်သီလမခေါ်ဘူးနော်ထားပါတော့ငါဒီဒီတစ်နေ့လုံးကြောမခင်ပဲနဲ့ငါထိုင်ရက်ပဲနေမယ်မတ်တရက်ပဲနေမယ်ဆိုတာဒါအဋ္ဌာရတာမလားအဲ့ဒါဝတ္တခေါ်တယ်ငါဒီဒီနေ့တစ်နေ့လုံးတစ်နေ့လုံးမှာတစ်နေ့ပဲစားမယ်ဒါဝတ္တ ငါသည်ကြောင်းပေါ်မှာမနေဘူးတစ်ပယောက်မှာသွားနေမယ်အဲ့ဒါဝတ္တငါသည်သူများပို့တဲ့ဆွမ်းမစားဘူးဆွမ်းခံစားမယ်အဲ့ဒါဝတ္တနော်အဲ့ဒါမျိုးပြီးတော့နောက်တစ်ခုကတော့အဋ္ဌာမျိုးလောက်တဲ့အမျိုးပေါ့နော်ဟိုတကယ်ဇွန်တဲ့ပဲတဲတဲမဲမဲနဲ့တရားထုတ်ကြတော့မယ်ဆိုလို့ရှင်ကအသားတွေအသွေးတွေတခါတည်းခန့်ချောက်ပြီးတော့အယိုးပဲကြံပါစေမြတ်စွာဘုရားရဲ့ဘုံကြီးတွေ့ဘူးတယ်မဟုတ်လားလို့ဒုက္ခရာစီကကျင့်တာလေဦးဇင်းတို့ဟိုပါကစ္စတန်ကလည်းအဲ့ဒီအဲ့ဒီဘုံကြီးလေသူတို့အတော်ကောင်းတဲ့ဘုံပဲဒီနေ့ခေတ်ဒီသူကလက်ရှိ ဒုက္ခရှိတဲ့ကျင့်တဲ့ဂူထဲမှာရှိတဲ့ပုံလေအဲ့ဒီလိုမျိုးကြီးဖြစ်သွားပါစေပေါ့နော်အကြီးတခါတည်းမြစ်ချောင်းကြီးတွေကြာအရေးတွေအကျော်ကြီးတွေချဘိုက်ကချက်သွားတာအဲ့ဒီလိုဖြစ်ချင်းဖြစ်ပေစေတဏှာမကျွတ်လို့တော့ငါမထွက်ဘူးငါအကျင့်ကဒါမျိုးအဋ္ဌာန်အဲ့ဒါလဲဝတ္တခေါ်တယ်နော်ပြီးတော့မှအဲထားပါတော့တချို့ကြတော့ဗာလဲဟာငါရေမတောက်ဖဲနဲ့ကြင့်မယ်နော်မျက်စိမဖွင့်မဲနဲ့ကြင့်မယ်အာမျိုးမျိုးပဲကြင့်တာရှိတယ်ဒါကိုကိုမလျောင်းမဲနဲ့လောင်းလိုက်တစ်ဖက်တစ်ဖက်လျောင်းမဲအဲ့ဒါတွေဝတ္တခေါ်တယ် နော်ဒါတော့ဝီရိယနဲ့မိမိတို့ဝီရိယကိုဇွဲကိုဘာလဲဖြစ်ဘာမှဘာမဖြစ်မချင်းငါမထဘူးတို့မလျှော့ဘူးတို့မစားဘူးတို့အဲ့ဒါဝတ္တခေါ်တယ်သီလမခေါ်ဘူးနော်ဒါတော့မလွန်ကျူးအပ်တဲ့အရာမျိုးမဟုတ်ဘူးထားပါတော့ဒီနေ့ငါစာကြက်မယ်ဆိုပါတော့ဗျာစာဆယ်ဘလုံးရအောင်ကြက်မယ်နော်မရမချစ်ငါဒီနေ့ထမင်းမစားဘူးလို့ကိုကဆောက်ပြလိုက်တာဝတ္တပဲဟုတ်တယ်မလားဒါမှမဟုတ်နောက်ဆုံးကျတော့အချိန်နာကုန်တယ်ကိုကဘက်ကလည်းစားတော့မတတ်နိုင်ပါဘူးငါစားတာပဲကောင်းပါတယ်ဆိုတော့ ကျိုးသွားပြီမဲ့လည်းပဲတီလာကျိုးရလားတီလာမပြစ်ဘူးလေကိုယ်ဒိဋ္ဌာန်တော့ပြစ်တာပေါ့ဟုတ်တယ်မလားအဲ့ဒါဟုတ်ပြောတာဒါတော့ဝတ္တပြစ်လို့တော့ပြဿနာမရှိဘူးတီလာပြစ်ရင်တော့ပြဿနာရှိတယ်ဝတ္တဆိုတာတော့ကိုယ့်ဘာသာကိုကိုယ့်ဘာသာကိုကိုဖြစ်ချင်တဲ့အရာတစ်ခုအဋိဋ္ဌာန်တာဝတ္တပဲအမှန်တိုင်းပြောရတယ်ဟိုကတော့စီကံစီမြင်တော့လိုက်နာရမှာဒါကဥစဉ်တော့သာသနာဘာသာသနာ တွင်းကကြည်တာသာသနာဘာမှာကြတော့ထင်ရမြင်ရတွေပဲနှစ်ခုလုံးသူတို့ဘာသာသူတို့စီကံနဲ့လှုပ်သီလလို့နာမည်တက်သူတို့ဘာသာသူတို့အဋိဋ္ဌာန်နဲ့လှုပ်ဝတ္တလို့ပြော နော်ဒါတော့ဘလို့လဲဆိုလို့ရှိရင်အဲဥပမာပြောထားတာကြည်လေဥပမာအဖြစ်နဲ့တချို့ private တွေကြတော့ဗာလဲဆိုလို့ရှိရင်အဝတ်မဝတ်ဘူးတဲ့အဲ့ဒါသီလတဲ့ခိုင်ဘယ်မလဲသီလအဝတ်မဝတ်ဘူးရှိတဲ့ဒီနေ့ဒီဟိုရင်ဟိုရင်ပေါ့နော်နောက်ပြီးတော့မှရေမတောက်ဘူးဒါလည်းသီလတဲ့အသားမစားဘူးဒါလည်းသီလတဲ့နော်အရွတ်ပဲမိမိလွတ်စားမယ်ဒါတို့သီလတဲ့ဒီထက်မှမိလွတ်စားတဲ့လူတွေပါလားမသိဘူး ဒါကြောင့်တချို့ဟာတွေမှာနော်ကို့အကျင့်ဘယ်တွေကလာသလဲဆိုတာတချို့စစ်စစ်မြင့်မြင့်မသိဘူးစစ်စစ်မြင့်မြင့်မသိဘူးအတုသဖြင့်ဂန်းကနာတွေဘေးတွေနဲ့ရေရရာသမားတွေကအဲ့ဒါတွေကိုဦးစားပေးပြောတာဘာကကိုလုံးညာကကိုလုံးဟွာရှစ်လုံးတဲ့ဖယားကကိုလုံးရှစ်လုံးဆယ်လုံးတွေဘယ်နေရာမှမဟုတ်ဘူးဦးစင်းကတော့ပြိတ္တကသုံးဖို့မကြွမ်းလို့မတွေ့ဘူးတာလားတော့မသိဘူးဦးစင်းမတွေ့ဘူးတာတော့ရိုးရိုးသားသားဝန်ခံတယ်အမှန်ပဲဘယ်ရက်ကြမှာဘယ်အချိန်ကြမှာဘာလူရမလဲမတွေ့ဘူးဘူး ဘုရားပြောတာကစေတနာသုံးဏပြဋ္ဌာန်းသရာစေတနာညီညွတ်ဖို့ပဲဒါပဲဘုရားချမှတ်တာပုပ္ပမုံစာပရစေတနာသုံးဏပြတ်ပါစေဒါပဲဒါနအင်္ဂါနဲ့ပတ်သက်ပြီးတော့ဟောတာပဲနော်ကိုယ်လုံးနဲ့ရှစ်လုံးနဲ့မနဲ့တည်းညအပန်းကိုခိုင်နေဘာမှမရှိဘူးဒါဆိုဘယ်ရလာတယ်လဲအဲ့ဒီဝတ္တအချင်းနဲ့လာတာဘယ်အတိမှဘာမှဘယ်ကိုယ်လုံးမှရှစ်လုံးမှသုံးလုံးမှနဲ့အာရှုပ်ပွေနေတာပဲအသာမစားဘူးမီးလို့စားမယ်ဒါမျိုးတွေနော်နောက်ပြီးတော့အရင်မတောက်တာနောက် ရရှိသေးတဲ့ထူးထူးဆန်းဆန်းကိုဝင်ဆောင်မိမနေစီကနေပြီးတော့မှဆုံးမခံဘူးတဲ့။ဘာဖြစ်လို့လဲဆိုတော့ဩကိုဝင်ဆောင်မိမဆိုတာကမပေါ့မပါကြီးနဲ့လားလို့ရှင်အတွင်းနဲ့ကလေးဒုက္ခရောက်တယ်အနေပြစ်တယ်နေပြစ်စင်းနဲ့ငါမဆုံးမခံဘူး။ဒါလို့ဟောနှုတ်တိုင်နေတဲ့ကလေးမေသားတဲ့အမေကနေအာမကလေးနှုတ်ဆိုပြစ်တယ်ဆုံးမခံဘူးဒါလည်းသီလရတယ်ခိုင်။နော်။ဒါသီလရတယ်ခိုင်။ညာကြီးပဲသူတို့ထူးဆန်းတာလေနော်။နောက်ပြီးတော့တချို့ကြတာလည်းပဲဘလို့ခေါမလဲဆောင်းကြောင်ကြီးထိုင်တယ်အဲ့ဒါဘယ်တော့မှမထားတော့ဘူး ဒါတော့သွားဆရာကြီးလို့သွားရင်ဘယ်လိုသွားမလဲဆိုတော့အဲ့ဒါကြတော့ဇရဲခုံခုံသွားတယ်ဇရဲခုံခုံသွားတယ်ပဲကောင်းသေးလားလို့နော်တချို့ကြတော့လည်းပဲဟာတခါတည်းဟိုတုန်းကကြည့်ပဲအိန္ဒိယမှာလက်ကျုံမြောက်မြောက်တာဘလောက်မြောက်ထားမှမသိဘူးလက်သေးကြီးငရုတ်ကြီးတထွာလောက်ရှိတဲ့ငရုတ်ကြီးတွဲလောက်ကြီးလိုပဲဖြစ်နေတာတွဲပြီးတော့လက်သေးကြီးကဒီလောက်ရှိတထွာလောက်ရှိနေပြီဘလောက်ကျက်တယ်လဲဆိုတာအကျင်များတာမှန်လို့ကတော့တကယ်နော် ဟိုမဲ့ဖို့မရတော့ဇာန်တော့တေချာဖို့ရပါအဲ့ဒါလို့ကိုကျင့်တာသူတို့ဓာတ်ပုံတွေမှာတွေ့ဘူးတယ်ဦးဇုံတော့နော်သူတို့ယောဂကြိုတဲ့နေရာမျိုးတွေဒါတော့အဲ့လိုထင်ရမြင်ရတယ်သူတို့ကတီလာရတယ်နောက်ပြီးတော့မှလည်းဝတ္တဆိုတာတော့သူတို့ဘာသာသူတို့ရောရမ်းမှန်းစဟိုရေးဒီဟာရေးပြီးလို့ရှိရင်သူကဝတ္တဆိုတာနာမည်တက်တာပါပဲတေးသေးချာချာလို့မရှိပါဘူးဒါတော့ဖခင်ကတော့ဘာပြောတယ်လဲသူတို့တီလာသူတို့ဝတ္တတွေဆိုတာကွာတဲ့ငါတို့ပြောရမယ်ဆိုလို့ရှိရင်မေဇိမပရိပဒလမ်းကြောင်းညက်နဲ့တိမ့်ချော်သွားပြီတဲ့တိမ့်ချော်သွားတဲ့ပြင်မှာသူတို့ကျင့်တာတွေကတခါနဲ့ထားတာပါတော့ ဒါကိလေသာတွေဇင်မှုဆိုလို့ရှိရင်အေးခက်ခက်အခုလိုဆောင်းတွင်းကြီးမှာဇီးလာတဲ့ဟိုးကဂင်္ဂါမြေတရားကြီးကိုတစ်နှစ်သုံးခါချိုးမနေ့တစ်ခါနေ့လည်းတစ်ခါညတစ်ခါသွားချိုးဘာဖြစ်လို့လဲကိလေသာတွေပါသွားအောင်လို့တဲ့ဒီလိုတွေလောက်ရတာဆိုတဲ့အခါကျတော့အတ္တကိလမထာအကျင့်နေတဲ့ဘုရားပြောတာမေဇိမပฏิပဒါလမ်းစဉ်မဟုတ်ဘူးဆိုပြီးတော့မှမြတ်စွာဘုရားပယ်တာဒါကြောင့်အဲ့ဒီအကျင့်မှားကြီးတီလနဲ့ဝတ္တကအိန္ဒိယတိုက်နဲ့အကုန်ပြတ်အဲ့ဒါအကုန်လို့ပဲဘယ်မင်းရမဆိုအကျင့် ဘာသာရေးမှန်သမျှသူတို့ရဲ့ဒီပြန့်နေတဲ့ဘုရားမပွင့်ကံဒါကြီးကခက်စားပြီးခက်စားပြီးတော့မှနေရာတိုင်းမှာသူတို့ရှိနေတဲ့အတွက်ကြောင့်မလို့ပထမဆုံးတရားဟောတဲ့အခါကျတော့ဘာကနေစလာလဲနော်ပထမဆုံးတရားဓမ္မစစ်ကြလေနော်တွေမေဘေကုအန္တာပပ္ပစီတေနာနာသေဝိတ္တပါကတမေတွေ နောက်ပြီးတော့အဲတွေ့တယ်မလားယောစာယံဒုတိယပဲတာနော်ပထမကာမတုခံလိကနိယောဂဒုတိယကအတ္တကိလမတသူတို့ရဲ့အိန္ဒိယမှာနှစ်ခုလုံးအဲ့ဒါတွေကြီးပဲအဲ့ဒီထဲဝင်သွားတယ်အတုသဖြင့်အတ္တကိလမထားတဲ့အများကြီးရှိတယ်ဆိုတော့မြတ်စွာဘုရားက do's and don'ts နှစ်ခုမှာသူက don'ts ကိုအရင်စပိတ်တာကဲပထမဆုံးသောဓမ္မစစ်ကြာမှာကြုံရင်တော့ချပါအောင်မယ်နော် ဒါတော့ဦးဇင်းတို့ဗရမဗုဒ္ဓသာသနာကိုဖွင့်တဲ့အခါမှာဘာဒါစဉ်းစားစရာနော်ဦးဇင်းတို့ပေါ့ပေါ့လေးရွတ်ရွတ်ရွတ်အဲ့လူကြီးရွတ်တာရွတ်မလုံးနဲ့ရွတ်ကြည့်ပဲမကောင်းအသားလေးလည်းလောက်ကြအောင်နော်စဉ်းစားပါပြောတာစာတွေကိုစဉ်းစားပါဘုရားပြောတဲ့စကားလုံးဒီအတိတ်ပဲမရှိဘူးနဲ့ဘယ်တော့မှမပြောဘယ်တော့မှမပြောဒါကြောင့် do's and don'ts နှစ်ခုရှိတယ်လောကမှာဆိုတော့ don'ts တွေကိုဘာကြောင့်ပိတ်တယ်လဲနော်ဒီအကျင့်တစ်ခုပဲတယ်နော်ဒီအောင်ပဲတာ နော်ဒီနှစ်ခုမလုပ်ပါနဲ့အတ္တကလိမကမတုကလိကနိယောကမလုပ်ပါနဲ့ဆိုတာဘာကြောင့်ပယ်တယ်လဲအကြောင်းရှိတယ်ခက်စားနေလို့လူတွေရှိသမျှလေးရဲ့ခေါင်းထဲမျက်စိထဲမှာထင်မှတ်မှုတွေသူတို့ရဲ့ concept တွေအကုန်လုံးကအဲ့ဒါတွေကြီးပဲရှိနေတယ်ဒါပဲသိဒါပဲမှန်တယ်လို့ထင်ထားတယ်ဆိုတော့မင်းတို့ထင်ထားနော်ကြင့်နေတဲ့ကြံနေတဲ့လွတ်မြောက်ရေးလမ်းစီလို့အထင်ကြီးနေတဲ့ဟာတွေအကျင့်နဲ့မှန်သမျှမှားတယ်ဆိုတော့ဘုရားတခါတည်းပယ်ပြလိုက်တာပြီးကကြမှာနောက်ထပ်လာတယ်အဲ့ဒီအောက်ကအဘက်ကပါတယ်လေ အနုပကံမှာမေဇိမာပฏิပဒါအဲတော်ပြီဒီလောက်ဆိုတော်ပြီကဲအဲ့ဒါကဒူကဲ do's and don'ts ကဘသူကလာလဲ don'ts ကအရင်လာတာဒါတော့အကြောင်းကဘာလဲအိန္ဒိယတိုင်းတိုင်းဒီကုလုံးမှာအသီလနဲ့ဝတ္တအကုန်လုံးလွှမ်းမှုအဲ့ဒါပဲဒီအဲ့ဒါပဲဒါကိုပဲသူတို့အထွတ်အမြတ်အနေနဲ့ကျင့်စဉ်တတ်မှတ်တယ်ဒီအကျင့်ကဒီပဲလဲလွတ်မြောက်ရေးလမ်းစဉ်ကိုဥတည်ချက်ပေးလိမ့်မယ်ဒါပဲ ဒါကြောင့်လူတွေရဲ့စိတ်ထဲမှာအကုန်လုံးဘာသာရေးခဲ့ဆိုလို့ရှိရင်ဒါတစ်ခုမဟုတ်တစ်ခုလာမယ်ဆိုတာသိလို့ဘုရားသူလဲပွင့်ရောပယ်ပြစ်တာခံပြီးရောပါဇက်ကစထွက်တဲ့အချိန်ကဒုံးစကိုစထွက်တယ်ဘုရားနော်ဒါတော့အဲ့ဒါတွေကဦးဇင်းတို့စိတ်ထဲမှာဇွဲနေဒီနေ့ထိဟောကုံသလားမကုံဘူးမကုံဘူးနော်ဒါဦးဇင်းတို့ရဲ့ဒီတုတ်တန်တွေထဲမှာထင်ဟချက်တွေပဲနော်ထင်ဟချက်တွေဒါတော့ဒါမြတ်စွာဘုရားကပထမဆုံးဒါစကားလေးရှိသေးတယ် နောက်တုတ်တန်နဲ့တုတ်တန်နဲ့တုတ်တန်နဲ့ကြတော့သူ့ရဲ့အကြောင်းအရာနဲ့သူအခုချက်ချက်ခေါ်သွားတာတွေ့တယ်မဟုတ်လားချက်ခေါ်သွားတာအများကြီးပဲအများကြီးပဲတုတ်တန်နဲ့မှအဲ့ဒီတို့ကနေပတ်သက်တာလေပြောမှဆိုရင်ဒီတစ်ခုတည်းနဲ့နှစ်ညသုံးညခွဲပြောရင်တော့ရတယ်နော်အဲ့လောက်ကျယ်ဝန်းပါတယ်ရှုပ်ထွေးတယ်နော်အဲ့တော့ဦးဇင်းတို့ဒါပြန်ပြီးတော့တရိယာလောက်ပြီးဘာကြောင့်ဘုရားပြောတယ်လဲဆိုရင်ဒီဒီကာမတုခလေးကနေအတ္တကလေးမတာဘာကြောင့်ပဲတယ်လဲအိန္ဒိယတိုင်းတိုင်းဒီကုလုံးအဲ့ဒါတွေလွှမ်းမှုအဲ့ဒါကြီးပဲအမှန်အဲ့ဒါလေးပဲအထင်ကြီးစရာအဲ့ဒါကြီးပဲလွတ်မြောက်ရေးလမ်းစဉ်ထင်လို့ဘုရားကသူလဲစရောမေဇိမပฏิပဒါကျင့်ကြကွာလို့ပြောရလား ဘယ်ပြောမလဲလက်မခံမှုဒါတော့သူတို့မှရှိနေတဲ့အစွဲအမကိုအရင်ဖယ်ထုတ်ရတာခါထုတ်ပလဲရတာဟုတ်တယ်မို့လားတောင်းထဲမှာအမိုက်တွေထည့်ထားတယ်နော်ကြောက်ခဲတွေထည့်ထားတယ်လာတော့ကတော့မိုးကုတ်သွားတော့ကတော့ဗရမ ्या ရှာဖို့သွားတာ तू ကတော့ဗရမ ्या မမသိဘူးရဲရဲမြင်ကောက်ထည့်တယ်ကြောက်ခဲပဲဒါတော့ဗရမ ्या ထည့်စီကြလို့ရှိဟာမင်းတောင်းထဲကြောက်ခဲတွေကွာဘာလို့ခဲရမလဲသွန်လိုက်သွန်လိုက်ဗရမ ्या ထည့်လို့မရဘူးတို့မဆိုရင်ဒါတော့ဖះဗရမ ्या ပေးချင်တာဟုတ်တယ်မို့လား ဒါတော့ကြောက်ခဲသွန်ခိုင်းရတယ်ကြောက်ခဲသွန်ခိုင်းရတယ်ဒါမှမဟုတ်ဆိုလို့ရှိရင်ဗရမညာထည့်လို့မရတန်ဖိုးရှိတာထည့်လို့မရကြောက်ခဲတွေပဲကိုကမတော့မှဒါကြီးဗရမညာထည့်ပြီးတော့ဆိုတော့ဘလို့လဲကြောက်ခဲလားဗရမညာဗရမညာဖြစ်ပြီစီကိုထားလန်ကိုထမ်းလာတဲ့ဟာကနော်ဟောတော့ကဂျပန် professor ကြီးတယောက်ကနော်တိတ်အတွေးခေါ်များတယ် professor တွေဆိုတော့သိတဲ့အတိုင်းပဲစာပေလောကပညာတွေအများကြီးတတ်ထားတယ်ဆိုတော့ခါကျတော့သူကဇင်ဇင်ဆရာကြီးတယောက်ရှိသွားပြီးတော့မှ သူက Zen meditation လုပ်မယ် Zen meditation လုပ်တယ်ဆိုတော့သူလာတဲ့နယ်မြေတက္ကသိုလ်ကနေ professor ကြီးဆိုတော့သိတယ်ဒီကောင်တွေကတိတ်ပြီးတော့မှသူသူ educated ပြီးပြီးတယ်ဆိုတော့တိတ်စာဖတ်တယ်ဟာအတွေးခေါ်ပေါင်းစုံဘာပေါင်းစုံညာပေါင်းစုံလေ့လာထားတယ်ဆိုတဲ့အခါကျတော့သူတို့ကဘာသာရေးလုပ်တဲ့အခါကျလို့ရှိရင်အဲ့ဒီအတွေးခေါ်တွေသူတို့လေ့လာခဲ့ပြီးတာတွေနဲ့သူက standard ညှိတော့မယ်လေတွေးတော့မယ်ခေါ်တော့မယ်ဆိုတဲ့အခါကျတော့သူကဂျပန်ကလာလို့ရှိရင်ဘာနဲ့အခါရင်တွေချက်နဲ့အခါနဲ့လေလွယ်လွယ်လေးပဲဥစားဟုတ်တော့မလားတိပါတိလေလာရင်ဘာပဲဘလောက်ပဲလာလာဒီတစ်ခွက်ပဲခင်ဗျားတို့နှစ်ခွက်တောက်ချင်လည်းမပေးဘူး တစ်ခွက်ပဲတောက်အောင်တော့မလားဒါတော့ရင်လေးကိုထည့်တယ်ထည့်တဲ့ခါကျတော့ဇင်ဆရာကြီးကထည့်တယ် professor ကြီးပြောတာ master တဲ့ it's already full ဟာထည့်တယ်ဖူးအကောလို့ရှန်ကြနေရှန်ကြနေပြီထဲတော့မယ် master ကြီးကဆိုတော့အေးနော်မင်းရဲ့ခေါင်းထဲမှာအဲ့ဒီလိုမျိုးပြည့်နေတဲ့ခေါင်းကြီးနဲ့လာရင်ငါမင်းထဲကိုဘာမှထည့်လို့မရတော့ဘူးလေရှန်သွားမှာပဲတဲ့တရားဟောတာဘလောက်ကောင်းလဲနော်ဒါကြောင့်မြတ်စွာဘုရားအဲ့ဒါပဲ သူတို့ခေါင်းထဲမှာပြည့်နေပြီအကုန်လုံးနေရာကိုပြီကိုပေးခြင်းနဲ့ဒီကိုပေးရမယ်ဒီမစ္စည်းမပရိပဒါလမ်းစဉ်ဗရမညာခဲကြီးကိုပေးလို့ကိုမရဘူးနေရာမရှိဘူးသူတို့မှာမရှိတဲ့အတွက်ငါတော့တွန်ထုတ်ပလိုက်မှဖြစ်မယ်ဆိုပြီးတော့ဒွေမေပိကအန်တာပပိစတဲ့နန္ဒသူတော်ကရမင်တို့ရောက်စားဆိုပြီးတော့မှောက်ထုတ်ပလိုက်ရတာပြီးခါကျမှအေးမစ္စည်းမပရိပဒါဗရမညာကိုထဲ့လိုက်ရတာကဲတော့ပေါ့မလားဒါပဲဗျာတကယ်တကယ်ရဲ့နောက်ွယ်ကဦးစိုးနဲ့မသိရတဲ့နောက်ွယ်ကစတိုရီကအဲ့ဒါကိုပြောတာ တိတ်မရှည်သေးတော့နိုင်ဝဘက်ကြတော့သွားကြစို့ပြီးမှမဟုတ်ဘူးအိန္ဒိယကြောင့်ပြောရင်နော်ကိုင်းကောင်းပြီအဲ့ဒါလို့ဖြစ်တတ်ကြရပေါက်တတ်ကြရတဲ့ကျင့်တာကိုပဲသီလနဲ့ဝတ္တလို့မှတ်ပါနော်အဲ့ဒီတော့ဘုရားခေတ်ကိုရောက်လို့ဘုရားပွင့်ပြီဆိုတဲ့ခါကျတော့ဒီသီလဝတ္တပရမတ္တအကျင့်ညာခေတ်စားတော့မစွန့်ဘူးသူကိုင်းရှာနဲ့သူရှိတယ်အဲ့ဒီတော့ဦးဇင်းတို့ဒီကုတ်ကုရဝတိကသုတ်ဆိုတာရှိတယ်နော်မဇ္ဈိမပဏ္ဏတာထဲမှာဂါပတိဝတ္ထကကုတ်ကုရဝတိကတယ်အဲ့ဒါကုတ်ကုရဆိုတာခွေးပြောတာပဲ နော်ခွေးတွေလိုကျင့်တယ်ဟိုအဲ့ဒါကုက္ကုတဝတိကခွေးကျင့်ကျင့်တယ်ပေါ့ဗျာအဲ့တော့မြတ်စွာဘုရားဒီနေ့မှာဟိုကျွန်တော်ကောလိယတိုင်းကအလိဋ္ဌဝဒနာဆိုတဲ့ဏိကုံပေါ့ဏိကုံဆိုတာဒီနေ့ခေတ်ဆိုလို့ရှိရင်မြို့ရွာအကြီးစားမြို့ပေါက်စားလေးပြောတာနော်ဆိုကြပါစို့မြို့အကြီးကြီးတော့မဟုတ်ဘူးအဲ့ဒီမြို့ကိုရောက်တဲ့ချိန်ခါမှာနော်ဒီကောလိယရဲ့တာပုံနာဆိုတာတယောက်ရှိတယ်သူကနွားလိုကျင့်နေတာပြပိုက်ပေါ့ နွားအကျင့်ကိုလိုက်ကျင့်တဲ့ private တေနိယကြတော့ခွေးလိုကျင့်တာသူတို့ကငငယ်လေးကတည်းလို့ကစားဖို့ကစားပဲသူတို့ကပလိမိတ်ပဲဆိုတော့သူတို့နှစ်ယောက်ဒီတယောက်ကနွားလိုကျင့်တယ်တယောက်ကခွေးလိုကျင့်တယ်အကျင့်တော့မတူဒါပေမဲ့အကျင့်မတူပေမဲ့လည်းပဲငယ်တဲ့ငယ်ချင်းဆိုတဲ့အခါသူတို့နှစ်ယောက်ပေါင်းမဟေးလာကွာနော်ဂေါရမတော့နာမည်ကြီးတာပဲဂေါရမနာမည်ကြီးတယ်ဆိုတော့ဘာသာရေးဂိုင်းဆရာကြီးပဲလေဆိုတော့သူတို့ကဒီဘာသာရေးနဲ့ပတ်သက်ရင်ဂိုင်းဆရာကြီးတွေလာလို့ကျင်သွားပြီးတော့မှညင်ညင်လဲညင်မဲ့ဆွေးနွေးခြင်းလဲဆွေးနွေးမဲ့ကြိုက်ရင်လဲပြောင်းယူမယ်ပေါ့လေဆိုတော့အဲ့လိုနီးနေသွားကြတာ ဆိုတော့သွားတဲ့ခါမှာသူတို့ရဲ့ပုံစံသူတို့ရဲ့ခုနကဟိုဟိုရင်ကသူတို့ရဲ့ uniform ကအပြည့်ပဲသူတို့ uniform တွေပါတယ်မဟုတ်လားလို့ဘလို့တွေသွားကြတယ်အဲ့ဒါတော့နွားချင်းချင်းတဲ့လူကလေဂျိုတော့မရှိလူကဂျိုမပေါ့တော့ဘာလို့လဲဆိုတော့ဒီနေ့ကကလေးတွေမှာဟိုတည်းမှာလောက်တော့မလားလို့ဦးဇင်းတို့ဟောလိုဝဲမှာတတ်တယ်လို့လေဂျိုကြီးတွေတတ်သွားတယ် ဒါတော့သူ့မှာအမိမရှိတော့နောက်ကအမိကိုတတ်ရသေးတယ်ဘလောက်များပင်မန်းတယ်လဲနော်ခွေးလိုကလည်းခွေးသမားလိုပဲလေးပထောက်သွားရတယ်အဲ့ဒီလိုနည်းနဲ့သွားပြီးတော့ဘုရားရှိသွားကြတာဘုရားရှိသွားတော့အဲနွားသမားလည်းနွားလိုတွန်းပြီးခွာလေးရစ်ပြီးတော့ရှေ့မှာဝတ်တယ်ပေါ့နော်ခွေးကလည်းပဲခွေးသမားလိုပဲတခါတည်းပတ်ချာလေးနှစ်ပတ်သုံးပတ်လှည့်ပြီးတော့မှရစ်လိုက်သေးတယ်ပြီးတော့ခြေတော်ကလေးခွေပြီးတော့မှသူကနည်းနည်းလေးနှုတ်ဆက်တဲ့သဘောပေါက်ဘိုးဘိုးဘိုးဆိုလှုပ်လိုက်သေးတယ်နှုတ်ဆက်တယ်ပေါ့ဒါ grading လောက်တာဟာယူပေါ့ဆိုပြီးတော့နှုတ်ဆက်တယ်လေ အဲ့ဒါပြီးမှဘုရားရှင်မှာထိုင်တာပြီးတော့အဝယ်လည်းမပါဘူးအဝယ်မပါဘူးဆိုတော့ဦးဇင်စဉ်းစားကြည့်တယ်စာရိဖတ်ရင်ဩဘုရားနော်တတ္တဝါတွေဟောတာမတဲမလွယ်ပါလားဒါကြီးတရားဟောမှဆိုမျက်နာရှေ့ကြည့်ဟောရမှာလားလွှဲနေရမှာလားဦးဇင်ပြည့်တဲ့စဉ်းစားကြည့်တော်တော်အနေရခက်တာနော်ဆိုတော့ ဒီနိုင်ငံလိုပြောရင် eye contact လုပ်ဖို့တော်တော်ခက်တယ်ဒါတော့ဘုန်းကြီးလိုပဲအောက်ကတစစ်ကိုမောက်ချထားမှာပဲဖြစ်တော့မှာလားချထားမှာဖြစ်မှာဘုန်းကြီးကတော်တော်ခက်တယ်ဒီနိုင်ငံလာရတာနော် eye contact မလုပ်လို့ချင်းဒီဘုန်းကြီးရတယ်ပြိဿမလေးစားဘူးတဲ့တယောက်နဲ့တယောက်သူ respect မရှိဘူးဆိုတော့ဟောဘုန်းကြီးဟောလို့ကြည်ခေါ်ဦးဇင်လည်းမကြည့်ပါဘယ်တော့မှမှိတ်ပါဘူးနော်ဦးဇင်လည်းထုံးစံမယ်သူတို့သူတို့ policy နဲ့တော့ခက်ခက်ခက်ပဲဟောတော့ကလည်းမျိုးလုံးမပက်ဘူးကိုလည်းမမှိတ်ဘူးပဲနော်တချို့ဘုန်းကြီးကတရားမင်းမဆိုတော့မှိတ်တယ်ဦးဇင်မှိတ်ရင်ပိုမှိတ်တယ်ဆိုတော့ကြည်တာဟောတာ ကိုယ်ဆက်မဲ့ရင်ပုံမဲ့တယ်ဆိုတော့ကြည့်ပဲခေါ်ရမယ်နော်ဆိုတော့တခါတော့ငါဦးဇင်းတို့တိရိလင်္ကာတွေဖိတ်တယ်တိရိလင်္ကာတန်းစီပြီးတော့သူကနေရနေမှာကတ်ထိုင်တာရောက်ဘူးကြလားမသိသူတို့ပွဲနေရနေပတ်ပြီးတော့ထိုင်တော့ထိုင်တာတော့အရင်မကြည့်ဘူးထိုင်လို့ရတယ်ဆိုတော့ယောက်ျားတွေကတော့ဘောင်းမဟုတ်တာကိစ္စမပြီးဒကမတွေကစကတ်ကိုတကပေါင်လဲလောက်ဝဲဒူးလောက်ဝဲကြာတော့နော်တင်မြင်ကိုထိုင်တာနေညောင်းတဲ့ခါကျတော့ခြေထောက်တွေကဖုံဖုံကြီးတွေပဲကိုဖူးတော့မူလို့ ခြေထောက်ချတာခြေထောက်ကြီးဆင်းပြီးထိုင်တာညောင်းတဲ့အခါကျတော့ခြေထောက်ကိုထောင်မြန်ဟာဒုက္ခပဲအဲ့မှာအဲ့ဒီမှာမှဒုက္ခစကတ်ကခတ်တူလို့ဆိုတော့အဲ့ကြမှာဟာမဖြစ်တော့ငါ policy ပြောင်းမှဖြစ်မယ်ဆိုအောက်ကိုဒလိုနေရတော့တယ်ငါဖြစ်လို့လေဒူးရဲထောင်နေပြီစကတ်ကတူတူကန်ကြိုက်သေးရဲ့လားအဖေရထားတဲ့ခက်သေးတယ်ဟောမှာဘာမှမပေါ့ရှေ့မှာထိုင်နေတာနှစ်ယောက်လုံးကဟိုးလိုဟောင်းလောင်းနေအဲ့ဒါကိုဟောရတာဘလောက်များဒုက္ခရောက်တယ်လဲကဲစဉ်းစားကြည့်နော်ဘလောက်ဒုက္ခရောက်တယ်လဲကြည်ရမှာလားဒီလိုနေရတော့မှာလား အောက်ခိတစိတ်ကိုထားရမှာလားဟောအဲ့ဒီတော့ကဲပြောကြပါစို့သွားကြပါစို့အဲ့ဒီလိုနဲ့တရားဟောရတာသူတို့ကပြောတယ်လဲဆိုတော့ခုနပြောတဲ့ပုံစံနဲ့နှုတ်ဆက်ပြီးတော့ဗာမေးတယ်လဲဆိုလို့ရှိရင်တေနိယကခွေးလို့ကျင့်တယ်ပုံနာကနွားလို့ကျင့်တယ်အဲ့တော့ပုံနာကလည်းအရင်ပြောတယ်တန်ငယ်ချင်းနှစ်ယောက်သူတို့တန်ငယ်ချင်းနှစ်ယောက်မြတ်စွာဘုရားတဲ့နော်တပည့်တော်တန်ငယ်ချင်းတေနိယကဒီခွေးလို့ကျင့်တဲ့နေရာမှာ ဘယ်အကျင့်ကလေးမှမကြအောင်ကျင့်ပါတယ်ဗျာခွေးလိုသွားခွေးလိုစားခွေးလိုဦးခွေးလိုအခုလိုရက်ပြီးတော့ခွေးအိတ်တယ်ပြီးတော့မှတခါတည်းခွေးခွေးကြီးတို့လို့ရှင်သွားဖြဲပြတယ်ချူချူပေါက်တော့လည်းပဲထောင်ပန်းတယ်နော်အဲ့ဒါခွေးချင်းခွေးကြံကြံတာ limit ထောက်သွားတယ်ပကန်းနဲ့ထက်ပေးမစားဘူးဒီတိုင်းမပြစ်ချပေးမှမြေကြီးကြီးမှာလိုက်ပြီးတော့ရှာနေရစားတယ်အဲ့တော့သူ့အကျင့်တွေကတောင်းတောင်းမလုံနိုင်ဘူးတဲ့လှုပ်တာလည်းကျင့်တာလည်းကြာပြီဆိုတော့သူ့အကျင့်တွေကပြောရမယ်ဆိုခွေးတွေကျင့်စေရခွေးပုံတရံအကုန်ကုန်ပြီ ခွေးပုံစံကျင့်တဲ့ဟာမှာပြည့်ပြည့်စုံစုံကျင့်ထားတာလို့ဆိုလိုတယ် complete set ခေါ်မှာပေါ့နော်ဒီနေ့ဆိုရင်တို့အကျင့်နဲ့ကျင့်စဉ်ကုန်ပြီဆိုတော့သူ့ရဲ့ကျင့်စဉ်ကြီးကဒီလောက်ထိကျင့်ထားတယ်ဆိုတော့သူသိရင်ဘယ်ရောက်မလဲသူတို့မှန်းထားတာကဒီအသင့်ဒီအကျင့်ကျင့်လို့ပေါက်ရောက်အောင်ကျင့်ရင်သူတို့ကနှက်ပြီးသွားမှာသူတို့ကျင့်သူတို့နှက်ပြီးသွားမှာဆိုတော့ဘုရားကသိတာမမေးပါနဲ့ကွာအာသူကတော့မေးတယ်သုံးခါတိတွေမေးတာမေးတော့ကိုင်းမင်းကမေးတော့ငါဖြစ်ရမှာပဲတဲ့ ခွေးလိုစိတ်နဲ့ခွေးလိုအကျင့်ကျင့်နေတဲ့ပုံကိုယ်သည်ခွေးဖြစ်ရုံမှတပါတိပြန်အကြောင်းမရှိဘူးတဲ့ကဲနောက်တစ်ခါပြောသေးတယ်တကယ်လို့ဒီကျင့်စဉ်ကြီးသည်ပဲလျင်ခွေးလိုကျင့်တဲ့အကျင့်စဉ်ကြီးသည်ပဲလျင်နိဗ္ဗာန်ကိုရောက်ဖို့သို့မဟုတ်နတ်ရွာကိုရောက်ဖို့နတ်ပြည်ကိုရောက်ဖို့ရဲလို့ဒီအကျင့်စဉ်ကိုဒီလိုမှတ်ရင်တခါဒိဋ္ဌိဖြစ်ပြန်ရောဒိဋ္ဌိက စွဲလို့ပြင်းထန်ရင်ငရဲကြနိုင်သေးတယ်တဲ့။ခိုင်ဒါတော့ဒီကျင့်စဉ်ကိုကျင့်တဲ့ပုဂ္ဂိုလ်သည်ခွေးဖြစ်ရင်ဖြစ်မဖြစ်ရင် မရဲကြဒါပဲဟာအဲ့ဒီမှာတခါတည်းခုနတင်းနီးရလှိမ့်ငိုတာပဲလှိမ့်ငိုတဲ့ခါကျတော့ကာယငါပြောတယ်မို့လားမင်းမမေးပါနဲ့လို့ပြောတာမှမင်းတငယ်ချင်းငိုပြီတဲ့တပည့်တော်အရှင်ဘုရားပြောလို့ငိုတာမဟုတ်ပါဘူးဗျာအရှင်ဘုရားဖြေလို့ငိုတာမဟုတ်ပါဘူးတဲ့ဒါဆိုဘာဖြစ်လို့ငိုလဲဆိုတပည့်တော်ကျင့်လာတာနှစ်ပေါင်းမနှဲတော့ဘူးဗျာတဲ့ဒါကြီးကိုအကျိုးရလိမ့်မယ်ဆိုတော့မျိုးလေးကြီးကြီးနဲ့ကျင့်တာတဲ့ပင်ပန်းကြီးပင်ပန်းစားမစေလူနဲ့မတူချင်းနေပါစေဓာကြီးကလွတ်ဖို့ပဲချမ်းသာရဖို့ပဲချမ်းသာရဖို့ပဲရွေးချက်ကချမ်းသာရဖို့ရှိသမျှတွေလူနဲ့မတူတာအရှိကြောက်တယ်အကုန်လုံး အမေမွေးမိမွေးတဲ့ဖာမွေးတဲ့နဲ့ကျင့်လာတာခွေးလိုစားခွေးလိုသွားဒီလောက်ပြင်းပြင်းထန်ထန်ကြီးကျင့်လာတာကျင့်စဉ်ကိုအောင်ကျင့်လာတာကြီးတပြည့်တော့သေရင်ခွေးဖြစ်ရမယ်တပြည့်တော့သေရင်ငရဲကြရမယ်တပြည့်တော့ငိုတာပေါ့ဗျာဟုတ်လားအဲ့ဒါနဲ့ငိုတာဆိုလိုတာကခုနဦးစင်းပြောပြီ waste of your time waste of your energy အဖို့တန်တဲ့အချိန်နဲ့အဖို့တန်တဲ့ခွန်အားတွေကိုအကုန်လုံးဟိုဖြုံးပြီးပြစ်လိုက်တာပဲ ဒါတော့ तू ကလည်းသိကျင်တယ်ငါအကျင့်ကတော့ခွေးဖြစ်ခွေးဖြစ်တာနဲ့ငရဲကြမှာဆိုတော့ငါတငယ်ချင်းလည်းမေးဝင်ဆိုမြတ်စွာဘုရားတပည့်တော်မေးပြရစီဆိုဘုံသားလည်းမေးဘုံသားလည်းဒီတိုင်းမမေးပြနေကွာပြောတယ်သုံးကျင်သုံးခါမေးတော့ပြောတယ်အေးနွားလိုကျင်တဲ့ပုဂ္ဂိုလ်ဟာနွားဖြစ်ရင်ဖြစ်မဖြစ်ရင်ငရဲကြဆိုတော့နှစ်ယောက်လုံးငိုတော့တာပဲအိမ်မှာနော်အဲ့ဒီတော့သူတို့ကမေးပါတယ်ဒါဆိုရင်ကောင်းပြီဗျာတပည့်တော်ဒီကျင့်စဉ်နဲ့အရှင်ဘုရားပြောတဲ့အတိုင်းဆိုလို့ရှိရင်တော့ခွေးနဲ့နွားပဲဖြစ်ဖို့ရှိတယ်ဆိုရင်တပည့်တော်တို့ဒီခွေးကျင့်နွားကျင့်နေတော့မကျင့်ကျင်တော့ဘူးဗျာတပည့်တော်တို့လိုအပ်တဲ့ လိုချင်တဲ့တကယ်ပန်းတိုင်ကိုအေဂျင့်နဲ့ပန်းတိုင်ကိုရောက်ချင်ပါတယ်ဒါတော့ဒီလိုဒီချင်းတွေကိုစွန့်ရစွန့်ကြောင်းလွတ်ရလွတ်ကြောင်းဒီလိုကိုဟောပါဆိုတဲ့အခါကျတော့မြတ်စွာဘုရားကအဲ့မှာဒီလူတွေနဲ့တင့်တော်တယ်သူတို့နဲ့တင့်တော်မယ်ကံလေးပါးအကြောင်းဟောတယ်ကံလေးပါး1နဲ့3လေးဖတ်ကြည့်စမ်းပါဗျာနံပါတ်1 ပါလဲမြတ်စွာဘုရားအဲ့လေးပါဟောတယ်တဲ့နော်လောလောပြောကြပါစို့နော်ဒီတုတ်တန်ကြီးကရှည်လဲရှည်ပါတယ်ဆိုတော့မဲညစ်၍မဲညစ်တော့အကျိုးရှိသောကံဆိုတာကပြောရမယ်ဆိုလို့ရှိရင် လုတ်တဲ့ကံကလည်းမဲညစ်တယ်ရမယ်အကျိုးကလည်းမကောင်းတော့မဲတယ်လို့ဆိုလိုတယ်ဒါတော့အမဲဆိုတဲ့သင်္ကေတကနော်မကောင်းတာတွေပဲကိုစားပြုတာများသောအားဖြင့်များသောအားဖြင့်ဒါကြောင့်မလို့မကောင်းတာတွေပဲကိုစားပြုတတ်တယ်ဒါကြောင့်မကောင်းတဲ့အကုသလအကုသလကမ္မပဒတရား၁၀ပါးရှိတယ်မို့လား အာဟုသူ10ပါးဒီမကောင်းတဲ့ကံအဲ့ဒီမကောင်းတဲ့ကံကနေအကျိုးထုတ်လုပ်ပေးမှာကအပယ်၄ပါးဒါအကျိုးဆိုတော့အကြောင်းကံလည်းမကောင်းဘူးအကျိုးဝိပယ်လည်းမကောင်းဘူးဆိုတော့နှစ်ခုလုံးကမဲတယ်နော်မဲညစ်၍ဆိုတာကအကုသိုလ်ကမ္မပဒတရား10ပါးမဲညစ်တဲ့အကျိုးရှိတယ်ဆိုတာကအပယ်၄ပါးနော်ဒါကြောင့်နှစ်ခုလုံးမကောင်းဘူးတခုကတော့ဖြူစင်၍ဖြူစင်သောအကျိုးရှိတဲ့ကံဆိုတာကလှုပ်တဲ့ကံကကုသလကမ္မပဒတရား10ပါးရောက်မဲ့ဟာကလူရွာနတ်ပြည်ဗြဟ္မပြည်ဆိုတော့နိဗ္ဗာန်ဆိုတော့ကောင်းတဲ့နေရာ ဒါကြောင့်မလို့ तू ကကုသိုလ်ကမ္မပဋ္ဌာတရား10ပါးကိုလုပ်ပြီးတော့လူပြည်နတ်ပြည်ပြမပြည်ကိုရောက်မဲ့ကံမျိုးဖြစ်လို့ဒါဖြူစင်၍ဖြူစင်တဲ့အကျိုးရှိတဲ့ကံတတ္တရာကတော့အမဲအဖြူအမဲရော၍အဖြူမဲရောသော အကျိုးရှိသောကံနဲ့ကံကကုသိုလ်ရော အကုသိုလ်ရောပါတယ်လို့ဆိုလိုတယ်နော်ကုသိုလ်ရော အကုသိုလ်ရောရောနေတယ်အကျိုးပြတော့လဲကုသိုလ်ရောအကုသိုလ်ရောရောနေတယ်ဆိုတော့ဦးဇင်းတို့ပြောမယ်ဆိုရင် လှုပ်တဲ့အခါမှာကုသိုလ်ကတစ်ပိုင်းအကုသိုလ်ကတစ်ပိုင်းပါတဲ့ဟာမျိုးပေါ့ဗျာနော်အဲ့လိုလေးတွေရှိတတ်တယ်ဒါတော့မိမိတို့အနေနဲ့တော့သိကြပြီငါတို့နော်ဖြူဖြူစင်စင်လုံးမသာလင်ဖြူစင်တဲ့အကျိုးကိုပေးမယ်တို့မို့ဆိုရင်ကုသိုလ်လုပ်ပြီးအကုသိုလ်ရောရင်တော့အကျိုးပေးမဖြောင်မဲနေလိမ့်မယ်မစင်မဲနေလိမ့်မယ်ဆိုတော့မိမိတို့လည်းစင်ချင်းစရာပဲနော်ကိုစွန်းတို့လူတိုင်းသိပါတယ်လို့လည်းပြောကြပါစို့တိတ်ရှိရှိတီးပြီးသားပြောတာပိုကောင်းတယ်ရန္တာထေရီမာကြီးခုံးစုပ်တရာဆိုတာလူတိုင်းသိတယ်နော်သူကအမတန်ပညာကြီးတဲ့ပိဋကသုံးပုံဆောင်ကြီး ရဟန္တာထေရီမကြီးပြီးတော့မှလည်းဘုသူတအရာမှာအေဒိဋ္ဌဘွယ်ထုကိုရတာဒါပေမဲ့သူလူဖြစ်ရတဲ့ဘဝမှာခါကကုံကုံကြုံမဘဝနဲ့နေရတယ်ဆိုတော့ तू ကဘာဖြစ်လို့နောက်ဆုံးဘဝမှာဘုရားသာသနာမှာဒီလိုအေဒိဋ္ဌဘွယ်ထုကြီးဘုသူတရမှာအေဒိဋ္ဌဘွယ်ထုကြီးကိုလည်းရမယ်ပြီးတကသုံးပုံလဲဒါဆောင်းနိုင်တဲ့ရန်တာထေဒီမာကြီးဖြစ်ပါလေရဲ့နဲ့ဘာဖြစ်လို့သူတို့ဘာရဲ့အစေဘာဖြစ်ရတာတော့ပုံကလည်းကုန်းကုန်းကွာကွာဘာလို့ဖြစ်ရတာတော့ဆိုတော့တဲ့ သူဟိုးကဘဝတကူဟောင်းမှာဗာရဏသီပြည်ပြမရမင်းကြီးရဲ့နန်းတော်ထဲမှာဟိုတုန်းကပိစိကဗုဒ္ဓ၈ပါးနန်းတော်တွေလာလာပြီးတော့ဆုံးခံတယ်ဆုံးခံတဲ့အခါကျတော့အဲ့ဒီဆုံးခံတာကိုသူတို့ရဲ့ဒီအချွေရန်တွေကနေပြုစုလုပ်ကြွေးကြနော်ဆွနေလျော်တွေလောင်းညတာအဲ့ဒါလို့အဲ့တော့ဆွန်းလာလာခံတဲ့ပိစိကဗုဒ္ဓ၈ပါးတဲမှာတပားကကုန်းတုံးကွာတာလေးဖြစ်နေတယ်ပုံမလည်းမဖြစ်ဘူးပေါ့ဗျာနော်အမ်ကြီးညိုတက်ပွေစရာမဖြစ်ပဲဖြစ်နေတော့ဒါကိုသူတို့လိုနည်းနည်း ကြည့်လိုက်လို့ရှိရင်ခပ်ပေါ့ပေါ့လူကကြည့်လိုက်လို့ရှိရင်တို့ရဲ့ဂုံကိုမကြည့်ဘဲနဲ့ပုံကိုကြည့်တဲ့အတွက်ဂုံကိုမလေးစားမိတော့ပုံကိုကြည့်ပြီးတော့ပုံမပြည့်စုံတာကိုကြည့်ပြီးဂုံကိုသွားပြီးတော့လွန်ကျူးမိတာဦးဇင်းတို့ပြည့်တဲ့တတိထားနော် ပုံကိုကြည့်ပြီးတော့ဘယ်တော့မှ quality ကိုမဆုံးဖြတ်ပါနဲ့ဦးဇင်းတို့ကမျက်လုံးမြင်တာလေးပဲကြည့်တာဦးဇင်းတို့ကိုယ်နဲ့လည်းမှားဘူးတယ်နော်အခုအဲ့ဒီလိုမှားတာအခုရန်တာဖြစ်တဲ့နောက်ဆုံးဘုရားခုံးစုပ်တရာကိုလည်းတန်ဝေကယူပါပုံကကုန်းကွာနေတဲ့ပစ္စကဗုဒ္ဓအရှင်မြတ် ဂုံတော်ကိုကြည့်လိုက်တော့ဖရာငဲဒါတော့ तू ကအဲ့ဒါကို तू ကလည်းပဲနန်းတွင်းနဲ့ဆိုတာလည်းပဲတယောက်နဲ့တယောက်ကခန့်ငငယ်တွေလားမသိပါဘူးဒါမိမချင်းပြောရမယ်ဆိုလို့ရှိရင်တော့မိဘူးကြောင့်ထဲမှာပျော်စေပြစ်စေလောက်တာနဲ့တူပါတယ်ဂရီပါနီနီကြီးကိုတွေ့စကားဖို့တော့လူ तू ကလည်းယုံပြီးတော့အခုနပြောတဲ့ထောချက်ထောချက်ကုန်းကွာကုန်းကွာပုံကိုလုံးပြတာလုံးပြတာကနေပြီးတော့ဝက်ပါပြီးတော့နောက်ဆုံးဘဝမှာကုန်းကုန်းတုံးဖြစ်နေတာကွာတတဖြစ်နေတာနော်ပြီးတော့တခုကြတော့အဲ့ဒီမှာသူတို့ကလောင်းတာတွေက ဒီဆုံးဟနဲ့အပူဆိုတော့ပိစိကဗုဒ္ဓတပားကပိစိကဗုဒ္ဓတစုကဆိုပါတော့နော်ဒီတပိတ်ကကန်လုတ်ခဲ့တယ်သူတို့တပိတ်တို့ကောင်းကောင်းမကန်နိုင်ဘူးပြပူတော့လက်မောင်းပေါ်မှာတင်တာပူတော့ကြာကြာမကတော့ကြာကန်လိုက်ခဏလေးဒီလိုလုတ်လိုက်ကန်လိုက်ဆိုတော့သူတို့မှအိန္ဒိရမရဘူးဖြစ်နေတယ်ဒါတော့ तू အဲ့ဒါကိုကြည့်ပြီးတော့မအော်ပိစိကဗုဒ္ဓတို့သူတို့တပိတ်ပိုက်ဖို့ခက်တာပဲသူတို့သူတို့နေတဲ့နန္ဒဘူးလှိုင်ကိုပြန်မှုဆိုတော့ခက်ပြီးဆိုပြီးတော့မှအဲ့ဒါကို तू ကမြင်တော့ तू မှစင်စွယ်လက်ကောက်ရှစ်ရှစ်ကွန်းရှိတယ်ဒါတော့စင်စွယ်လက်ကောက်ဆိုတော့ခွေခွေလေးတယ်မဟုတ်လားအဝိုင်းလေးတွေဆိုတော့ တပိတ်ခြေလေးလှုပ်လို့ရတယ်ပေါ့ဒါနဲ့ तू ကအဲ့ရှက်ဆူဆိုတော့လေသူ့လက်ကောက်ဖြုတ်ပြီးတော့မှဆင်စွဲလက်ကောက်ကလေးကဲရှင်ဗျာရှင်ဗျာသုံးဖို့အဲ့ဒါလေးတွေဟိုတက်လှုပ်ပါဆိုတော့ပိစကဗုဒ္ဓတွေကတပါးတကွင်းလှူလိုက်တော့သူဝက်ဆရာမရှိတော့ဘူးလေအမျိုးသမီးလေးတွေဆိုတော့ဝက်ချင်မှဆိုတော့လက်မခံသေးဘူးသူကကြည့်တယ်နင့်ပါရောလို့မေးတော့တပိတော့ဝက်ဖို့မကြည့်ပါနဲ့ဗျာတပိတော့ရှင်ရချင်းမြောက်တဲ့အနေနဲ့ရှင်ဗျာတပိတော့ချင်းမြောက်တဲ့လက်ခံပါဆိုတော့အဲ့ဒါနဲ့ပိစကဗုဒ္ဓတပါးကိုတကွင်းလက်ခံလိုက်တော့ဒါလေးကဒီလိုလေးတင်လိုက်တော့သူတို့ကြိုက်စရာရသွားတယ် ဆိုတော့အဲ့ဒီကုသိုလ်ကြောင့်မလို့သူကပိဋကသုံးပုံဆောင်ရန္တာထီရီမာကြီးဖြစ်သွားတာဖြစ်တယ်သို့တော်လည်းပဲအဲ့ဒီလိုဂုံကြီးတဲ့ရန္တာထီရီမာအရှင်မာကြီးဖြစ်တော်လည်းပဲသူ့ရဲ့အမဲနဲ့ရောခဲ့တဲ့ပိစကဘုဒ္ဓကိုပြောင်ခဲ့တဲ့အာကုသိုလ်ကံကြောင့်ဂုံကွာကွာဖြစ်တာအဲ့ဒါအဖြူမဲရောတယ်ခေါ်တယ်နော်ဒါကြောင့်ဦးဇင်းတို့ပြိဿတ်တွေဟောကုသိုလ်လို့ရင်တော့တို့ကနော်အာကုသိုလ်စင်မှပို့ပြီးတော့ဖြောင်းဖြောင်းကြိုးပေးလိမ့်မယ်အာကုသိုလ်မစင်တော့ရန္တာဖြစ်မဲ့ခိုးဆုပ်တရာတောင်းမဲ့ထီရီမာကြီးတာပိဋကသုံးပုံဆောင် အေတိတိပွေတူကြီးရပေမဲ့သူ့မှာသူ့ဝတ်တော်သူပြီးအောင်ဖြည့်သွားရခြေသွားရတာအဲ့ဒါကိုအဖြူအမဲရောတဲ့ကန်းလို့ခေါ်တယ်နော်အဖြူလဲအဖြူအမဲရော၍အဖြူမဲရောတော့အကျိုးရှိတဲ့ကန်းတဲ့ဟိုဘက်ဒီဘက်နှစ်ခုလုံးမှာပါနေတယ်နော်ဒါကိုအတွက်စင်ချင်းစရာနောက်ဆုံးတစ်ခုကတော့လိုချင်းစရာဒါပါတယ်လေအဖြူလဲမဟုတ်အမဲလဲမဟုတ်မဟုတ်သဖြင့်အဖြူလည်းမဟုတ်အမဲလည်းမဟုတ်အကျိုးရှိတဲ့ကံ မိကိုရောက်နေမှာပေါ့နော်အဖြူနဲ့အမဲရောက်လိုက်ဟုတ်တော့မဟုတ်လားဗကြီးဆရာတို့ဆိုရင်အဖြူနဲ့အမဲရောက်မိကိုရောက်ထွက်တယ်မဟုတ်လားလို့ထင်တာပဲဆိုတော့မိကိုရောက်နေမှာပေါ့ဒါတော့ကပြောကြပါစို့အဖြူဆိုရင်လည်းအကျိုးကဘာတွေပြမလဲလူပုံနတ်ပုံမြမပုံရောက်မှာမဟုတ်လားအမဲဆိုရင်လည်းအပယ်လေးပုံရောက်မယ်ဒါတော့အဖြူနဲ့အမဲနှစ်ခုရောနေပြီဆိုလို့ရှိရင်တော့ကောင်းရင်လည်းကောင်းတဲ့ဘုံမကောင်းတော့လည်းမကောင်းတဲ့ဘုံဆိုတော့ဒီကောင်းခြင်းမကောင်းခြင်းနှစ်ခုကလွတ်သွားမှဖြစ်တော့မယ်ဆိုတဲ့အခါကျတော့အဲ့ဒါကြတော့ဘာလဲဆိုရင် အဖြူလည်းမဟုတ်တော့အမဲလည်းမဟုတ်တော့ဆိုတာကအရတ္တမက်မက်လေးပါးမှာရှိတဲ့မက်စေတနာပြောတာနော်မက်စေတနာဆိုတာဟာဒီဘဝတန်တရားတွေမှာဖြစ်တော့မဲ့ကန့်ညိတဲ့တွေ့တာတဲ့ကိလေသာတွေကိုအဆင့်လိုက်ပယ်တာမဟုတ်လားဒေါတာပန်ဖြစ်ပြီဆိုလို့ရှိရင်အပယ်လေးဘုံမှာရောက်စေတဲ့ပဋိသင်တွေကိုတတ်ပြစ်လိုက်ပြီဟုတ်တော့မဟုတ်လားတဂရကံဆိုလို့ရှိရင်ဒီလူဘုံကတစ်ခေါက်ပဲလာတော့မယ်အနာကံဆိုလို့ရှိရင်ကာမ30ဘုံကမလာတော့ဘူးဆိုတော့30ဘုံနဲ့70ဘုံယော့သွားပြီနော် အဲဒီကမှတခါဟာအနာဂံဖြစ်ပြီးရဟန္တာဖြစ်ပြီးဆိုလို့ရှိရင်တခါဘယ်ဘုံမှမလာတော့ဘူးဆိုပါတော့ပြောကြပါစို့နော်ဆိုတော့ဘယ်ဘုံမှမလာတော့ဘူးဆိုတဲ့အခါကျတော့သူတို့လုပ်တဲ့ကံဒီရဟန္တာဖြစ်ပြီးဒီမှာနောက်နဲ့လုပ်တဲ့ကံဒီကုသိုလ်လည်းအမြင်မရတော့ဘူးအကုသိုလ်လည်းအမြင်မရတော့ဘူးအရတ္တမေစေတနာနဲ့ရှိသမျှကုသိုလ်အကုသိုလ်ကံတွေကိုပယ်တတ်လိုက်ပြီးပြီသူတို့မှာကုသိုလ်လည်းမရှိအကုသိုလ်လည်းမရှိတော့ဘူးနော်သူတို့မှာဟိုဘာခေါ်မလဲဆိုရင်အမဲလည်းမဟုတ်တော့ဘူးအဖြူလည်းမဟုတ်တော့ဘူး အမဲဆိုတဲ့အကုသိုလ်ကံလည်းအကျိုးမပေးတော့ဘူးအဖြူဆိုတဲ့ကောင်းရာသူကတိဘုံလည်းမရောက်တော့ဘူးဒါကြောင့်မလို့အရတ္တမေစေရနာကိုဘာလို့ခေါ်လဲဆိုအမဲလည်းမဟုတ်အဖြူလည်းမဟုတ်တဲ့ကံအဲ့ဒီအမဲလည်းမဟုတ်အဖြူလည်းမဟုတ်တဲ့ကံကနေအကျိုးပေးမှာကနိဗ္ဗာန်အယောအယောင်ဆိုးလို့ရသေးရဲ့လားမရတော့ဘူးဘာအယောင်မှမရှိတော့ဘူးเนาะငြိမ်းချမ်းမှုပဲရှိတော့တယ်ဒါကြောင့်မြတ်စွာဘုရားအဲ့ဒီ၄ပါးကံတရားကိုဟောလိုက်တဲ့အခါမှာတော့เนาะတရားရဲ့အဆုံးမှာပုံနာဆိုတဲ့ ပရဘက်ကတော့သူကတော့တရဏဂုံ၃ပါးတည်သွားတယ်။တေနိယဆိုတဲ့နော်စောစောလေးတုန်းကခွေးလိုကျင်တဲ့ပုံကိုကြတော့သူကတော့သာသနာကိုဝင်ကျင်တာတပိတော့ရမ်းပြူပေးပါဆိုဟဲ့နေအောင်နဲ့တို့ရဲ့ဗုဒ္ဓဘာသာမှာနော်ဒီပြင်ဒီပြင်ဘာသာကနေပြီးတော့ရောက်လာမယ်ဆိုလို့ရှိရင်တို့သာသနာတော်ထဲမှာဝင်မဲ့ဒီပြင်ဘာသာကနေပြီးတော့ပြောင်းလာတဲ့ပုံကိုနော်ပြောင်းလာတဲ့ပုံကိုဒီဦးဇင်းတို့လေးလာတီတီပြိဝတ်ကျင်ရတယ်အစမ်းကျင်ရတယ် အစိုးရတွေမှာတစ်နှစ်အစမ်းခန့်တယ်လို့ပဲအဲ့တော့လေးလကျင့်တဲ့အခါမှာပထမဘုသူတော်လိုဟာမျိုးပေါ့နော်ထားပါတော့ကျင့်တဲ့အခါမှာသူ့ရဲ့သွားမှုလာမှုနေမှုထိုင်မှုသူ့ရဲ့အယူအဆအပြောဆိုတွေဒီယဟန်နေကြိုက်လောက်တယ်သူဟာသူ့ရဲ့အယူအဆအဟောင်းကိုလည်းစွန့်တယ်သိကြတယ်တကယ်စွန့်မှာဒါတော့ဒုကျင့်နေတဲ့ကျင့်စဉ်ကိုလည်းလိုက်နာတာမှန်တယ်ဆိုရင်ကျင့်တတ်တယ် satisfy ဖြစ်တယ်ဆိုလို့ရှိရင်တော့လေးလကျင့်ပြီးတာရဲ့နောက်ွယ်မှာလက်ခံမယ်လေးလကျင့်လို့မှသူတို့ သူ့ရဲ့အယူဆပြောဆိုအမူအရာမပြောင်းမပြောင်းမပြင်းမပြူဘူးဆိုရင်တော့ကလစ်မခံဒါလည်းမရအောင်နော်ဒါတော့ तू ကလည်းဝမ်းသာအရှင်ဘုရားတဲ့လေးလာမဟုတ်ဘူးဗျာဒီပြီးတော့လေးနှစ်ကျင့်မယ်ဘုရား तू စိတ်ကတိတ်ထက်တန်းနေတာကျင့်မယ်ဘုရားတဲ့ဆိုတဲ့ခါကျတော့လို့ဆို exception လေးရပြန်ညအေးပါကွာတဲ့မင်းဒီလောက်ထက်တန်းနေတယ်ဆိုလို့ရှိရင်လည်းတို့လေးလာကို exemption ပေးလိုက်မယ်တဲ့ကျင့်စရာမလိုတော့နော်အဲ့တော့တိတ်ထက်တန်းနေပြီလေလုံမှာလင်းနှစ်ကိုကျင့်မယ်ဆိုဗဇက်ကထုတ်ပြောတော့ဒါကျတော့သူ့ရဲ့တရားတရားထက်တန်းတော့ သူအဲ့ဒါတော့ကျင့်တော့သင်္ကန်းဓာတ်ရဲဝယ်ပေးလိုက်တယ်ဆိုသင်္ကန်းဝယ်ပေးတာနဲ့တိတ်ဆိတ်တဲ့နေရာသွားကျင့်တဲ့ကရဟနာဖြစ်တယ်ခိုင်နော်သူဒီ originally ခွေးကျင့်ကိုကျင့်တဲ့သူပါတော့ခွေးကျင့်ကိုကျင့်တဲ့သူတော့စေတနာတရတည်းထစ်ထစ်တန်တည်းကျင့်ရင်ရန်တာဖြစ်တယ်ဆိုရင်ငါဘာလို့မဖြစ်ရမှာလဲဆိုတော့ဇွဲလေးမတင်းသင့်ဘူးလားမဖြစ်တာဖြစ်တာတော့ဖတ်ထားပေါ့နော်ဒါပေမဲ့ဇွဲတော့တင်းသင့်တယ်သူတို့ဒီခွေးကျင့်ကျင့်နေတဲ့သူခွေးကျင့်ကျင့်တဲ့ပုဂ္ဂိုလ်ဒီတကယ်လမ်းမှန်ပြီးဟဲ့ မဇ္ဈိမပฏิပဒါလမ်းကြောင်းဘုတ်ကိုရောက်လာပြီပြန်ဆိုတဲ့ခါကျတော့လည်းပဲဩသူတို့လုပ်ခဲ့တဲ့အကျင့်ကပြတ်တယ်နော်ဒါကအရေးကြီးတယ်သူတို့ကျင့်တဲ့အကျင့်ဒီသူတို့ကဖောင်ဖြစ်ကျင့်တာဖြစ်တဲ့အတွက်ကြောင့်နောက်ကျောင်းပြန်မလဲဘူးသူက no ယူထားမယ်ဆိုတော့ဖောင်ဖြစ်ကျင့်တာဒါကြောင့်မလို့သူတို့ကသူတို့အတွေ့အထဲမှာဘာမှမထားတော့ဘူးခုနပြောလို့မကောင်းတာတွေမှောက်လိုက်ပြီးပြီဖျားပေးတဲ့မဇ္ဈိမပฏิပဒါလမ်းစဉ်မဲ့လက်ခံပြီးကျင့်လိုက်တဲ့ခါကျတော့အချိန်တိုးတိုးကလေးတို့မှရတာဖြစ်တယ်တဲ့ဒီနည်းရ ဒါတော့ကိုယ့်ကိုယ်ကိုအားပေးရမှာကကိုယ့်ကိုယ်ကို self modification ဖြစ်ဖို့ပေါ့ဗျာအဲဆိုရင်ပေါ့နော်ဘာကုန်မလဲအဲကိုယ့်ကိုယ်ကိုအားပေးတိုက်တွန်းဖို့ကြတော့သူတို့ဒီလိုအကျင့်ကြီးတွေဗုဒ္ဓသာသနာရဲ့အပြင်ပေကြီးမှာကျင့်တဲ့ပုဂ္ဂိုလ်တွေတောင်အကျင့်မှန်လို့ဝိရိယကောင်းရင်ဖြစ်သေးတယ်ဆိုရင်ငါတို့လည်းဘာလို့မဖြစ်ရမှာလဲဆိုရင်ကုသိုလ်ကလှုပ်တဲ့ခါမှာကိုကကိုယ့်ဘာသာကိုဟိုဘာလေးဖြစ်ရင်လျှော့ခြင်းဒါလေးဖြစ်ရင်ယော့ခြင်းနဲ့ ကိုယ်ခန္ဓာကိုယ်ရဲ့နဲ့နာမှုနာမှုဟိုဖြစ်မှုဒီဖြစ်မှုအကြောင်းအမျိုးမျိုးနဲ့ရော့ရော့ရော့ပြီးရှော့ရှော့သွားတဲ့အားလေးတွေကိုကပြန်တင်းလာတယ်ကုသိုလ်ကောင်းမှုလုပ်ဖို့ဆိုရင်ကိုယ်ကိုယ့်ရဲ့ခန္ဓာကိုယ်ကိုယ့်ဘာသာကိုယ်ဈေးစစ်ပြီးရှော့ချပလိုက်တာပဲနော်နောက်နေလည်းရပါသေးတယ်အဲနောက်ဖြည်းဖြည်းပေါ့မသိမချင်းလောက်အောင်ပါပါနော်အဲ့လိုရဲ့အပြောပါများဆိုလို့ရှိရင်တော့ပြောမနေနဲ့တခါတည်းဟုတ်တယ်မဟုတ်လားဦးဇင်းတို့ ပြီးခဲ့တဲ့15ရက်နေ့ကတကြအမလေးဝဲဝဲကိုကိုယ်အဲ့လိုကြားတာကားတွေလည်းပြေးလို့တခါတည်းဟိုဘာခေါ်မလူတွေလည်းပဲခြေချစရာတောင်မရှိဘူးလူတော်မနဲ့အချောင်ယူရတယ်တရားစကားလို့လူ30မပြည့်ခြင်းလူ30မပြည့်ဘူးတခြားနှစ်ခြားနေပဲ့တယ်တချို့က2ရက်ဝီကင်လေးတချို့က3ရက်အပွဲမှရှိလို့ပါဗျာဟိုဟိုနှုတ်ဒီနှုတ်နှုတ်တာလူ20တောင်ကကြိမ်လို့လွတ်ရုံလေးကြံခဲ့ ကိုယ်အတွက်ကိုယ်တန်တရားကိုကောင်းဖို့လုပ်တဲ့ခါကျတော့နှုတ်လိုက်ကြတာဝမ်းနှုတ်တရားနှုတ်နေကျန်တာတော့မပြောတော့ပါဘူးကိုယ့်ဘာသာကိုစဉ်းစားပါတော့လားနော်ဒါတော့ကိုရဖို့ကြမလုပ်ချင်ဘူးအပြောကြတော့ဘယ်လောက်ကောင်းလဲအပြောကြတော့ဘယ်လောက်ကောင်းလဲဝေးဟိုးဝေးရတော့လား professional ဟိုး sacrament ဟိုးကတော့လာတယ်တရားထုတ်ဖို့ရမသိဘူးနော်ကံကောင်းပြီးသွားကြဆိုနော်အဲ့တော့မိမိတို့လည်းပဲသူတို့ကိုကြည့်ပြီးတော့ဇွဲနှစ်ဘက်တင်းတင်းနဲ့လှုပ်ဖို့လိုပါတယ် နော်အဲ့ဒါပြောတာဒါတော့သူတို့ဒီအမှားကျင့်စဉ်ကနေမှန်သွားတဲ့အတွက်အကျိုးရသွားတယ်ဒါတော့သူတို့ဗြဟ္မကျင့်နေတာတွေဘာကြောင့်ကျင့်တယ်လဲအခုနကအိန္ဒိယတိုက်နယ်ကြီးမှာခေတ်စားလွန်းလို့ဒါဒီအမြတ်ဆုံးသီလအကျင့်စဉ်ဖြစ်နေအမြင့်ဆုံးတင်ထားတဲ့အတွက်အထင်အကြီးဆုံးအနေနဲ့သူတို့ရဲ့စွန့်အမြင့်ဆုံးထိတင်ကျင့်တာဒါပေမဲ့မှားနေတဲ့ direction ကမှားနေတဲ့အတွက်ဘုရားကအဲ့ဒီမှားတဲ့ direction ကနေမှန်တဲ့ဘက်ကိုလည်းလှုပ်ရဒီအချိန်ပါလာတယ်ဒါမှတ်တာနော်သူတို့ကျင့်တဲ့အကျင့်ကခွေးလိုကျင့်တော့ကလည်းအဆုံးထိကျင့်တာနွားလိုကျင့်တော့လည်းမရှိမကြောက်ကျင့်တာ ဟောဦးဇင်းတို့မေဇိမပฏิပဒါလမ်းစဉ်လဲရောက်တဲ့ခါကျတော့အဲ့ဒါလိုကျင့်တာအယိုးကြည်ကြည်အရေးဆုပ်ဆုပ်နောက်မဆုပ်တာအာထုတ်မည်ဒီကျင့်နေကျင့်တာအခုနပြောတဲ့အယိုးပဲကြည်ကြည်အရေးပဲဆုပ်ဆုပ်กว่าဆိုတဲ့စောစောတုန်းကသူတို့ကျင့်တဲ့ဝတ္တကပါမလာဘူးလားအဲ့ဒီဝိရိယဒီမှန်လဲမှန်လဲရောဗျာမိစ္ဆာဝိရိယနဲ့တာမဝိရိယပြောင်းတော့တိတ်အကျိုးရှိသွားတာနော်အဲ့တော့သူတို့ဓမ္မတွေကတခါတလေကောင်းတယ်ဘာဖြစ်လို့လဲသူတို့က နော်တခါတလေဥစ္စေတာသမားကမရှိဘူးလို့ဖြတ်ထားတဲ့သူကသူကပြန်ဆွဲเสียမရှိတဲ့ခါကျတော့တဲ့ပြီဟဲ့ဆိုမြန်တယ်သူတို့ကအလွတ်မြန်တယ်ဦးဇင်းတို့ကနော်ပန်းလာလူတယ်ဘာလူလူတယ်တပြည့်တော့နောက်ဘဝရုပ်လှခြင်းလို့နဲ့မွေးနေလူတာဘာဖြစ်လဲဒီလိုကျမ်းမာရေးကောင်းခြင်းလို့တဲ့နိဗ္ဗာန်ပါလားကြီးစီလူတာဘာလို့အတန်ကောင်းခြင်းလို့တဲ့နိဗ္ဗာန်ပါလားအတွေ့လေးကမရှိဘူးလား နောက်ဘဝဆိုတာဘဝရှိသေးရင်ကောင်းကျင်ကြတဲ့ခါကျတော့ရုပ်ချောခြင်းနဲ့အတန်ကောင်းခြင်းနဲ့ဥစ္စာပေါ်ခြင်းနဲ့ယာတုမြင့်ခြင်းနဲ့ဟောကုသိုလ်နဲ့ယာတုကုသိုလ်နဲ့ဥစ္စာကုသိုလ်နဲ့အတန်နဲ့လဲယူပလိုက်တာဘယ်မရှိပဲရှိမလဲတန်တရားဒါကြောင့်မလို့ခင်ဗျားတို့နဲ့ကျုပ်တို့နဲ့တွေ့နေကဲသွားကြအောင်နော်အဲ့တော့အဲ့မှားတဲ့ထဲမှာနော်ဖယားနာနေကပ်ပြီးတော့မှားတာဦးဇင်းတခါတော့ကရွှေဒဂုံပေါ်မှာတွေ့အခုလည်းရှိသေးလားမသိဘူးအောင်မြေထောင်နားမှာထိုင်တာသူထိုင်တာအောင်မြေထောင်ကဘယ်နားမှာလဲအေးအဲ့နားမှာ ဂရီပါကြီးချုံပြီးတော့မှ9နာရီခွဲ10နာရီလောက်ကစနေဦးကြည့်နေတာမျက်လုံးကိုရဲလို့မျက်နှာတွေလည်းရဲလို့ဂရီပါကြီးချုံနော်သူသူလည်းအဲ့ဒါကြီးကိုဘုရားဟောတဲ့လောက်ပါလေဘုရားကြီးရွှေတော်ကိုဘုရားကြီးမှာဟောတဲ့လောက်ပါလေနေကိုကြည့်ပါတယ်ခိုင်တို့လို့အဲ့ဒါညနေ3နာရီခွဲလောက်နေဆောင်စီတီးကျတနေ့ကုန်ဒီလောက်ကြည့်တာမျက်လုံးရဲရဲနေတာဩဘုရားရင်ပြင်လာဘုရားကြုံပြီးအိန္ဒိယကအမှားပါတယ်ဆိုတော့ဝတ္တအကျင့်တွေကိုလာကျင့်နေတာလို့သူအကျင့်ကမှန်မှန်မှန်လိုက်ဘယ်လောက်ကောင်းမလဲဒီကမာကြီး ငါပက်ဆာနေပါလေတော့ကျွတ်လဲဟာသူလုံနေတာဒီယောဂီဝကြီးဝင်ပြီးတော့ဒီဂရီပိုင်းခြုံတော့တကျွတ်လဲပဲသူကျင့်တာယောဂဒီကဲဦးဇင်းတို့ဟိုကမ္မထာအထုတ်လို့ဥပဒနာအကျင့်မှာပက်ဆာနေချတော့သူလည်းမကောက်ဘူးမမကောက်ဘူးဒါလေတက်တော့ပက်ဆာနေကပါအဲ့တော့ပြောတာပိုက်ဆံနေဘာလို့ तू မကောက်တည်နေနေတာဟာပြက်တယ်ကြီးစံပိုက်ဆံနေသွားလှူတာတောင် तू ကမယူဘူးဘယ်ယူမလဲဓာတ်ပုံဆက်လေးတွေလေလွတ်သွားရင်နင်းကောက်ပြီးတော့ညနေကျရင်ငါနင်းသုံးပုံတုံပေးမယ်သူအဲ့လိုအထင်ကြီးစံမကောင်းဘူးလား ကျင့်တဲ့ကျင့်ကလည်းကိုရဲနေအောင်ကျင့်တာပတ်စံလည်းမကောက်ဘူးဆိုတော့ကဲထင်ကြည့်ပြီပေါ့အဲ့ဒါဒီပဲလေရဲ့လူထင်ကြည့်အောင်လုပ်တာဆိုတော့ဘုရားယင်ပြင်းကြီးမှလာပြီးဘလောက်ဘလောက်များအာဟောဖို့ကောင်းတယ်လေဘုရားကြိုးပေးပြီးတော့ကျင့်တာဒီအကျင့်ကြီးကတကယ်လို့များတာမှန်ရင်တင်းကြီးကလို့သူတော့ရတာဖြစ်နိုင်မယ်ထင်တယ်တလောက်ကြောက်ပြားကလည်းပူနေကလည်းပူရှေးတုန်းကပင်စတပလို့ခေါ်တယ်ကြားဘူးတယ်နော်ပင်စငါတပပူတာမိဘုံ၄ဘုံ 1 2 3 4 4ရာလေးမျက်နှာအဲ့ဒီအပေါ်ရဲ့အလဲတက်တဲ့မှာနေပူတဲ့အချိန်မှာဘယ်နှပူရှိပြီလဲအဲ့ဒီအပူကိုကြက်တာရှေးကအဲ့ဒါဘေဇတပခေါ်တယ်ကိလေသာတွေခြောက်ပြီးတော့မှတခါတည်းခမ်းသွားအောင်လုပ်တယ်ကဲအခုလည်း तू ကငါးခုတော့မပူအောင်နှစ်ပူတော့တေချာတယ်ကြောက်ပြားပူမယ်နေပူမယ်နှစ်ပူအဲ့ဒါခေါင်းပေါ်နဲ့ဖင်အားပူလိုက်လို့ရှင်တော့အကုန်လုံးခြောက်သွားမယ်လို့ထင်လို့လားတော့မသိဘူးအဲ့ဒီချင်းနဲ့အဲ့ဒီကစတာအဲ့ဒါကို तू ကလိုက်လုံနေတာမှန်များမှန်လိုက်ဘယ်လောက်ကြိုးရှိမလဲလို့အဲ့ဒါလည်းဒါပဲ နော်နောက်ခွေးလို့လောက်တာတခုရှိသေးတယ်ဟိုကျွန်တော် TV မှာကြည့်ဘူးလိမ့်မယ်သူကဒီဝန်ပလူကြီးတွေကိုလစ်လာရင်းနဲ့သူကခွေးလို့နေတာနော်မတ်တကြောက်စားကောင်းတဲ့ခွေးကြီးအင်္ဂလန်ကနေပြီးတော့ဗာလဲသူ့နာမည်တော့မှ The Alice ပဲမှတ်ကြပါစို့အဲ့ဒီနာမည်သူဟာသူကဒီသူတို့စားသလိုဥရတယ်သူတို့လိုနေရတယ်ခွေးတွေလိုပက်လက်လန်ရိုးတွေလိုတယောက်နဲ့တော့မန်ပြီးသူလည်းဖိရတယ်ဆိုတော့ဦးစင်ကအဲ့ဒါကိုကြည့်တော့ကဩလို့တင်းနီးရလိုပုံကိုတယောက်ကတော့တွေးရပြီလို့ဒါရဟန္တာတော့ဖြစ်မှာခွေးပဲဖြစ်မှာသူကတော့နော် အဲ့ဒါလိုပဲအဲ့ထဲမှာပဲနေတာဒီအေးဝညင်မလဲရဘူးတဲ့ဘာဖြစ်လို့လဲဆိုသူတို့ခွေးနံပြောက်သွားသူ့ကိုကြိုက်တတ်မှာဆိုလို့ဒါတော့အဲ့ဒီညစ်ပတ်တဲ့အနံကြီးနဲ့နေရတာသူအဲ့ဒါမျိုးအဲ့ဒါခွေးလိုပဲဥရတယ်ဒါညပဲသူဥနဲ့လောရတယ်တော့ခွေးခွေးချင်းပြုတ်လို့ရှင်တယောက်နဲ့တယောက်အစာရိုက်မန်နဲ့တွေ့သူကလည်းပဲလိုက်ဝိုးဆိုလိုက်လောရတယ်ပြီးလို့ရှင်သူ့အစာသူဖွက်စားတယ်ပေါ့ဗျာစားတာတော့သူ့အစာနဲ့သူဒါပေမဲ့ခွေးခွေးချင်းအစာလူသူလိုလောရတယ်မန်ရတယ်ပေါင်နေကားပြဆုပ်ပွေနေတာပဲอืมတင်းကြီးကတယောက်တော့ရှိပြီအင်္ဂလန်မှာတွေ့ဘူးတယ် ထားကြပါစို့အဲ့ဒီအကျင့်တွေကိုသူတို့ကအမြတ်ဆုံးဖြစ်နေကျင့်ဒီလရဲလို့သတ်မှတ်ပြီးတော့မှကျင့်တယ်ဒါပေမဲ့အဲ့ဒီအကျင့်တွေကသာသနာဘက်ကကြည့်တဲ့ခါကျတော့ဒါလွဲမှားနေတဲ့အကျင့်တွေဒါဖြစ်ပါတယ်တဲ့နော်တန်တရားထွမြောက်ကြောင်းမဟုတ်ဖက်နဲ့တန်တရားကပိုးပြီးတော့ရှည်သေးကြောင်းပဲဖြစ်နေတာဒါကိုပဲသူတို့ကနော်ဒါကြီးကိုအကျင့်အမြင့်ဆုံးအနေနဲ့ထားတကယ်လွတ်မြောက်ရေးလမ်းစဉ်ကနေပြောင်းပြန်မှားနေတယ်ဒါတော့အဲ့ဒါကိုပဲသူတို့ကအကြောင်းမှန်ဆိုပြီးတော့ပြောဆိုနော် တပြီးတော့မှဒီဘဝကနေထွတ်မြောက်ကြောင်းဆိုပြီးတော့သူတို့ကယူဆကြတာဒါတော့သူတို့ပြောဆိုจิตတွေနဲ့သူတို့จิตကြံจิตတွေဒီစိတ်ထဲကအကြိုက်ကတစ်မျိုးပြောတာလောက်တာကတစ်မျိုး ရှင်းအောင်မညီပါဘူးတဲ့အဲ့ဒါကိုဆိုလိုချင်တာဒါပေမဲ့သူတို့ကိုယ်ကိုသူတို့ကဘာသာရေးမှာခေါင်းဆောင်ကြီးတွေဆိုတော့သူတို့ကအမတန်မှကြွားကြွားဝါဝါစကလုံးနဲ့တို့ကပန်တိတ်ကြီးတွေတဲ့အဲ့ဒါကိုပြောတာနော်ဒါတော့အကျင့်တွေဟာသူတို့ဘာတွေနဲ့အထင်ကြီးအောင်ဟိုလိုလုပ်ပြဒီလိုလုပ်ပြပြီးတော့ကျင့်တယ်အမျိုးမျိုးကျင့်တယ်ဘုရားကတော့အားလုံးဒီနော် အတ္တကိလေသာအကျင့်တွေပဲဆိုတော့ပယ်ချပြစ်လိုက်တယ်ဒါတော့မေဇိမပရိပဒလမ်းစဉ်မဟုတ်ဘူးတဲ့ဒါတွေကလွဲမှားတဲ့ကျင့်နေဆိုပြီးတော့နော်ဒါပေမဲ့ဒီလူတွေကသူတို့ကိုသူတို့သူတို့အကြိုက်နဲ့သူတို့လောက်တာနဲ့မကြိုက်တော့လည်းပဲသူတို့ကိုယ်ကိုသူတို့တော့ပညာရှိလို့ကျင်ညာကြပါသေးတယ်တဲ့ဒါတော့မိမိတို့အနေနဲ့ကတော့အခုနနံပါတ်1ဂါထာမှာလို့ပဲအဲ့ဒီလိုအကျင့်မှားတွေရဲ့လွတ်မြောက်ရာနိဗ္ဗာန်သို့ရောက်ကြောင်းမေဇိမပရိပဒလမ်းကြောင်းကိုကိုယ်တိုင်ကိုကြကောင်းစွာပန်းပန်းကျင့်ကြနိုင်ပြီးတော့ ကိုယ့်ရဲ့ပန်းတိုင်ဖြစ်တဲ့နိဗ္ဗာန်တန်အောင်ကြင်ကြံကြိုးကိုအားထုတ်နိုင်ကြပါစေကုန်သတည်းဦးဇင်းတို့ဒီတပတ်ကနေပြီးတော့နှစ်ပတ်ဦးဇင်းတို့နားမယ်ပေါ့နော်နောက်လာမယ့်29ရက်နေ့မှာမာစီဩဝါဒစီရဆရာတော်ဘုရားကြီးဆရာတော်ဦးဇီတိလတရားပွဲရှိတယ်နောက်ပြီးတော့မေလ6ရက်နေ့မှာကတိပိဋကဆရာတော်တပါးတရားပွဲရှိတယ်ဆိုတော့နှစ်ပတ်နားပါမယ် ဆိုတော့ဦးဇင်းတို့ဒီမာသမယတုတ်ကိုမှန်းထားတာကတော့အမ်မေလမပြီးဘူးဂျွန်လတတိယဘက်လောက်ကိုတန်နိုင်ဆုံးပြီးအောင်တင် जा ပေးပါမယ်နော်တိတ်မြန်တော့လဲနားမလဲပဲနဲ့ပြီးသွားမှာဆိုလို့ဒါကြောင့်ဂျွန်လတတိယဘက်လောက်ကိုတော့ဦးဇင်းတန်နိုင်ဆုံးပြီးအောင်တင် जा ပေးပါမယ်ဂိုင်းဒါတော့ဦးဇင်းတို့အမျှဝေကြအောင်နော်ဤသို့ပြုရာမြတ်ဘုံညကြောင့်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 မြတ်ဘာကကိုမိဘဆရာမျိုးတကားနှင့်ကိုမာဆောင်ချက်ကိုဆောင်နကအရင်စာရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေရတို့ရကြပါစေဘေင့ဝေသည်မြာထွေသာဓုခေါ်စီသောအမြအမြအမြ ယူတော်မူကြပါကုန်လောအတာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြ